1348ခုနှစ်နှစ်ဆန်းတရနေ့1985ခုနှစ်ဧပြီလ18ရက်နေ့ဘုန်းကြီးတို့ညနေဓမ္မဒီပါဘိကဝေဝိရဒဓမ္မတရဏာနိညတရဏာဘေကဝေจิตာจิตမိတို့အတ္တအဲจิตာယဟန်များတို့အတ္တဒီပါမိမိသာလင် တရားကိုင်းကျွရှိကုန်သည်ဖြစ်၍အတ္တတရဏမိမိသာလည်းအာကိုရာရှိကုန်သည်ဖြစ်၍ဝိဟရဒနေကြကုန်လောဓမ္မဒီပါတရားသာလင်တရားမိယာကျွရှိကုန်သည်ဖြစ်၍ဓမ္မတရဏတရားသာလင်အာကိုရာရှိကုန်သည်ဖြစ်၍အနိညာတရဏတရားမှတပါအာကိုရာမရှိကုန်သည်ဖြစ်၍ဝိဟရဒနေကြကုန်လောကထာမေရောအတ္တဒီပါ ဘိက္ခုယံတိအတ္တတိပါမိမိသာလင်တရားရှိသည်ဖြစ်၍ဝိဟရတိအတ္တဒီပောမိမိသာလင်တရားရှိသည်ဖြစ်၍ဝိဟရတိနေတနိဓမ္မဒီပောတရားသာလင်တရားမိယာရှိသည်ဖြစ်၍ဝိဟရတိနေတနိဘယ်လိုကိုယ်ကိုအာကိုပြီးတော့ဘယ်လိုတရားအာကိုရသလဲမြတ်စွာဘုရားကစတ္တတော်တတိပဋ္ဌာနေဘာဝေယတိတဲ့တတိပဋ္ဌာနေရ၄ပါးပွားပါ ဣဒဘေကဝေဘေကုအာတာပိသမ္ပဇာနောတတိမာဟုနေယလောကေဘိဇာဒေါမနတံဣဒဘေကဝေဘေကုကာယေကာယ ानु ပတိဝိဟရတိအာတာပိသမ္ပဇာနောတတိမာဟုနေယလောကေဘိဇာဒေါမနတံဝေဒနာတုဝေဒနာ ानु ပတိဝိဟရတိအာတာပိသမ္ပဇာနောတတိမာဟုနေယလောကေဘိဇာဒေါမနတံအစရှိသည်ဖြင့်တတိပဌာန်၄ပါးဟောပြီးတော့မှ အဲ့ဒီတတိပဌာန်၄ပါးကိုကျင့်ကြံပွားများအားထုတ်ခြင်းအပြင်ကိုကိုကိုအားကိုရာတီရာမိရာဖြစ်အောင်လုပ်တဲ့ပုဂ္ဂိုလ်ဟာတဲ့ငါဖရာရဲ့တတိတန်ဃာတွေထဲမှာ အမြင့်ဆုံးအမြတ်ဆုံးပုဂ္ဂိုလ်တွေပဲဒီတော့တတိပဌာန်တရား၄ပါးကိုမြတ်စွာဘုရားဘလောက်လေးလေးနက်နက်သဘောထားတယ်ဆိုတာဒါကြည့်ရဘယ်နေရာပဲတွေ့တွေ့ ကိုကိုကိုအာကိုတရားအာကိုဆိုတာဘာလို့ရမလဲဆိုသတိပဋ္ဌာန်ပွားဒါပဲမဟုတ်လားသတိပဋ္ဌာန်ပွားတော့တကယ်ကောကိုကိုကိုအာကိုရမရဘူးလားရတာပဲတကယ်အခက်အခဲဆင်းရဲနဲ့တွေ့ပြီဆိုလို့ရှိရင်တရားရှုလိုက်လို့ရှိရင်ဒီဆင်းရဲတက်တာတာပဲဒီတရားကိုကြည်ကြည်မွန်မွန်နဲ့မိမိတဏ္ဍာမှာဝိပဿနာဉာဏ်နဲ့အထက်တန်းကြကြအဆင့်မြင့်မြင့်ဉာဏ်တွေဖြစ်ပွားအောင်ပွားများအထောက်ထားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် အဲ့ဒီဆင်းရဲနဲ့ကြုံတဲ့အခါမှာမရှုမိအောင်တော့သူ့သဘာဝအလျော်စွာဆင်းရဲကတက်တာပြီးတာပဲအာကိုရရပြီးတာအဲ့ဒါကြောင့်မြတ်စွာဘုရားဥက္ကဇေလမြို့မှာဒီတေသနာကိုဟောကြားတယ်ဖြစ်ပေါ်၍လာထိုအရာမှန်စွာ ပြရသည် မပြတ်စေလိုတောင့်တဆိုကြကိုမရပြီ ဤသဘောတွင်ညမဝေမှန်ပင်ခက်ချိတ်မည်ပြက်လင်ကိုကြွေပူလောင်ဆွေးအေးွယ်မရပြီထို့ကြောင့်သင်တို့အာကိုဖို့မိဖို့ရှိရမည်ကိုယ်အတွက်မှာအာကိုရာကိုသာဖြစ်တော့သည်သူများအာကိုထိုလူမျိုးအကျိုးမရပြီကိုထူကိုထကြိုးစားမှဒုက္ခပွားစီမည် တရားသည်သာ အာကိုရာမှန်စွာ ဖြစ်တော့သည်တခြားအာကိုထိုလူမျိုးအကျိုးမရပြီဘယ်လိုကိုယ်ကိုကိုမိကိုဘယ်လိုအာကိုရသနည်းဘယ်လိုတရားဘယ်လိုမျှအားထားရသနည်းကာယဝေဒနာစိတ်ဓမ္မာလေးပြာပွားရသည်လေးပြာပွားပုံသိသာယုံခြုံ၍သိခြင်းသည် ရုပ်ဖြစ်တိုင်းသာစူးစိုက်ကသေချာရှုရသည်ခန္ဓာတိုင်းသာစူးစိုက်ကသေချာရှုရသည်စိတ်ဖြစ်တိုင်းသာစူးစိုက်ကသေချာရှုရသည်သဘောတိုင်းသာစူးစိုက်ကသေချာရှုရသည် ရှုလင်ရှုလင် အမှန်မြင်ပြေဝင်နိဗ္ဗာန်ပြီအဲ့ဒီတရားဟောတယ် အဲ့ဒါဒီတရားတော့ဘုန်းကြီးတို့ပြိဿကကြေပြီးသားပဲမဟုတ်ဘူးလားမကြေဘူးလားကြေပါတယ်စာအုပ်ဟုတ်ကလားကြေပါတယ်စာအုပ်ဒုက္ခနေကမကြေဘူးလားကာယေကာယ ानु ပတိဝိဟရတိအာတာပိသမ္မဇာနောတတိမာဝိနေယလောကေပိဿဒေါမနတံကြေသလားဆိုသမ်းမှာအာတာပိ သူခံစားမှုတို့၌ဆို ကြေလိုက်တာဟုတ်ကဲ့လားသဘောတရားတော့ကြေနေပြီဘာလိုပဲလူတော့သလဲလက်တွေ့ပဲလူတော့သည်ဟုတ်ကဲ့လားလက်တွေ့ပဲလူတော့သည်တဲ့နိုင်ငံရေးစကားပြောကြတယ်မဟုတ်လားသဘောတရားသာရှိ၍လက်တွေ့မပါသောဝါဒကပါဝါဒတဲ့ဟောအမြုံဆိုဖို့လား သဘောတရားတော့ရှိပါရဲ့ဒါမှလို့လွတ်တွေ့တော့မလုပ်ဘူးဆိုတော့အကျိုးတစုံတရာဖြစ်ပါမလားမဖြစ်တော့မျိုးမသွားဘူးလားအဲ့ဒါပေါ့သဘောတရားပါပြီလက်တွေ့မပါရဲ့အမျိုးလက်တွေ့တော့ပါပါရဲ့သဘောတရားကမပါဘူးဆိုရင်ပါတဲ့အကန်းနဲ့ဟုတ်ကဲ့လား လုံနီးလုံဟန်သဘောမှန်ကိုနားမလဲပဲနဲ့ရမ်းလုတ်ပြီဆိုလို့ရှိရင်အကျိုးဖြစ်ထွန်းမှာမလားမဖြစ်ထွန်းတော့အကန့်လန်းသွားတာနဲ့မတူဘူးလားသွားတော့သွားပါရဲ့ခီးရောက်ပါမလားတော့ကြတောင်တိုက်တောင်တိုက်လို့တိုက်တိုင်တိုက်လို့တိုက်ကြောက်တုံးတိုက်လို့တိုက်6 6ထဲကြလို့ကြမဖြစ်ပေဘူးလားအဲ့ဒါဘာပါပြီးဘာမပါလို့လဲလက်တွေ့တော့လောက်ပါရဲ့သဘောတရားမပါဘူးတဲ့ ဒါဖြစ်ရင်အဲ့ဒီနှစ်ခုထဲမှာတို့ပြိတ္တကပါပါလေမြုံသလားကန်းသလားဟမ်ပါတယ်မြုံလဲမမြုံဘူးကန်းလဲမကန်းဘူးအေးဟုတ်တယ်ဘာကြောင့်လဲဆိုတော့လက်တွေ့လည်းရှိသဘောတရားသဘောတရားကလည်းမိလို့ ဟုတ်ကဲ့လားမြတ်စွာဘုရားအဲ့ဒီဒေသနာဥက္ကစေလမြို့မှာဟောပြီးတဲ့အခါကျတော့ရှေ့ဆက်ပြီးခရီးကြွတော်မူတယ်ခရီးကြွတဲ့အခါကျတော့ဝေသာလီတစ်ခါပြန်ရောက်ဝေသာလီမြို့ရဲ့ဆောင်းကန်းကြွဆောင်းကန်းကြွပြီးတော့ဝေသာလီမြို့ရဲကပြန်ပြီးဆောင်းခါရာကနေထွက်လာအဲ့ဒီအခါမှာတော့မြတ်စွာဘုရားနောက်တော်ဘာကဆုံးခါရကပြန်ထွက်လာတော့အရှင်အနန္ဒာပဲပါတယ် တချို့တန်ဃာတွေကတင့်ရတင့်ရမှာဆုံးခံဆုံးခံပြီးတော့တင့်ရတင့်ရသစ်ပင်ရိပ်ဆွညောင်စသည်မှာဆုံးဖုံးပေးပြီးတော့နေတန်ရသွားပြီးနေကြအာနန္ဒာပဲမြတ်စွာဘုရားနောက်ကအပြုစုလိုက်အာနန္ဒာတဲ့စာပါဠစေတီကျောင်းကိုသွားကြစို့တဲ့နိတိတိုင်ကလေးယူပဲတဲ့မြတ်စွာဘုရားမိန်ကြတယ်ဒီနေရာမှာနိတိတိုင်ဆိုတာဘာလဲလို့ဆိုတော့ ဒီနေရာမှာထူးထူးခြားခြားကျမ်းဂန်ကဖွင့်ပြထားတာနိတိဒနန္တိသမ္မက်ခန္ဓာနဲ့ဒီလိုဖွင့်တယ်ဒီနေရာမှာပဲဖွင့်တာတခြားနေရာတော့မဖွင့်ဘူးနိတိဒနန္တိနိတိတိုင်းနေကထိုင်ဆိုသည်မှာသမ္မက်ခန္ဓာတရေပိုင်းဒီတဲ့ဟောမြတ်စွာဘုရားကနိတိတိုင်းလေးယူခဲ့ဆိုတာဘာယူခဲ့ပြောတာတော့တရေပိုင်းဆိုတာတရေအခင်းလေးယူခဲ့တဲ့ ဒါနဲ့အရှင်အနန္ဒနောက်တော်ဘာကတရေခင်းလေးယူသွားပြီးတော့ကြွသွားစာပါဠစေတီကျောင်းရောက်တဲ့အခါကျတော့ခင်းပေးလို့မြတ်စွာဘုရားကထိုင် ထိုင်ပြီးတဲ့အခါကျခဏရှိတော့ရှင်တော်မြတ်ဘုရားကမိန့်ကြတဲ့ရမဏီယအာနန္ဒဝေဒာလိရမဏီယံသပါလစေတီယံအာနန္ဒ ခြေသာအာနန္ဒာဝေသလိဝေသလိပြည်သည်ရမဏိယံမွေလျောပွဲရှိလာပေ၏သာပါလာစေတီသာပါလာစေတီကြောင့်သည်ရမဏိယံမွေလျောပွဲရှိလာပေ၏အာနန္ဒာတဲ့ဝေသလိဟာမွေလျောပျော်မွေပဲကောင်းတယ်တဲ့သာပါလာစေတီလည်းပျော်မွေပဲကောင်းတယ်အဲ့ဒါလို့ဆိုပြီးတော့ဒီနှစ်ကြောင်းနေမဟုတ်ဘူးဒီနှစ်ခုနေမဟုတ်မြတ်စွာဘုရားဆက်ပြီးတော့ချီးကျူးတဲ့ ဥဒေနာစေတီဥဒေနာစေတီသည်လည်းရမဏီယမွေလျောဝယ်ကောင်းလှပေ၏ဂေါတမကစေတီဂေါတမကစေတီကြောင့်သည်လည်းမွေလျောဝဲကောင်းလာပေတတ္တမစေတီဘုဗုဒ္ဓစေတီသာရန္တရစေတီကြောင်းဒီကြောင်းတွေကလည်းပျော်စရာကောင်းတာပဲအာနန္ဒာတဲ့မွေလျောဝဲတွေပျော်ဝဲတွေတဲ့မြတ်စွာဘုရားကသကရိပ်ပြမလို့စတာ ပြောစရာသိကောင်းတာပဲတဲ့ဝေသာလေးပြောစရာကောင်းတယ်သဗ္ဗလစေတီကြောင့်လည်းပြောစရာကောင်းတယ်ဘုဟုဗုဒ္ဓကစေတီကြောင့်လည်းပြောစရာကောင်းတယ်တဲ့တတ္တံပစေတီကြောင့်အစာရည်ဒီတွေလည်းပြောစရာကောင်းလိုက်တာတဲ့ရှင်တော်ဘုရားမိန်ကြတော့အရှင်အနန္ဒအသာနာထောင်နေလက်ဥချီပြီးတော့မှမြတ်စွာဘုရားကဆက်မိန်ကြတဲ့ယတကတစီအာနန္ဒသတ္တရောဣတိပါဒဘာဝိတာဘုဟုလိကတာယာနိကတာဝတ္ထုကတာ ပရိစီတာတုတမာရတာသောအာကင်ခမနောကပံဝဒိဋ္ဌိယကပ္ပဝသေသံဝါအာနန္ဒจิตအာနန္ဒယတကတ္တစီတယောက်ယောက်သောပုဂ္ဂိုလ်သည်သတ္တရောဣဒိပါဒာဣဒိပတရား၄ပါးတို့ကိုဝါပြီးမြောက်ကြောင်းအခြေခံတရား၄ပါးတို့ကိုဘာဝိတာမိမိတဏ္ဍ၌အပြည့်စုံဖြစ်ပွားစေအကုန်ကြီး ဘဟုလိကတာကျိန်ဖန်များစွာပြုအပ်ကုန်ပြီယာနိကတာယင်ကဲ့သို့ပြုအပ်ကုန်ပြီဝတ္ထုကတာတရားကဲ့သို့ပြုအပ်ကုန်ပြီပရိစီတာစီဘူးအကုန်ပြီသူတမာရတာလွန်စွာ အထုအကုန်ပြီအာနန္ဒာจิตာအာနန္ဒာသောဣတိဘတရား၄ပါးတို့ကို ရေရေပြွန်မြွန်မိမိသာနာ၌အကြိမ်ငိမ်အဖာမှဖြစ်ပွားစေသောဖြစ်ပွားစေပြီးသောထိုပုဂ္ဂိုလ်သည်အာကင်ခမာနောအလိုရှိလတ်သောကပ္ပဝါအာယုကပလုံးသော၎င်းကပ္ပဝသေတံဝါအာယုကတဲ့ကျော်လွန်၍သော၎င်းတိတ်ထေယအသက်ရှင်လျက်ဒီနေရာဤအာနန္ဒာတဲ့အိဋ္ဌိပတ်၄ပါးကိုအပြည့်အစုံ ကျေကျေပြုံပြုံပွားများပြီးတဲ့ပုဂ္ဂိုလ်များတကယ်လို့ကိုယ်အလိုရှိရင်တဲ့တက်တန်းပြည့်တော်၎င်းတက်တန်းကြော်အောင်တော်၎င်းအသက်ရှင်ပြီးတည်နေနိုင်ပါတယ်တဲ့တက်တန်းပြည့်ဆိုတာအဲ့ဒီမြတ်စွာဘုရားလက်ထက်တုန်းကတော့အနှစ်တရာဟာတက်တန်းပြည့်ပေါ့120 130 40 50 60ဆိုတော့သက်တမ်းကြော်အောင်ပေါ့ အနန္တာတဲ့သံဒိဋ္ဌိပစိတ်ဒိဋ္ဌိပဝိရိယဒိဋ္ဌိပဝိမန်ဒိဋ္ဌိပခေါ်တဲ့ပြီးမြောက်ကြောင်း အခြေခံတရား၄ပါးကိုပြည့်ပြည့်စုံစုံကြည်ကြည်ပြွန်ပြွန်ထခါထခါပွားများပြီးတဲ့ပုဂ္ဂိုလ်ဟာမိမိအလိုရှိတယ်ဆိုရင်တက်တန်းပြည့်အောင်တော်၎င်းတက်တန်းကျော်အောင်တော်၎င်းအသက်ရှင်ပြီးတည်နေနိုင်တယ်တဲ့အိဋ္ဌိပ၄ပါးဆိုတာဘယ်ဟာတော့ဘာတွေတော့ သန္ဓာစိတ်ဓာဝိရိယဝိမန္တဟုတ်ကဲ့လားဘယ်တရားတွေတည်းရလဲဒီအဋ္ဌိပတ်၄ပါးဆိုတာဘောဓိပက္ခိယတရား38ပါးတဲ့ကဟုတ်ကဲ့လားသန္ဓာတဲ့သန္ဓာတပြင်းအောင်လေ့ကျင့်ပြီးသားကုသိုလ်ကောင်းမှုတွေမှာသန္ဓာတပြင်းအောင်လေ့ကျင့်ပြီးသားစိတ်ဓာကုသိုလ်ကောင်းမှုတွေမှာစိတ်အားထက်သန်အောင်လေ့ကျင့်ပြီးသား ဝီရိယကုသိုလ်ကောင်းမှုတွေမှာမဆုံးမနစ်တဲ့လုံလောက်ဝီရိယနဲ့ဇွဲခတ်ပြီးတော့ကြိုးစားတဲ့ဤကိုလေ့ကျင့်ပြီးသားဝိမာန်တကုသိုလ်ကောင်းမှုတွေမှာဒါနသီလကစပြီးဘာဝနာတိုင်အောင်အမှန်တိုင်းသိမြင်တတ်တဲ့ဝိမာန်တဉာဏ်ကိုပညာကို အားကောင်းအောင်ပြင်းထန်အောင်လေ့ကျင့်ပွားများပြီးသားပုဂ္ဂိုလ်များတဲ့အလိုရှိရင်သက်တမ်းပြည့်အောင်တော်၎င်းသက်တမ်းကျော်အောင်တော်၎င်းအသက်ရှင်တည်နေနိုင်တယ်တဲ့မဟုတ်နိုင်ဘူးလားဆန္ဒဆိုတာအလိုဆန္ဒကိုယ်အသက်ရှိခြင်းရင်ရှည်ရမယ်ကိုယ်စိတ်ကအသက်ရှိခြင်းနဲ့စိတ်ရှိနေရင်ရှည်ရမယ်ကိုယ်ကအသက်ရှိအောင်ဝိရိယထုတ်ရင်ရှည်ရမယ်ကိုယ်ကအသက်ရှိအောင်ဉာဏ်ပညာသုံးရင်ရှည်ရမယ်ဒီလို မဖြစ်နိုင်ဘူးလားဒါတော့မြတ်စွာဘုရားအနေနဲ့အဲ့ဒီအဋ္ဌိပတ်၄ပါးကို အပြည့်စုံကြည်ကြည်မွန်မွန်ပွားပြီးလားမပွားရသေးဘူးလားပွားပြီးသားပဲဟုတ်ကဲ့လားပွားပြီးသားဆိုလို့ရှိရင်ဘုရားရှင်ကသက်တမ်းပြည့်အောင်တော်လကောင်းသက်တမ်းကျော်အောင်တော်လကောင်းမနေနိုင်ဘူးလားနေနိုင်တယ်တဲ့မြတ်စွာဘုရားကတော့သကရိပ်ပြတာအရှင်အနန္ဒာကရှောင်များလျှောက်လေမလားလို့မြတ်စွာဘုရား မြတ်စွာဘုရားလည်းအဲ့ဒီဘတ်၄ပါးကိုကြည်ပြွန်အောင်ပွားများပြီးဖြစ်ပါတယ်ဘုရားတို့ဖြစ်ပါရဲ့ရှင်တော်မြတ်ဘုရားသက်တမ်းကျော်အောင်အသက်ရှိတည်နေတော်မူပါဘုရားလို့လျှောက်ထားမလားလို့သတိရိပ်ပြဒါပေမဲ့လို့အရှင်အာနန္ဒာကမလျောက်ထားမိဘူးတဲ့ဘာကြောင့်မလျောက်ထားမိသလဲကျမ်းဂန်ကတော့ မာနကအရှင်အနန္ဒရဲ့စိတ်ကိုနှောင့်ယှက်ထားလို့တဲ့ဒါကြောင့်အရှင်အနန္ဒလျှောက်ထားဖို့သတိမရဘူးတဲ့အရှင်အနန္ဒလျှောက်ထားဖို့သတိမရဘူးမြတ်စွာဘုရားဟာတခြားတခြားနေရာတွေမှာလည်းပဲဒီလိုပဲအဋ္ဌိပတ်၄ပါးပွားများလို့ရှိရင်ပွားများတဲ့ပုဂ္ဂိုလ်ဟာအလိုရှိရင်တက်တန်းပြည့်အောင်တက်တန်းကျော်အောင်နေနိုင်တယ်လို့သကရိပ်ပြခဲ့တဲ့ဒီအခါတုန်းကလည်းအရှင်အနန္ဒာမလျှောက်ထားခဲ့ဘူး ဒါတော့မြတ်စွာဘုရားကဒီဓမ္မအရှင်အနန္ဒာကိုမိန့်ကြလိုက်တယ်အာနန္ဒာသင်လောက်ပြီမိမိအလိုရှိသလိုချမ်းချမ်းသာသာနေတံပြီးနေနိုင်တယ်လို့မိန့်ကြလိုက်တော့အရှင်အနန္ဒာလည်းမြတ်စွာဘုရားနာကထပြီးတော့မလမကံတစ်ပင်တပင် အောက်မှာသွားပြီးတော့သရင်သုံးနေအရှင်အနန္ဒာထသွားပြီးလို့မကြာမီမှာပဲမာနကမြတ်စွာဘုရားထံရောက်လာတယ်ဘသူရောက်လာလဲ ဘာလို့ဖို့ပါလဲဟမ်ကြည်ညိုလွန်းလို့မဟုတ်လားကြည်ညိုဖို့လားဖူးမြော်တာမဟုတ်ဘူးလားဘာလို့ဖို့ပါလဲဖြည့်စည်းခြင်းလို့ဟောမာနဆိုတာဖြည့်စည်းတတ်သလားဖြည့်စည်းသလားမဖြည့်စည်းဘူးလားဆိုတာတော့မသိဘူးနားထောင်ကြည့် ဧတရဟိခောပဏဗန္တေဘိက္ခုဘဂဝါတောတာဝကဝိယတာဝိနိတာဝိသာရတာဘဟုတုတာဓမ္မတရာဓမ္မနုဓမ္မပฏิပန္နာအနုဓမ္မစာရိနောတာမိစိတ်ပฏิပန္နာဗန္တေရှင်တော်မြတ်ဗျာဧတရဟိယခုအခါ၌ဘဂဝါတောမြတ်စွာဘုရားဤဘိက္ခုစယဟန်တို့သည်တော်၎င်း ယဟန်တို့သည်၎င်းဘိက္ခုနီစယဟန်မတို့သည်တို့၎င်းဥပါဒကာစအမျိုးသားတရင်သည်တို့သည်၎င်းဥပါတိကာစအမျိုးသမီးတရင်သည်တို့သည်၎င်းသာဝကရှင်တော်မြတ်ဖျားဤစကားကို အတိအကျနားထောင်ကြပါကုန်ပြီ။ သာဝကရှင်တော်မြတ်ဖရာဤစကားကိုအတိအကျနားထောင်ကြပါကုန်ပြီဝိယတာမိမိတို့ရာသာသောမဲ့ဤအစွမ်းအပြင်ထက်မြက်သောဉာဏ်ရှိကြပါကုန်ပြီဝိနိတာမဲ့ဤစွမ်းအပြင်ကိလေသာကိုကောင်းစွာဆုံးမအပ်ပြီးကုန်ကြပါပြီဝိတာရတာရဲရင်သောဉာဏ်ရှိကြပါကုန်ပြီဘဟုပုဘဟုတုတာများသောပိဋကသုံးမဟုသောအကြအမြင်ရှိကြပါကုန်ပြီ ဓမ္မာတရာမိမိတို့ရထားတဲ့တရားနဲ့ပိဋကသုံးပုံတရားကိုဆောင်ရွက်ရှိကြပါကုန်ပြီဓမ္မာနုဓမ္မပฏิပန္နာလောကုတ္တရာတရားကိုပါအလျောတဲ့ပုပ္ပဘာကမဲ့အကျင့်မြတ်ခေါ်တဲ့ဝိပဿနာအကျင့်ကိုလည်းကျင့်ကြပါကုန်ပြီသာမိစိတ်ပฏิပန္နာလောကုတ္တရာတရားအလျောက်ပတ်တဲ့ဝိပဿနာအကျင့်ကိုလည်းကျင့်ကြပါကုန်ပြီအနုဓမ္မစာရိနောဝိပဿနာအလျောတဲ့ အလိုနဲ့ရင်စတဲ့အကျင့်တို့ကိုလည်းကျင့်ကြပါကုန်ပြီဗန္တေမြတ်စွာဘုရားဘဂဝါတော်ရှင်တော်မြတ်ဘုရားဤဤမေဤတပည့်တို့သည်တကံအာသရိယကံမိမိဆရာဤဥစ္စာပြတော်တရားကိုဥက္ကဟိတဝါသင်ယူကြပြီလျင်အာစိတ်ခန္တိပြောဟောလျက်နေကြပါကုန်ပြီဒေသင်သည် ပြောကြလျက်နေကြပါကုန်ပြီပင်ညပင်တိဖြစ်စေကြပါကုန်ပြီဗန္တေရှင်တော်မြတ်ဖုရားဓာနိယခုအခါ၌ဘဂဝါတော်ရှင်တော်မြတ်ဖုရားဤပြိနိဗ္ဗာန်ကာလောပြိနိဗ္ဗာန်စံမှုအချိန်ပါပေသည်ဘဂဝါမြတ်စွာဘုရားဘဂဝါမြတ်စွာဘုရားသည်ပြိနိဗ္ဗာတုပြိနိဗ္ဗာန်စံတော်မူပါရှင်တော်မြတ်ဖုရား တထာဂတောမြတ်စွာဘုရားသည်ပြိဋိဘတုပြိဋိဘဆန်တော်မူပါရှင်ဘုရားဟောဟောဘသူကလျှောက်တယ်လဲပါတယ်တော့ကဲလာကြတဲ့ကဘုရားပြိဋိဘဆန်လို့ရှိရင်တတ္တဝါအမြချမ်းသာမလားဆင်းရဲမလားဒါဖြင့်ဘာဖြစ်လို့မြန်မနကမြတ်စွာဘုရားကိုပြိဋိဘဆန်စေချင်တာလဲတတ္တဝါတွေဆင်းရဲအောင်လို့တဲ့ ရှေးကမြတ်စွာဘုရားဘုရားအဖြစ်ပွင့်တော်မူပြီးလို့အဋ္ဌမတတ္တဟဖြစ်တဲ့ရှစ်ခုမြောက်တတ္တဟမှာမြတ်စွာဘုရားနေရင်သရာမြစ်ကမ်းကစိတ်ကြောင်းညောင်မင်းရင်မှသတင်းသုံးနေတော်မူတဲ့အဲ့ဒီအခါတုန်းကတကြိမ်မာနမြတ်စွာဘုရားကိုပြိဋိနိဗ္ဗာန်စံမူလာလျှောက်ဖူးတယ် ကြောက်တော့မြတ်စွာဘုရားကမိတ်ကြတဲ့မနာတဲ့ငါရဲ့တပြိတာဝကတွေဟာစွမ်းဆောင်မစွမ်းဆောင်နိုင်ကြသေးဘူးတဲ့မဲ့ဤအစွမ်းအပြည့်ထက်နဲ့ထက်မြက်သောညာမရှိကြသေးဘူးတဲ့ကိလေသာကိုနိုင်နှင်းအောင်ဆုံးမမပြေးကြသေးဘူးတဲ့မရေရင်ကြသေးဘူးတဲ့မိမိဆရာရဲ့ဥစ္စာဖြစ်တဲ့တရားကိုသင်ယူပြီးတော့မပြောနိုင်မဟောနိုင်ကြသေးဘူး တဲ့ဖြစ်ပေါ်လာတဲ့သူတစ်ပါးတို့ရဲ့အယူဝါဒကိုတရားသဖြင့်မနှိမ်နှင်းနိုင်နိုင်ရသေးဘူးတဲ့ဒါကြောင့်သူများပြိဋိနိဗ္ဗာန်မဆံသေးဘူးအဲ့ဒါလိုမြတ်စွာဘုရားကမိန့်ကြားပေးခဲ့ဘူးတာကို မနက်ကမှတ်ထားပြီးတော့အခုအဲ့ဒီစကားပြန်ပြီးတော့ကောက်တာရှင်တော်မြတ်ဘုရားရှေးခါကဒီလိုဒီလိုမိန့်ကြားခဲ့ပါတယ်အခုဆိုလို့ရှိရင်ရှင်တော်မြတ်ဘုရား55ဝါပါလုံးသွန်သင်ညွှန်ကြားဟောကြားပြသတော်မူတဲ့အတွက်ရှင်တော်မြတ်ဘုရားရဲ့တတိတာဝကတွေဟာ လိမ္မာရင်ကြေးကြထက်မြက်ကြပြည့်စုံကြပါပြီဒါကြောင့်ရှင်တော်မြတ်ဖုရားမျက်နှာလွှဲလို့လည်းရတော်မူပါပြီဖုရားဒါကြောင့်ရှင်တော်မြတ်ဖုရားပြိဋိဘံစံတော်မူပါတော်တော်ကောင်းညို့လူလာတဲ့ပုဂ္ဂိုလ်ပဲเนาะအဲ့ဒီလိုအဲ့ဒီလိုပုံကိုနည်းနည်းဆိုလို့ရှိရင်ဘဝဆက်တိုင်းဆက်တိုင်းတွေ့ပဲရပါစေလို့ဆုတောင်းရင်မကောင်းဘူးလားမကောင်းဘူးဘယ်လိုဆုတောင်းရမှာလဲ မတွေးပြရစေနဲ့အဲ့ဒါလိုပုဂ္ဂိုလ်ဟာပညာရှိလားလူမိုက်လားဒါကြောင့်မလို့ပညာရှိသူတော်ကောင်းတို့နဲ့သာတွေ့ကြုံဆုံးစည်းပေါင်းသင်ဆက်ဆံရ၍ဘုသူဆုတောင်းတာတော့တတိတော်တို့ဆုတောင်းတာနော် တွေ့ကြုံဆုံသည်ပေါင်းသင်းဆက်ဆံရ၍ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာခံမှတ်သားရသဖြင့်တရားစကားနာကြရတယ်ဆိုလို့ရှိရင်လည်းပဲပညာရှိသူတော်ကောင်းဟောတဲ့တရားမှန်စကားမှန်ပဲနာကျင်တယ်တရားမှန်စကားမှတွေကိုမနာကျင်ဘူးဟုတ်လားအဲ့ဒီဆုတောင်းတောင်းရမယ်ဒီတော့မြတ်စွာဘုရားကဒီအချိန်မှာသက်တော်ကလည်း80ပြည့်နေပြီ မြတ်စွာဘုရားရဲ့ခန္ဓာကိုယ်ဟာဘာနဲ့တူနေတယ်တဲ့လှဲအိုကြီးနဲ့တူနေတယ်တဲ့လှဲအိုကြီးခိုင်ခံ့ပြီးတော့သုံးဖြစ်အောင်ဘယ်လိုလုပ်ရတဲ့တော့ကျိုးတွေနဲ့ဟိုကတုတ်ဒီကတုတ်နဲ့တုတ်ပြီးအသုံးပြရသလိုမြတ်စွာဘုရားရဲ့ရိုင်းရိုင်းနဲ့နေတဲ့ခန္ဓာကိုယ်ကိုလည်းဘာနဲ့တုတ်ထားတာတဲ့အာယုသင်္ခါရဖလသမဘနဲ့ဖလသမဘဝင်စားပြီးတော့တုတ်ထားလို့မလို့ကျွန်တော်မြတ်ဘုရားရဲ့ခန္ဓာကိုယ်ဟာ အသုံးပြုပြအောင်မျှတနေတာတဲ့ဒီလိုဆိုတော့ပြိဋိဘံစံချိန်တော်ပလားတော်ပြီဗောမဟုတ်လားပြိဋိဘံစံချိန်တော်ပြီတက်တော်ဘလောက်တော့80အဲ့ဒီအချိန်မှာတက်တန်းပြည့်ဆိုလို့ရှိရင်ဘလောက်နေမှလဲတရားနေမှဒါပေမဲ့လို့မြတ်စွာဘုရားမာနလျှောက်ထားတဲ့အတွက်အဲ့ဒီအချိန်မှာပဲမိတ်ကြတဲ့ အဘောတုကောတွန်ပါပိမဟောတိနသိရာတထာဂတတပရိနိဗ္ဗာနံဘဝိတတိဣတောဒိဏမသနံဣစေနဘဂဝါတထာဂတောပရိနိဗ္ဗာယိတတိပါပိမဟဲ့မနာအဘောတုကောကြောင့်ရမဲ့ဟောဟိဖြစ်ပါလေလောကြောင့်ရမယ်ဆိုတာမစိုးရိမ်နဲ့အသာနေတော့ နာစီရာမကြာမြင့်မီတထာဂတောတထာဂတတမြတ်စွာဘုရားဤပြိနိဗ္ဗာန်စေပြိနိဗ္ဗာန်စံညင်းဤဘဝိတတိဖြစ်လက်တမကြာခင်မြတ်စွာဘုရားတို့မြတ်ပြိနိဗ္ဗာန်စံမယ်တဲ့မစိုးရိမ်ပါနဲ့နောက်ထပ်လျှောက်ဖို့စိတ်မကူးနဲ့တော့ဤတော့ဤအချိန်မှဒိဏမာသနာသုံးလာတို့ဤအစ္စည်းနာလွန်သဖြင့် တထာဂတောမြတ်စွာဘုရားသည်ပြိနိဗ္ဗာယိတ်တိပြိနိဗ္ဗာန်သံတော်အာမနာတဲ့ဆိုရင်ကြောက်ညာမနေနဲ့တော့သင်စိတ်အလိုအတိုင်းမဲ့တို့မြတ်ဒီကနောက်3လမြောက်တဲ့အခါမှာပြိနိဗ္ဗာန်သံတော်မယ်တဲ့အဲ့ဒီအချိန်အထိတော့3လလွန်တဲ့အခါမှာပြိနိဗ္ဗာန်သံတော်မယ်တဲ့ဒီအချိန်အထိတော့မြတ်စွာဘုရားပြိနိဗ္ဗာန်မဆန်သေးဘူးပြိနိဗ္ဗာန်မဆန်အောင်မြတ်စွာဘုရားဘာလုပ်ထားရတော့ အာယုသင်္ခါရဖလားသမဘဝင်စားထားရတယ်ဟုတ်ကဲ့လားအာယုသင်္ခါရဖလားသမဘဝင်စားထားရတယ်ဆိုတော့၃လလွန်တဲ့အခါမှာပြိဋိဘံစံမယ်ဆိုတော့ဘယ်လိုလုပ်လို့ရှိရင်ပြိဋိဘံစံသွားမလဲအာယုသင်္ခါရဖလားသမဘကိုလွတ်လိုက်ရင် မဝင်စားပဲနေတော့ရင်ဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆိုရင်မဖြစ်မလဲမြတ်စွာဘုရားပြိဋိဘံစံမယ်တဲ့ အဲ့ဒါလိုလျှောက်ထားတဲ့အခါကျတော့မန္တလည်းသဘောကျပြီးတော့မြတ်စွာဘုရားနာကခွာသွားတယ်မန္တသွားပြီလို့မကြခင်မှာပဲအထာခောထုခာ၌ဘဂဝါမြတ်စွာဘုရားသည်စာပါဠစေတိရေစာပါဠစေတိကျောင်း၌တတော်တတိရှိလျက်သမဇာနောပညာအစဉ်ချင်းရှိလျက် အာယုသင်္ခါရအာယုသင်္ခါရဖလသမပကိုဥတ္တစီလွတ်လိုက်လေပြီတဲ့ဟောဘာလို့တဲ့တော့အာယုသင်္ခါရလွတ်လိုက်ပြီတဲ့လွတ်တယ်ဆိုတာစွန့်လိုက်ပြီစွန့်လိုက်ပြီဆိုတာဟိုမြတ်စွာဘုရားဝေလူဝရွာငယ်မှာဝါဆိုစဉ်ကဝါဆိုလာပြီကြော်တဲ့အခါမှာအပြင်းထန်မညမ်းမမာတုံးကလည်းပဲ ဒီခန္ဓာကိုယ်ကြီးပျက်စီးယိုယွင်းပြီးတော့ပြိဋိဘမဆန်ရအောင်ဆိုပြီးတော့အဲ့ဒီကလေးကအာယုသင်္ခါရဖလသမပဝင်စားပြီးတော့ဒီကျိုးနဲ့တုတ်ခဲ့တယ်မဟုတ်လားအဲ့ဒီတော့ကမြတ်စွာဘုရားဒိဋ္ဌံခဲ့တဲ့ဒီကနောက်ဆယ်လအထိတို့များရဲ့ဇီဝိတ္တရေဟာမပြတ်မဆဲစေတည်းလို့အဲ့ဒီတော့ကအဋိဋ္ဌာမေအာဟုသင်္ခါရဖလသမပဝင်စားခဲ့တယ်အခုဒီမှာကြတော့ဒီကနောက် 3လကျော်တဲ့အခါမှာတို့ရဲ့အာယုသင်္ခါရတို့ရဲ့အာယုခေါ်တဲ့ဇီဝိဒိန္ဒြေပြတ်ဆဲခြင်းလဲပြတ်ဆဲစပါစေတော့အဲ့ဒီကနောက်ကိုတော့တို့ အာယုသင်္ခါရဖလားသမဘတ်ကို မဝင်စားတော့ဘူးလို့လက်လွတ်လိုက်တယ်ဟုတ်လားအဲ့ဒါကိုပဲမြတ်စွာဘုရားအာယုသင်္ခါရလွတ်တယ်လို့ခေါ်ကြတယ်ဟုတ်လားအာယုသင်္ခါရလွတ်တယ်ဆိုတာဘာလဲ အာယုသင်္ခါရဖလားသမဘတ်ကိုမဝင်စားပဲလက်လွတ်လိုက်တာကိုအာယုသင်္ခါရခေါ်တယ်မဝင်စားပဲလက်မလွတ်ဖဲနဲ့ဝင်စားနေအောင်မဲ့ဆိုရင်ပြိဋိဘံစာမမလားမစာဘူးဒီချိန်ကျတော့မြတ်စွာဘုရားတဏှာကတဏှာကြွလို့အခုဒီသာပါလစေတီရောက်တဲ့အခါကျတော့တဘိုလ်လွဲသားလောက်အချိန်ရောက်နေ အဲဒီတပူတွဲလာလောက်အချိန်မှရှင်တော်မြတ်ဘုရားမိတ်ကြတာဒီကနောက်3လကျော်တဲ့အချိန်မှတို့များပြိဋိနိဗ္ဗာန်ဆံမယ်တဲ့အဲ့ဒါလို့ဘုရားရှင်လည်းပဲအာယုသင်္ခါရဖလသမဘတ်ကိုလွတ်လိုက်ကြော့လက်လွတ်လိုက်ကြော့အိုးပထဝီမြေကြီးကအိုးဒိန်းစက်ကဲတို့ခီးနေအောင်ဘယ်ရန်ညာခါနဲ့လှုပ်လိုက်တာတဲ့မြေကြီးလှုပ်လိုက်တာအတန်ကြီးတွေကလည်းပဲ တော်လဲတန်လို့ဩတန်အင်းတန်လို့ဒီတန်ကြီးတွေကလည်းမြည်ဟိပြီးဟိတ်နေတယ်ဒီခါမှာမလမကမှာထိုင်နေတဲ့အရှင်အနန္ဒအမလေးဘယ်နဲ့တော့မြင်းငရင်လှုပ်လိုက်လားအမရန်ကြီးကျယ်တဲ့မြင်းငရင်ပဲနတ်တွေမှာနတ်ပြည်မှာရှိတဲ့နတ်တွေရဲ့စီတွေများတပြိုင်တည်းတိသလားအောင်မရတယ်ဘယ်လိုဘယ်လိုမြန်ဘာအကြောင်းမလိမ့်မလဲအရှင်အနန္ဒအဲ့ဒီအခါကျတော့မှ လန့်ပြပြီးတော့အကြောင်းသိကြတဲ့ရှင်တော်မြတ်ဘုရားနာကရှင်တော်မြတ်ဘုရားနာကပြီးတော့ရှင်တော်မြတ်ဘုရားရဲ့ရှင်တော်မြတ်ဘုရားကိုလျှောက်ထားတဲ့ရှင်တော်မြတ်ဘုရားအံ့ဩစရာကောင်းလောက်မြေငရင်ကြီးပဲ့တင်ကြီးပြီးတော့တုံ့လောက်တော့တုံ့လောက်ပါတယ်ရှင်တော်မြတ်ဘုရားအကြောင်းပဲတော့ပါလေသိပြရစီဘုရားလျှောက်ထားတယ်ဒီတော့မှမြတ်စွာဘုရားကအရှင်အနန္ဒာကိုမြေကြီးမြေငရင်လှုပ်တဲ့အကြောင်း၈မျိုးကို မြတ်စွာဘုရားဟောကြားတယ်အာနန္ဒာတဲ့ငလျင်မြေကြီးတုံဟိနေအောင်လှုပ်တယ်ဆိုတာအကြောင်းရှိကြောင်းမှာတကြောင်းညောင်းညောင်းဖြစ်တတ်တယ်တဲ့ပထမအကြောင်းကတော့ကဘာမြေကြီးဆိုတာရေမှတည်တာတဲ့ရေဆိုတာလေမှတည်တာတဲ့လေဆိုတာ အာကာသဟင်းလင်းအပြစ်မှာတည်တယ်တဲ့ယံမှယံကမှာအာကာသဟင်းလင်းအပြစ်မှာတည်တဲ့လေတွေဟာသဘာဝတရားအရာအတိုက်အခမမမဲနဲ့ပြင်းပြင်းထန်ထန်တိုက်တာခတ်တတ်တယ်ဒီလိုလေပြင်းပြင်းထန်ထန်တိုက်တိုက်ပြီးခိုက်ပြီးဆိုလို့ရှိရင်လေလှုပ်တဲ့အတွက်ရေလှုပ်တယ်ရေလှုပ်တဲ့အတွက်မြေလှုပ်တယ်တဲ့ဒီလိုအခါမှာလည်းပဲသဘာဝတရားကြောင့်မြေငလျင်ကြီးကျယ်လှုပ်တယ်တဲ့ နောက်နံပါတ်2အချက်ကတော့တခါတရံမှာ တကောအိဋ္ဌိပရှိတဲ့ယဟန်သူတော်သူမြတ်တွေယတေယဟန်သူတော်သူမြတ်တွေဟာအာဘောတင်ညာကို အာဘောကမ္မထံကိုနောက်ဆိုတော့ရေလှုပ်တော့ရေလှုပ်တယ်ဟုတ်အဲ့ဒါမှာအကျမ်းဂန်နေရဥပမာပြရတယ်ဘယ်လိုလဲလို့ဆိုတော့ရေကန်ထဲမှာပြစ်ချလိုက်တဲ့ နောက်ချေးကြလို့ပဲတဲ့ပထဝီမြေကြီးကသေးလို့ရေကကြီးတဲ့အခါကျတော့ဒါရေလှုပ်တော့မြေလဲလှုပ်တယ်တဲ့ဒါကအင်မတန်တကိုးကြီးတဲ့ယသိသူတော်သူမြတ်တွေအဲ့ဒီပထဝီကတိုင်းအာဘောကတိုင်းဝင်စားတဲ့အခါမှာဖြစ်တတ်တယ်တဲ့နောက်ဖျားလောင်ညာပဋိသန္ဓေနေတဲ့အခါမှာလည်းပဲမြင်ကလေးရင်ပြင်းစွာ ထုတ်တတ်တယ်တဲ့ ဖရာလောင်မြပဋိသန္ဓေနေရာကနေပြီးတော့ပွားမြင်လာတဲ့အခါမှာလည်းပဲမြေငလျင်ပြင်းတော့ပြင်းထန်စွာလှုပ်တတ်တယ်တဲ့ဖရာလောင်မြဖရာအဖြစ်ရောက်တဲ့အခါမှာလည်းမြေငလျင်ပြင်းစွာလှုပ်တတ်တယ်တဲ့တရားဥဟောတဲ့အခါမှာဓမ္မစကြာတရားဥဟောတဲ့အခါမှာလည်းပဲမြေငလျင်လှုပ်တတ်တယ်တဲ့ဖရာလောင်မြအာယုသင်္ခါရဖလသမဘတ်သက်ဆောင်သမဘတ်ခေါ်တဲ့အာယုသင်္ခါရဖလသမဘတ်ဆိုတာ အသက်ကိုပျက်စီးမသွားရအောင် အသက်ခေါ်တဲ့ဇီဝိဒိန်တွေကို အချုပ်အဖြစ်ရပြီးပြတ်ဆဲမသွားရအောင်ဆက်လက်ပြီးဖြစ်ပေါ်နေအောင်ပြုပြင်ပေးတဲ့တမာပတ်မှုအဲ့ဒီအာယုသင်္ခါရပလဖလတမာပတ်ကိုသက်ဆောင်တမာပတ်ခေါ်တယ်အဲ့ဒီသက်ဆောင်တမာပတ်ဖြစ်တဲ့အာယုသင်္ခါရပလဖလတမာပတ်ကိုမြတ်စွာဘုရားမြတ်မဝင်စားတော့ဘူးလက်လွတ်တဲ့အချိန်မှလည်းပဲမြင်ကလေးပြင်းစွာလှုပ်တတ်တယ်တဲ့ မြတ်စွာဘုရားများပြိဋိဘံဆန်တဲ့အခါမှာလည်းပဲမြင်ကလေးရင်ပြင်းစွာထုတ်တတ်တယ်တဲ့မြတ်စွာဘုရားအရှင်အနန္ဒဟောပြတယ်ဘယ်နှချက်တော့ရှစ်ချက်နော်ဘယ်ချိန်ဘယ်ချိန်လဲသဘာဝတရားကြောင့်လည်းပဲလှုပ်တတ်တယ်ပြီးတော့တကုအိဋ္ဌိပကြီးတဲ့ယသေယဟန်းများရဲ့တကုအိဋ္ဌိပကြောင့်လည်းလှုပ်တတ်တယ်ပြီးတော့ဘုရားလောင်းပဋိသန္ဓေနေလို့လည်းလှုပ်တတ်တယ်ပြီးတော့ ပွားမြင်လို့လည်းလှုပ်တတ်တယ်ပြီးတော့ဟာဖယားဖြစ်လို့လည်းလှုပ်တယ်ပြီးတော့ဓမ္မစကြာဟောလို့လည်းပဲလှုပ်တယ်ပြီးတော့ဟာအာယုသင်္ခါရဖလသမဘာလွတ်လိုက်တဲ့အခါမှာလည်းပဲလှုပ်တယ်ပြီးတော့ဟာပရိနိဗ္ဗာန်ဆန်တဲ့အခါမှာလည်းဟုတ်လှုပ်တယ်တဲ့ရှေ့ရတဘာဝစွမ်းအင်တကိုရှင်နှင့်တပ်ပင်ညူလောင်မိဝမ်းအောင်၍ တကြောင်ဖွာလိဖျားဖြစ်နှင့်ဟောလိဓမ္မစေတက်ဆောင်တမာဘလွတ်လပ်သောခါဆံရနိဗ္ဗာန်ကြောင်းရှိတန်ကြောင့်ပြင်းထန်မြေကြီးလှုပ်တည်းဟုတ်သလားဘယ်နှချက်လဲဆိုတဘာဝစွမ်းအင်တကောရှင်နှင့်သဗ္ဗညုလောင်မိဝအောင်၍သဗ္ဗညုဆိုတာဖျားနော် သဗ္ဗညုလောင်းဆိုတာဘာလဲဘုရားလောင်းမိဝမ်းအောင်၍တကြောင်ဖွာလေဘုရားဖြင့်နှင့်ဟောလေဓမ္မဆက်သက်ဆောင်တမာပလွတ်လပ်သောခါသံယာနိဗ္ဗာန်ကျောင်းရှိတန်းကြောင့် ပြင်းထန်မြေကြီးလှုပ်သည်တဘာဝစွမ်းအင်တကိုးရှင်နှင့်သဗ္ဗင်ညုလောင်မိဝမ်းအောင်၍တကြောင်ဖွာလေဖျားဖြစ်နှင့်ဟောလေဓမ္မဆက်သက်ဆောင်တမာဘ လွတ်လပ်သောခါသံယာနိဗ္ဗာန်ကြောင်းရှိတန်ကြောင်းပြင်းထန်မြေကြီးလှုပ်တည်းသို့ နောက်တစ်ခေါက်ီတော့အဲ့ဒါဟောပြီးတဲ့အခါကျတော့မြတ်စွာဘုရားက မြတ်စွာဘုရားကိုတော်တိုင်ဟာပရိသတ်၈ပါးမှာဘယ်ပရိသတ်အလယ်မှာပဲနေပြီးတော့တရားတော်ဟောဟောအဲ့ဒီပရိသတ်နဲ့အသွင် အပြင်တူအဲ့ဒီပရိသတ်နဲ့အဝဇာတူအဲ့ဒီပရိသတ်နဲ့အဗန်တူတယ်လို့ထင်ရကြောင်းစသည်ပရိသတ်၈ပါးအကြောင်းမြတ်စွာဘုရားဟောကြားတာပြီးတဲ့အခါမှာမြတ်စွာဘုရားအဘိဘာယတနာ၈ပါးအကြောင်းဝိမောက္ခ၈ပါးအကြောင်းမြတ်စွာဘုရားဟောတယ်ဒါပေမဲ့လို့အဲ့ဒါတွေကပြောတော့နည်းနည်းလေးနည်းနည်းတော့အသာထားခဲ့မှာ သူတို့ပြောနေလို့ရှိရင်အချိန်ကုန်သွားပြီးတော့တရားမဆုံးမဲနေလိမ့်မယ်ပြီးတဲ့အခါကျတော့မှမြတ်စွာဘုရားကအနန္တတဲ့တို့မြာအဋ္ဌမတတ္တဟာစိတ်ကြောင်းညောင်ပင်မှာနေစဉ်ကမာနဟာအာယုသင်္ခါရလွတ်ဖို့ပြိဋိနိဗ္ဗာန်စံဖို့လာလျှောက်ဖူးတယ်တဲ့အခု ဒီစာပါဠစေတီမှာလည်းပဲတဲ့အခုနလေးတင်ပဲမနတ်လာပြီးတော့ပြိဋိဘံစံမှုလျှောက်ထားတယ်တဲ့ဒါကြောင့်မလို့တို့ပြိဋိဘံမနာကြောင်းညမဲ့နေပြီတော့တို့များဟာသုံးလကြော်ပြီဆိုလို့ရှိရင်ပြိဋိဘံစံတော့မယ်ဆိုပြီးတော့မနတ်ကိုပြောလိုက်ပြီးတို့အခုအာယုသင်္ခါရလွတ်လိုက်တယ်တဲ့အဲ့ဒီအာယုသင်္ခါရလွတ်လိုက်တဲ့အတွက်ပဲအခု မဟာပထဝီမြေကြီးဟာတုံဟိပြီးတော့လှုပ်တာအရှင်အာနာနာစိတ်ထက်ဒိဋ္ဌနဲ့ဖြစ်သွားဟမ်မြတ်စွာဘုရားပြိဋိဘံဆန်တော့မယ်မြတ်စွာဘုရားပြိဋိဘံဆန်တော့မယ်ပထမကတော့ဘာလျှောက်မှမသိဘူးနောက်ကြတော့မှချက်ချင်းဒိဋ္ဌတုဘဂဝါကပ္ပံဒိဋ္ဌတုသူကတော်ကပ္ပံဘဂဝါမြတ်စွာဘုရားဘဂဝါမြတ်စွာဘုရားသည်ကပ္ပံအာယုကပလုံး တိဋ္ဌတုတည်နေတော်မူပါဖရာဘဂဝါမြတ်စွာဘုရားသူကတော်မြတ်စွာဘုရားသည် ကပ္ပံအာယုကပ္ပလုံးသူကတော်တိဋ္ဌတုတည်နေတော်မူပါဖရာဘဂဝါမြတ်စွာဘုရားသည်ဘဟုဇနာဟိတာယများစွာသောလူတို့ရည်စည်းပွားလို့မှာဘဟုဇနာဒုက္ခယများစွာတော့သူတို့လူတို့ချမ်းသာဖို့ရာလောကနုကမ္မယလောကကိုတနာဆောင်လျှောက်ချင်းမြောက်ဖို့ရာ ဒေဝမနုဿာနာနတ်လူတို့ဤအထာယအကျိုးငါဟိတယစီပွားလို့ငါဒုက္ခယချမ်းသာဖို့ယကပ္ပံအာယုကပ္ပလုံဝါတတံပြီအောင်ဒိဋ္ဌတုတည်နေတော်မူပါဖေယဘသူကလျှောက်တာလဲပါတယ်တော့မြတ်စွာဘုရားဟာလူအများလူနာမြမတတ္တဝါတို့ရဲ့အကျိုးအတွေ့တဲ့အခုပြိဋိနိဗ္ဗာန်စံတော်မူပါနဲ့ဖေယသက်တမ်းပြည့်အောင် တည်နေတော်မူပါဖေရာတဲ့ဟုတ်ကဲ့လားဒီတော့မြတ်စွာဘုရားကအလန္တာနိအာနန္ဒတထာဂတံမဟာတထာဂတံယာစီအကာလောဒာနိအာနန္ဒတထာဂတံယာစနာယအာနန္ဒจิตအာနန္ဒာအလံမသိမတော်တော့ပေတထာဂတံမြတ်စွာဘုရားကိုမာယာစီမတောင်းမှလည်း အာနန္ဒအာနန္ဒာဒါနိယခုကာကတထာဂတမြတ်စွာဘုရားကိုယာစနာယအာယုကပလုံးတည်နေအောင်တောင်းပန်ဖို့ရာနာကာလော အခါမဟုတ်တော့တဲ့ခြေသာအာနန္ဒာမတောင်းပန်နဲ့တော့တဲ့အခုကတောင်းပန်ဖို့အချိန်မဟုတ်တော့ဘူးအချိန်လွန်သွားပြီတဲ့ရှိကတောင်းပန်နေဆိုရင်တော့ဟုတ်တာပေါ့အခုမှတောင်းပန်တော့အချိန်လွန်သွားပြီတဲ့ ဒါပေမဲ့အရှင်အနန္ဒာမနေဘူးမြတ်စွာဘုရားကိုနှစ်ကြိမ်မြောက်တောင်းပန်တယ်သုံးကြိမ်မြောက်တောင်းပန်တယ်ဒီခါကျတော့မြတ်စွာဘုရားကသတ္တယတိသူအာနန္ဒတထာဂတတဘောဓိအာနန္ဒချင်သာအာနန္ဒတွန်းသင်ဤတထာဂတတမြတ်စွာဘုရားဤဘောဓိဟတမေတပညုတညာကိုသတ္တဟတိယုံကြည်ပါ၏လောချစ်သာအာနန္ဒာငါဖရာရဲ့အရဟတမေညာတပညုတညာကိုယုံကြည်ရဲ့လား ဧဝံဗန္တေယုံကြည်ပါれဖျာအထကိဉ္စရဟိတောအာနန္ဒတထာဂတံယဝတတ္တိယကံပိနိဗ္ဗိလေတိဒီလိုယုံကြည်ပါလျက်ကနဲ့သင်ဟာဘာကြောင့်မြတ်စွာဘုရားငါဘုရားကိုသုံးကြိမ်တိုင်တိုင်များနှိပ်စက်နေသလဲတဲ့ဘလို့နှိပ်စက်နေလို့တော့မြတ်စွာဘုရားဆက်ပြောတဲ့အာနန္ဒာအာနန္ဒာအိဋ္ဌိပတ်၄ပါးပွားပြီးတဲ့ပုဂ္ဂိုလ်ဟာ အာယုကပတ်လုံးတော်၎င်းအာယုကကြောအောင်တော်၎င်းတည်နေနိုင်တယ်လို့တို့များအရေးပြစကားပြောခဲ့တယ်အာယုကပတ်လုံးတော်၎င်းအာယုကကြောအောင်တော်၎င်းတည်နေနိုင်တယ်လို့တို့များအရေးပြစကားပြောခဲ့တယ်အဲ့ဒါလို့အရေးပြစကားပြောခဲ့တဏှာမှာဆိုလို့ရှိရင်မြတ်စွာဘုရားတဏှာဆိုဒီသဗ္ဗလစေတီမှာပဲဟိုအရှင်အနန္ဒာ ထမသွားခင်အရှန္နာနာကိုအာနန္ဒာသွားနိုင်ပြီလို့မပြောသေးခင်အဲအဲ့ဒီအချိန်အဋ္ဌိပတ်၄ပါးနဲ့စပ်ပြောတော့မြတ်စွာဘုရားနောက်ပိုင်းမှာတက်ရဲ့စကားလေးထည့်ပေးတယ်ဘယ်လိုလဲဆိုတော့အာနန္ဒာတဲ့ငါဘုရားဟာလည်းပဲအဋ္ဌိပတ်၄ပါးကိုအပြည့်စုံပွားများပြီးသားပဲကြည်ပြွန်အောင်ပွားများပြီးသားတဲ့ဒါကြောင့်မလို့အလိုရှိလဲတက်တန်းပြည့်တော်၎င်းတက်တန်းကျော်အောင်တော်၎င်းနေနိုင်တယ် အဲ့ဒီအထင်မြတ်စွာဘုရားသကရိပ်ပြတယ်သို့တော်အရှိအနန္ဒဘာမှမလျှောက်အဲ့ဒီတုန်းကဒါနဲ့မြတ်စွာဘုရားကဒီမှာပြန်မိတ်ကြတယ်အာနန္ဒာတဲ့တို့များဒီသာပါလစေတီမှာမကြခင်လေးကပဲအဋ္ဌိပတ်၄ပါးတို့များလည်းပွားများပြီးသားဒါကြောင့်မလို့တို့များအလိုရှိလို့ရှိရင်တက်တန်းကြော်အောင်တော်၎င်းတက်တန်း တက်တန်းပြည့်တော်၎င်းတက်တန်းကျော်အောင်တော်၎င်းတည်နေနိုင်တယ်လို့တို့မြတ်မိန့်ကြားတော်လည်းပဲဒီအခါမှာရှစ်သားအာနာတာတို့မြတ်ကိုဘာမှမလျောက်ထားခဲ့ဘူးတဲ့တကယ်လို့များသင်ဟာအခုသင်လျှောက်တယ်လို့ရှင်တော်မြတ်ဘုရားတက်တန်းမြည့်နေတော်မူပါဘုရားသို့မဟုတ်တက်တန်းကျော်အောင်နေတော်မူပါဘုရားလို့များလျှောက်ထားရင်တဲ့တစ်ကြိမ်နှစ်ကြိမ်တို့ပယ်ကောင်းပယ်တော့မပေါ်တဲ့ တတိယအကြိမ်၃ကြိမ်မြောက်ရောက်ထားပြီဆိုလို့ရှိရင်တို့ပဲပယ်လိုက်မလဲသဘောတူမှာပေါ့တဲ့အခုတော့အာနန္ဒသင်အဲ့ဒီတုန်းကမလျှောက်ထားခဲ့ဘူးတဲ့ဒုံရှိဝေတံအာနန္ဒအပရဒံဒုံရှိဝေတံအာနန္ဒဒုက္ကတံအာနန္ဒจิตာအာနန္ဒဧတံဤတို့မြတ်သုံးလလွန်လင်းပြိဋိနိဗ္ဗာန်ဆံမယ်ဆိုဆံရမယ်ဆိုတဲ့သဘောမှသဘောသည် တုံရှာံဧဝသင်ဤသာလင်အပရဒံချွင်းချက်ပေသည်တုံရှာံဧဝသင်ဤသာလင်ဒုက္ကတံပြုတဲ့နာကိုမပြုတ်ပဲနေခြင်းပေသည်တဲ့အနန္တာတဲ့သင်ပြစ်ပဲတဲ့တကယ်လို့အဲ့ဒီတုန်းကရှောက်ရင်တို့များသဘောတူမှာပေါ့တဲ့အခုတော့အာယုသင်္ခါရကိုလွတ်ပြီးပြီတဲ့မနတ်လာလျှောက်တော့အာယုသင်္ခါရလွတ်ပြီးပြီဆိုတော့ တို့များလွတ်ပြီးသားအာယုသင်္ခါရကိုပြန်ပြီးမသိမ့်ပိုက်တော့ဘူးတဲ့ထွေးပြီးသားဇတွေးကိုပြန်ပြီးပါဇက်ထဲမသွင်းတော့သလိုလွတ်ပြီးသားအာယုသင်္ခါရကိုပြန်မသိမ့်ပိုက်တော့တဲ့အတွက်ဒီကနောက်သုံးလမြောက်ပြီဆိုလို့ရှိရင် အာနန္ဒတို့များပြိဋိနိဗ္ဗာန်ဆံတော့မယ်တဲ့ဒါတင့်အပြည့်တင့်ချိုရင်းချက်ပဲတဲ့အဲ့ဒီတည်းမှာမြတ်စွာဘုရားကထပ်ပြီးတော့မိန်ကြားတယ်သတိပေးတယ်အာနန္ဒတဲ့တို့များ အဋ္ဌိပတ်၄ပါးပွားများပြီးပြီဆိုလို့ရှိရင်ပွားများပြီးသူဟာသက်တမ်းကြော်အောင်နေနိုင်တယ်ဆိုတဲ့စကားကိုတဲ့ဒီစာမာလစေတီမာရင်ပြောတာမဟုတ်ပါဘူးတဲ့တင့်ကိုတို့အချိန်ချင်းအဖန်မှပြောဥရတယ်တဲ့ဂေါရမပညာမင်းမှလည်းပြောဘူးတဲ့တဲ့ခိုးသူများပိချရာ6ကဘာမှသတင်းသုံးစင်ကလည်းပြောဘူးတဲ့စပိစီပင်ရောက်ရာလှိုင်းကူမှနေစင်ကလည်းပြောဘူးတဲ့ဣတိကိလိတောင်းကမ္ဘာမှလည်းနံဘာမှလည်းပြောဘူးတဲ့တဲ့ ရွေပပြင်း6ကဘာမှလည်းတို့မြပြောဘူးတဲ့ရေဘူးစမ်းကြောင်းမှလည်းပြောဘူးတဲ့ဝေလူဝံကြောင်းတော်မှလည်းပဲဒီစကားတို့မြပြောဘူးတဲ့ဇီဝကရဲ့တရေဥယျမှလည်းတို့မြဒီစကားသင်အားပြောဘူးတဲ့မတ္တကုစီတရေတော့မတ္တကုစီဘေးမဲ့တော့ဝေသာလိပြဥဒေနစေတီကြောင့်ဂေါတမစေတီကြောင့်တတ္တမစေတီကြောင့်ဘဟုပုဒ္ဒစေတီကြောင့် သာရဏတစေတီကျောင်းဆိုတဲ့အဲ့ဒီနေရာတွေအဲ့ဒီနေရာတွေမှာတုန်းကလည်းတို့မြဒီစကားပြောဘူးတယ်တဲ့အဲ့ဒီလေးပါအဲ့ဒီပါလေးပါပွားများပြည့်တဲ့ပုဂ္ဂိုလ်ဟာတက်တန်းပြည့်အောင်တော်၎င်းတက်တန်းကျော်အောင်တော်၎င်းဒီနေနိုင်တယ်လို့သို့တော်အာနန္ဒသင်တို့များကိုဘာမှမလျှောက်ခဲ့ဘူးတဲ့အခုမှလျှောက်တော့သင်စကားအရာမရောက်တော့ဘူးသူများအာယုသင်္ခါရလွတ်ပြီးပြီလွတ်ပြီးသားအာယုသင်္ခါရကိုသူများပြန်သိမသိမ့်ပိုက်တော့ဘူးဒါကြောင့်ခြေသားအာနန္ဒဒီကမြောက် 3လလွန်တဲ့အခါမှာငါဖျားပြိဋိဘာဆန်တော့မယ်အရှင်အာနန္ဒာတခါစကားမပြောဖနိုင်ပဲဖြစ်သွားတယ်ဖြစ်သွားပြန်တဲ့အခါကျတော့မြတ်စွာဘုရားအရှင်အာနန္ဒာစိတ်တရားရာကြောင်းတရားစကားကိုမိန်ကြားရပြန်တယ်ပါတိကိစေဝအာနန္ဒာအခါတဏနုမယအခါတဏနုပိယေဟိမနာပေဟိနန္နာဘဝဝိနဘာဝအညထာဘာဝ ယာဇာတံဘုဒ္ဓံသင်္ကတံဘလောကဓမ္မနေတံယံသင်္ကတယံဇာတံဘုဒ္ဓံသင်္ကတံဘလောကဓမ္မတံဝတ္တမပလုစီတိနေတံဌာဏဝိဇ္ဇတိဒီတရားပဲဟောရပြန်တယ်မြတ်စွာဘုရားဆိုတာလည်းပဲတဲ့ရုပ်အစုနာစုပဲတဲ့အဲ့ဒီယုံနာဆိုတာဖြစ်ပေါ်ဖြစ်ပေါ်လာတဲ့အဖြစ်တရားတွေဒီအဖြစ်တရားတွေဟာ ဖြစ်ပြီးရင်ပျက်စီးတာပဲဒီပျက်စီးတဲ့တရားတွေကိုမပျက်စီးပါနေပါစေနဲ့လို့ဆူတောင်းလို့တောင်းတာလို့မရဘူးဒါကြောင့်မလို့မရတဲ့ဒီအပြက်တွေနဲ့တွေ့တဲ့အခါမှာမတုံမလောက်ရအောင်စိတ်မဆင်းရဲရအောင် ကိုယ့်ကိုယ်ကိုအားကိုးရရှိအောင်လှုပ်ထားရတယ်တရားအားကိုးရရှိအောင်လှုပ်ထားရတယ်ဆိုပြီးတော့တတိပဋ္ဌာန်ပွားဖို့ပဲမြတ်စွာဘုရားတိုက်တွန်းတယ်အဲ့ဒါလိုတိုက်တွန်းပြီးတဲ့အခါကျတော့မြတ်စွာဘုရားကဲအာနန္ဒာ တို့များဝေသာလီပြည်ပြတ်သက်ဆောင်ပေါက်ထားတဲ့မဟာအောင်ကျောင်းတော်ကြီးသို့သွားကြစို့မဟာအောင်ကျောင်းတော်ကြီးသို့သွားကြစို့ဆိုပြီးတော့အရှင်အနန္ဒကိုခေါ်တဲ့အာနန္ဒဝေသာလီပြည်အနိမမအနိအနိပမနေကြတဲ့တရင်သုံးကြတဲ့တန်ဃာတော်တွေကို ဝေသာလီပြည်ပြတ်သက်ဆောင်ပေါက်ထားတဲ့မဟာအောင်တောင်းကျောင်းတော်ကြီးမှာစူးစီးစေစည်းဝေးစေ အရှင်အနန္ဒမြတ်စွာဘုရားအမိန့်တော်အတိုင်းသံဃာတွေဝေသာလိပိမဟာအောင်ကျောင်းတော်ကြီးတွေကဓမ္မယုံကြီးတဲ့စုမိတဲ့အခါကျတော့မြတ်စွာဘုရားကိုလျှောက်ထားတဲ့ရှင်တော်မြတ်ဘုရားသံဃာတော်အများထံဩဝါဒပေးဖို့ကြွရံအချိန်တန်ပါပြီဘုရားလို့လျှောက်ထားတဲ့အခါကျတော့မြတ်စွာဘုရားကြွသွားခွေရောက်တဲ့အခါကျတော့ရှင်တော်မြတ်ဘုရားမိန့်ကြတဲ့တသမတိဟဘိက္ခဝေ ယေတေမယဓမ္မအဘိညာတေတိတတေယောသာဓုကံဥပိတဝဘာဝေတ္တဗဗုလိကတ္တဗအာသေးဝိတ္တဗဘာဝေတ္တဗဗုလိကတ္တဗယတိတံဓမ္မစရိယသုရထိတိကံအတ္တအတနိယတံဝတိကရတံအထာယဟိတယဒုက္ခယတံဝတိကရတံအထာယဟိတယဒုက္ခယလောကနုကံပါယအထာယဟိတယဒုက္ခယဒေဝမနုဿာနံ ဘေကဝေจิตာจิตတိမိတို့ဝါจิตာယဟများတို့ရေတေဓမ္မအကျဉ်38ပါးသောဗောဓိပက္ခိယတရားတို့ကိုမယားငါသည်အဘိညာထူသောဉာဏ်ဖြင့်သိ၍ဝောသင်တို့အတွက်ဒေတိတာဟောကြားအပ်ခဲ့ကုန်ပြီဒေထော38ပါးသောဗောဓိပက္ခိယတရားတို့ကိုဟောသင်တို့သည်သာဓုကံရိုရိုသေးသေးဥက္ခေတဝသင်ယူနာကြကြပြီလင် အာသေးဝိတဗာမိဝဲအကုံဤဘာဝေတဗာမိမိတမမတဏမှာဖြစ်ပေါ်အောင်အထောအကုံဤဘဟုလိကတဗာကျိန်ဖန်များစွာပြုအကုံဤအဲသလိုအစာဤဖြင့်ယဟန်တို့ကိုသတိပေးတဲ့ရှင်သာယဟန်တို့တဲ့တို့များကိုယ်တိုင်ကျင့်လို့ကိုယ်တိုင်ထိုးထွင်းသိထားတဲ့ဘောဓိပက္ခယတရား38ပါးရှိတဲ့အဲ့ဒီတရားတွေကိုသင်တို့အတွက်တို့များပြန်လဲဟောပြခဲ့ပြီးပြီတဲ့ အဲ့ဒီဟောပြထားတဲ့တရားတွေကိုသင်တို့နားလည်သဘောပေါက်အောင်သင်ယူကြနားလည်သဘောပေါက်ပြီဆိုလို့ရှိရင်လက်တွေ့လိုက်နာကျင့်ကြံပွားများအထောက်ကြမိမိတဏ္ဍမှာ ဖြစ်ပွားအောင်အထောက်ကြမိမိတဏ္ဍမှာကျိန်ပါများပေါ်ညကျိန်ပါများစွာ ဖြစ်ပွားအောင်အထောက်ကြတကယ်လို့များမြတ်စွာဘုရားအခုအချိန်မှာရှိရင်တော့ဒီလိုလဲမိန့်နမဲနဲ့တူတဲ့မိမိတို့သာနာမှာတင်းညံတွင်လေးတင်လာအာမထုတ်ကြနဲ့ဟောဒီလိုလဲမိတ်လိုက်မယ်နော် ပြီးတော့ဘယ်လိုမိတ်မလို့တကယ်မိမိတို့တဏ္ဍမဝိပဿနာညာမဲ့ညာဘုံညာနေဖြစ်အောင်ထခါထခါအချိန်ယူပြီးတော့တလားနှစ်လားသုံးလားလေးလားကနေပြီးတစ်နှစ်နှစ်နှစ်အထိကြိုးစားပွားများအထောက်ကြဒီလိုလဲမိတ်ပေလေကနော်ဥက္ကရမြတ်စွာဘုရားကလွန်ခဲ့တဲ့နှစ်ပေါင်း2580လောက်ကပြိဋိဘံစံသွားတာဆိုတော့ဒီပညာပရိသတ်ကိုမမြင်ရတော့မမိတ်ရဘူးဒါကြောင့်မလို့ဘုရားကိုသာဘုန်းကြီးကပဲစဉ်းစားပြီးတော့မိတ်လိုက်ရမယ်သင်ညာတွင်နဲ့အားထုတ်လို့တော့ ရှုတာမှတ်တယုံတော့မရှိဘူးမဟုတ်ဘူးလားရှုတာမှတ်တယုံတော့မရှိဘူးတော်တော်ရသွားကြလားအဲ့ဒါကိုပဲလေတချို့ကဘယ်နဲ့ဒီပြန်မလို့လာကြောက်တဲ့အခါကျတော့တရားဝသွားပြီနဲ့တူးတယ်ဆိုမှန်ပါဖရာတဲ့မှန်ပါဖရာတဲ့ဩတယ်လဲဝလွယ်တာဘူးလို့ဒီက မြတ်စွာဘုရားကအဲဒါလိုမိမိတို့တဏ္ဍမဖြစ်ပွားအောင်အထုတ်ခြင်းဖြင့်ဗြဟ္မစရိယာခေါ်တဲ့ဒီသာသနာတော်ကြီးအရှိတည်ရမယ်အဲဒါလိုအရှိတည်ရခြင်းအပြင်လူရောနာရောဗြဟ္မာရောအစိဘောဖြစ်ပြီးတော့ချမ်းသာကြမယ်တဲ့ဒါကြောင့်သင်္ချေသားတို့ဟာတတိပဌာန်၄ပါးသမပဌာန်၄ပါးအိဋ္ဌိပါ၄ပါးအိန္ဒြေ၅ပါးဘုံ၅ပါးပုဇဉ်9ပါးမဲ့ခင်10ပါးဆိုတဲ့တတိပဌာန်တရားတွေကိုမိမိတို့သာနာမှာဖြစ်ပွားအောင်ကြိုးစားအထောက်ကြဟုတ်ကဲ့လား ဖယားပြိဋိဘံမစံငင်မှားတဲ့စကားတော့နောက်ဘလောက်ကြာရင်ဖယားပြိဋိဘံစံမလဲသုံးလကျော်ရင်စံတော့မယ်ဆိုတော့ဒီစကားအရေးမကြီးဘူးလားအဲ့အင်မတန်ရေးကြီးတာပေါ့ဟုတ်ကဲ့လားပထမဒီတရားတွေနားလဲသဘောပေါက်အောင်သင်ယူကြနားလဲသဘောပေါက်တဲ့အခါကျတော့မိမိတဏ္ဍာမှာဒီတရားတွေဖြစ်ပွားအောင်အားထုတ်ကြဟုတ်လားဒါပြန်အခုနားလဲသဘောပေါက်ပြီလားဟမ် ပေါက်တယ်ကဲဆိုသမှာဒါဖြင့်မဲ့ညာဤဘက်တော်သာမဲ့ညာဤဘက်တော်သာဘောဓိတ္တရာဘုရားဘုရားသမာဓိဒီမှာဒီကံလေးပါသမထံလေးပါသိက္ခာလေးပါသင်္ကေတမှာပါဘုမာပါဘုရင်မှာပါသေရင်သာရုပ်ပါနောက်တစ်ခေါက် ဘောတရားတော့သိညူပြီးသွားပြီနော်ဒါဖြင့်ဘယ်အခါအထုတ်မလဲအခုလည်းအထုတ်နေတာမဟုတ်ဘူးလားအဲအထုတ်နေတာပဲဟိုမှာကိုရင်ပေါ့ဆာခေါင်းငိမ့်နေအခုလည်းအထုတ်တယ်တဲ့ဒါကြောင့်လူနာမြမသတ္တဝါတို့များစွာကြိုးရချမ်းသာလှသည် ဗုဒ္ဓမြတ်စွာ သာသနာသည်ရှေးကြတည်တာရှိခိုင်ငံ့၍ပြန့်နှံ့တိုးပွားကျင့်သူများလျက်ဘယ်လိုလူတွေများရသင်ယူနာကြရုံမဟုတ်ဘူးကျင့်သူများရကျင့်သူများလျက်ယာညာချမ်းသာချမ်းမြေ့သာအောင်ညီညာတို့များတာဝန်ထကြိုးစားကြပါစို့ဒီဒေသနာကိုဆောင်ပုတ်လုပ်ထတာနော်တူရဲ့လားဆိုဗုဒ္ဓမြတ်စွာ နောက်တစ်ခေါက် ခိယပွားစေကြမူဗုဒ္ဓသာသနာရှိမြင့်ကြ၍ဒီကာပြန့်ပွားလူနာများတို့ကောင်းစာချမ်းသာဖြစ်လိမ့်မှာဟုမြတ်စွာဘုရား ဟောညွန်ပြသည်မုတ်ချချမ်းသာရေးပေသည်ဘောဓိပကိယပွားစေကြမူဗုဒ္ဓသာသနာရှိမြင့်ကြအောင်ဒီကပြန့်ပွားလူနာများတို့ကောင်းစားချမ်းသာ ဖြစ်လိမ့်မှာဟုဖြစ်လိမ့်မှာဟုမြတ်စွာဘုဒ္ဓမြတ်စွာဘုဒ္ဓဟောညွန်ပြသည်ဟောညွန်ပြသည်မုတ်ချချမ်းသာရေးပေတည်းမုတ်ချချမ်းသာရေးပေတည်းသို့ အဲ့ဒီမှာမြတ်စွာဘုရားကမိမိရဲ့အာဟုရာထောက်ရတရားမိယာဖြစ်အောင်ဗောဓိပက္ခရာတရား၃ပါး39ပါးကိုပွားများအထောက်ကြတဲ့တို့များတော့မကြခင်ဘာဖြစ်တော့မလဲပရိနိဗ္ဗာန်ဇံတော့မယ်တဲ့ဘိက္ခဝေနစိရေနဘိက္ခဝေတထာဂတောပရိနိဗ္ဗာယေတတိပရိနိဗ္ဗာယေတတိဣတောဒိဏမတနာအစ္ဆေနတထာဂတောပရိနိဗ္ဗာယေတတိ ဘေကဝေจิตာจิตမိတို့ဤဘေကဝေจิตာယဟများတို့ဤတော့ဤအချိန်ခါမှဒိဏံသုံးလာတို့ဤအစ္စယေနလွန်သဖြင့်တထာဂတော်မြတ်စွာဘုရားသည်ပြိဋိနိဗ္ဗာယိတတိပြိဋိနိဗ္ဗာန်စံတော်အာဟုတ်ကဲ့လားဒီကသုံးလာလွန်ရင်တို့များပြိဋိနိဗ္ဗာန်စံတော်မယ်တဲ့ဘုရားရှင်ကအဲ့ဒါတော့ထက်ခါထက်ခါပြောဖို့မကောင်းပါဘူးနော်ဟုတ်ကဲ့လားထက်ခါထက်ခါမိတ်ကြဖို့ကောင်းရလားမိတ်ကြလိုက်တိုင်းမိတ်ကြလိုက်တိုင်းတပည့်သားတွေရဲ့စိတ်ထဲဘယ်လိုဖြစ်မလဲ ဆင်းရဲတယ်နော်မြတ်စွာဘုရားကဒါထကထခံမိန့်ကြားတာမှာအကြောင်းရှိတယ်တဲ့ဘာအကြောင်းရှိတယ်လဲဆိုတော့ယုံနာနှစ်ရပေါင်းစပ်ထားတဲ့သင်္ခါရအစုမှန်သမျှဟာဘယ်သင်္ခါရမှမမြဲဘူးတဲ့တို့များကိုဖျားလို့သုံးလောကဒုဒ္ဒတပ်ပညိလို့ရှင်တော်ဖျားလို့ဆိုတော်လည်းပဲတို့များရဲ့ရုပ်အစုနာစုဟာဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့မလို့အနိစ္စပဲမမြဲဘူးတဲ့ တို့တောင်မှမမြဲရဘူးဆိုလို့ရှိရင်ဘယ်ရုပ်ဘယ်နာဘယ်သင်္ခါရမြဲအောင်မလဲအဲ့ဒါတတိရှိကြဒါမိတ်ကြလို့တယ်မဟုတ်ပေဘူးလားအထတတတိပေးတယ်ဒါကြောင့်မလို့ဟန္တာတဏိဘေကဝေအာမန္တယမိဝဝယဓမ္မသင်္ခါရအပမဒေနသမ္ပါဒေထာဘေကဝေခြေသားခြေသမီးတို့ဟန္တာတိုက်တွန်းလိုက်ပါ၏ဒါနိယခုအခါ၌ ဓာနိယခုအခါ၌အာမန္တယာမိသင်တို့ကိုနှိုးဆော်လိုက်ပါ၏ဝါယုံနာဓမ္မသင်္ခါရတရားတို့သည်ဝရဓမ္မဖြစ်ပြီးလင်ပျက်စီးတတ်သောသဘောရှိကြကုန်၏အပမဒေနမမေသောတတိတရားဖြင့်တမ္ပါဒေထပြည်စည်းပြည့်စုံအောင်ဘောဓိပက္ခရာတရား38ပါးကိုကြိုးစားအထောက်ကြပါလေရှင်သာယဟများတို့တဲ့တို့မြတ်တိုက်တွန်းနေတဲ့ သင်တို့ကိုတို့များနှိုးဆော်တယ်တဲ့ယုံနာဓမ္မသင်္ခါရမန္တမြယုတ်လည်းဖြစ်ပြီးပြက်လို့မတည်မြဲဘူးနာလည်းဖြစ်ပြီးပြက်လို့မတည်မြဲဘူးအဲ့ဒီမတည်မြဲတဲ့သဘောတွေကို အမှတ်တမဲ့မနေကြနဲ့တဲ့မတည်မြဲမြန်မတည်မြဲမှန်သိအောင် အပမာဒခေါ်တဲ့တတိနဲ့မပြတ်ကတ်ရှုပြီးတော့မိမိတို့လိုရာတရားပြည့်စုံအောင်အားထုတ်ပြီးနေကြဒီတိုက်တွန်းစကားမိန်ကြခြင်းတဲ့အတွက်ဘုရားရှင်က တို့များပြိနိဗ္ဗာန်စံတော့မယ်ဒီကဒီကလွန်းလို့သုံးလမြောက်တဲ့အခါမှာပြိနိဗ္ဗာန်စံတော့မယ်လို့ဒီစကားမြတ်စွာဘုရားထပ်ခါထပ်ခါမိန်ကြတယ်ပြီးတော့မှဘောတံဝေကရအောင်မြတ်စွာဘုရားမိန်ကြတယ်ပရိပကောဝယောမေယံပရိဒံမမဇီဝိတံပဟာယဝော ကမိတံမိတရဏေပဟာယဝောကမိတံမိကတမေတရဏမတနောပရိပကောဝယောမရှံပရိဒံမမဇီဝိတံ ပဟာယဝောခမိတမိကတမေတရဏမတနောဘေကဝေจิตယဟံများတို့မင်္ဂာဤဝယောအရွယ်သည်ပြိပကောကြည်ရင်လျက်မှဲ့၍နေပေပြီပြိပကောဝယောမယံပြိပကောဝယောမယံမင်္ဂာဤဝယောအရွယ်သည်ပြိပကောမှဲ့လျက်ရှိကြပြီ မင်္ဂာဤဇိဝိတာအသက်ဒီပရိဒံ3လလောက်သာရှိစရာရှိတဲ့အတွက်နဲလှကြည်ဤဣဒာနယခုအခါ၌ဝောသင်တို့ကိုပဟာယပဲစွန့်ပစ်ထားခဲ့၍ဂမိတ်တာမိတွားတော်အာဣဒာနယခုအခါ၌ဝောသင်တို့ကိုပဟာယစွန့်ပစ်ထားခဲ့၍ဂမိတ်တာမိတွားတော်အာ အဟံငါတိကမေငါဤအတနောမိမိဤတရဏအာကိုရာကိုကတံအပြည့်အစုံပြု၍ပြီးပေပြီတဲ့တို့အသက်အရွယ်က80ကျော်လို့မှဲ့နေပြီတဲ့တို့ရဲ့တတဟာ3လလောက်ပဲကြာတော့တယ်ဒါကြောင့်နည်းနည်းလေးပဲရှိတော့တယ်တဲ့မကြာခင်မဲ့တင်တို့ကိုစွန့်ခွာပြီးတော့တို့များသွားတော့မယ်တို့များသွားပြန်သွားရတော့လည်းပဲတို့များကတော့တို့ရဲ့ အာကိုရာမိယာတိယာကို တို့များအပြည့်စုံပြုပြီးပြီတဲ့အာကိုရာမိယာတိယာပြုပြီးပြီဆိုတာတို့များရတဲ့နဲ့ရဟတမေညာတပညုတဉာဏ်ဒီဉာဏ်နဲ့ရပြီလို့မလို့ကိလေသာခတ်သိမ့်ငြိမ့်လို့ဆင်းရဲခတ်သိမ့်ငြိမ့်ခဲ့ပြီဒါပြောတာမဟုတ်လားသင်တို့ကိုစွန့်ပြီးသွားတော့မယ်ဒီတော့မြတ်စွာဘုရားက မိန့်ကြားလိုတာကတို့များလိုပဲမိမိရဲ့အာကိုရာ ရှိအောင်လုပ်ကြတဲ့အပမတတတိမန္တောသူတိလာဟောထဘိခဝောသူတမဟိတသင်္ကပ္ပသစိတ်တမနုရခထဘိကဝေจิตာယဟံများတို့ဒုံမေတင်တို့သည် အပမတမမေ့မလျော့ကုန်သည်ဖြစ်၍ဝါအမျက်မပြရှုမှတ်ကုန်သည်ဖြစ်၍တတိမန္တောတတိရှိကြကုန်သည်ဖြစ်၍သူသီလာကောင်းသောသီလပြည့်စုံလားပြည့်စုံသောသီလရှိကြကုန်သည်ဖြစ်၍ရှိကြကုန်သည်ဟောထဖြစ်ကြကုန်တော့ သူသမာဟိတသင်္ကပ္ပကောင်းစွာတည်ကြည်သောသမာဓိနှင့်ကောင်းစွာကြံစီသောအကြံစီတို့သည်၎င်းအကြံစီရှိကောင်းသည်၎င်းဟောတာဖြစ်ကြကုန်လော့သစိတ်တံမိမိစိတ်ကိုအနုရခတအစင်မပြတ်ဆုံးလျှောက်ကြကုန်လောမပြတ်ရှုနေပြီဆိုလို့ရှိရင်စိတ်ထဲမှာကိလေသာဝင်အောင်မလားအဲမရှုလိုက်ဘူးဆိုတာနဲ့တပြိုင်နက်တည်းကိလေသာနှွားစို့ဝင်လို့မတိုးပေဘူးလား တိုးတယ်ဒီလိုဆိုလို့ရှိရင်အဲ့ဒီနွားဆိုရဲ့ဘေးရန်ကလုံအောင်ဘယ်လိုစောင့်ရှောက်မလဲရှုမှတ်ပဲဟုတ်ကဲ့လားယောဣမတမိန်ဓမ္မဝိနယေအပမတောဝိဟတတိပဟာယဇာတိတံတာရံဒုက္ခတန္တံကရိတတိယောအကျင်ပုဂ္ဂိုလ်သည်ဣမတမိန်ဓမ္မဝိနယေဤဓမ္မဝိနယ၌ဝိဤသာသနာတော်၌ ဣမသမေဓမ္မဝိနယေဤသာသနာတော်၌အပမတောမမေ့မလျော့မပော့မဆာပဲအမြဲတတိရှိသည်ဖြစ်၍ဝိဟာတတိနေလတံသောထိုပုဂ္ဂိုလ်သည်ဇာတိတန်တာရံထက်ခါထက်ခါဖြစ်နေရတဲ့တန်တရာဘဝအဆက်ဆက်ဆိုတာကိုပဟာယပယ်စွန့်ခဲ့ပြီးတော့ဒုက္ခသာဆင်းရဲဤအနန္တဆုံးကိုကရိတ္တိပြုနိုင်ပါလိမ့်မည်တဲ့အကျင့်ပုဂ္ဂိုလ်ဟာဒီသာသနာတော်မှာ ပမာအပမာဒခေါ်တဲ့တတိတရားလက်ကင်ထားပြီးတော့အမျက်မပြရုပ်တရားနံတရားကိုစောင့်ကြည့်ရှုမှတ်ပြီးနေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတန်တရာခေါ်တဲ့ထခါထခါဖြစ်တဲ့ဘဝတွေမဖြစ်ရဆိုပဲနဲ့အဲ့ဒီဘဝတွေစွန့်ခဲ့ပြီးတော့ဘဝခတ်သိမ်းဘဝဒုက္ခခတ်သိမ်းကင်းခြင်းရနိဗ္ဗာန်ကိုမုတ်ချရောက်နိုင်တယ်။ဒါကြောင့်မလို့သင်จิตသားတို့မပေါ့ကြနဲ့မမေ့ကြနဲ့။ဖယားရှင်ထခါထခါမှာရတယ်နော်။ အာနာစရာမကောင်းဘူးလားအာနာစရာလည်းကောင်းတယ်တနာစရာလည်းကောင်းတယ်အဲ့ဒါတွေထောက်ပြီးတော့မမေ့ဘဲနဲ့အမြင့်မပြတ်ရှုဖို့မှတ်ဖို့မကောင်းဘူးလားကောင်းတယ်ဒီတော့မြတ်စွာဘုရားအဲ့ဒီလိုသတိပေးတရားဟောပြီးတဲ့အခါကျတော့အနန္ဒာတဲ့ပြတ်သက်ဆောင်ပေါက်ထားတဲ့ဝေသာလီမြို့ကဓမ္မယုံကြီးကနေပြီးတော့တို့မြဗန္ဓုရွာကိုကြွကြအောင်ဆိုသွားကြအောင်ဆိုဆိုပြီးဗန္ဓုရွာကိုကြွကြတယ် ဒီခါမှလည်းနောက်တော်ပါနောက်တော်ကတန်ဃာတွေအများကြီးနဲ့ပေါ့အဲ့ဒီဗန္ဓုရွာမှာလည်းမြတ်စွာဘုရားကသတိပေးတရားပဲဟောတယ်သတိပေးတရားကိုအမျိုးမျိုးဟောတယ်ဒီသန္တရာထဲမှာတဲ့အမှန်တရား၄ပါးကိုတို့များဝိပဿနာဉာဏ်နဲ့လျော်စွာမသိခြင်းမဲ့ဉာဏ်နဲ့ထိုးထွင်းရင်မသိခြင်းကြောင့်တဲ့အဲ့ဒါလိုမသိတဲ့အတွက်ဘဝတွေထက်ခါထက်ခါဖြစ်ပြီးတော့သန္တရာဇတ်တွေရှင်နေရတယ်ဒါကြောင့်တင်ချစ်တယဟမြတ်ဟာ အရိယသစ္စာ၄ပါးတရားကိုသိအောင်ပုပ္ပပါကမဲ့အကျင့်ဝိပဿနာအကျင့်ကိုပွားများအထောက်ကြဗန္ဓုရွာမှာလည်းပဲဒါပဲမြတ်စွာဘုရားမိန့်ကြားတယ်နောက်တစ်ခါမဏိရွာကနေပြီးတော့ဟာတိရွာကြွတယ်အမ္ဘရွာကြွတယ်ဇံဘူးရွာကြွတယ်အဲဒါလိုကြွတဲ့အခါမှာလည်းဒီနေရာဒီရွာတွေဒီရွာတွေမှာလည်းပဲနောက်ပါတပိတန်ခါများနဲ့တကွအဲ့ဒီရွာတွေကလာကြတဲ့တရားဓမ္မတွေကို သီလသမာဓိပညာအကျင့်တရားတွေနဲ့ပတ်သက်တဲ့ကိလေသာငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်တွေနဲ့ပတ်သက်တဲ့တရားတွေကိုပဲရှင်တော်မြတ်ဘုရားထပ်ခါတခါမိတ်ကြတယ်ပရိနိဗ္ဗာန်စံဖို့က၃လပဲလူတော့တဲ့အဲ့ဒီ၃လမတိုင်ခင်လေးရှင်တော်မြတ်ဘုရားကြိုးကြိုးစားစားတရွာပြီးတရွာတနေရာပြီးတနေရာဒေသစာတွေကြွားပြီးတော့တပြိတ်သားတွေမမေ့မလျော်ပဲနဲ့ဆင်းရဲကလွတ်စေခြင်းလွန်းလို့အမျိုးမျိုးတတိပေးတရားတွေဟောကြားတယ် ကြီးညိုစရာမကောင်းဘူးလားကျေးဇူးတင်စရာမကောင်းဘူးလားကောင်းလိုက်တာဒီလောက်ကြီးညိုစရာကျေးဇူးတင်စရာကောင်းတဲ့ရှင်တော်မြတ်ဖရာနဲ့လွဲအောင်များရှောင်ခဲ့တဲ့လူတွေရဲ့တတ္တိတော့မနှဲဘူးနော်ဟုတ်ကလားဘယ်သူတွေရှောင်ခဲ့တော့အဲတပည့်တော်တို့ရှောင်ခဲ့တယ်နော်ရှောင်ခဲ့ကြအဲ့ဒီဟဋ္ဌိယောကနေပြီးတော့ အံမှုဇာမှုရွာကနေပြီးတော့မြတ်စွာဘုရားဘောဂမြို့ကိုကြွတယ်ဘောဂမြို့ကြွတဲ့အခါကျတော့ဘောဂမြို့ကျတော့ပရိသမဟာပရိသ၄ပါးနိညွန်လမ်းညွန်တရား၄ပါးကိုဟောတယ် guidelines for လမ်းညွန်တရား၄ပါးဘယ်လိုဟောတယ်ဆိုတော့တစုံတစ်ယောက်ကများတို့ပြိဋိဘံစံသွားတဲ့အခါမှာမြတ်စွာဘုရားစီကဒီတရားဒီလိုနာကြားလိုက်ရပါတယ်ဆိုရင်တဲ့အဲ့ဒီတရားသဘောကိုညင်လည်းမညင်နဲ့လက်လည်းမခံနဲ့တဲ့ တို့ဘုရားဟောထားတဲ့တို့ဟောထားတဲ့ဓမ္မဝိနည်းသုတ်အဘိဓမ္မာနဲ့ဝီနီးနဲ့အဲ့ဒီထဲမှာထက်သွင်းကြည့်တဲ့ထက်သွင်းကြည့်လို့ကြိုက်ညီရင်တော့လက်ခံလိုက်မကြိုက်ညီရင်ပယ်လှန်လိုက်တခါတချို့ကလည်းပဲအမတန်သတ္တပေဒအကျော်ဖြစ်တဲ့ထီကြီးဝါကြီးတန်ဃာကြီးဥဆောင်တဲ့ကျောင်းတစ်ကျောင်းကတန်ဃာတော်တွေထဲတန်ဃာတော်တွေနဲ့မထီကြီးထံကကြားခဲ့ရပါတယ်ဆိုလို့ရှိရင်လည်းဒါလိုလည်းပဲသုတ်အဘိဓမ္မာဝီနီးမှာ ဘောင်သွင်းကြည့်တယ်ဘောင်သွင်းကြည့်လို့ဝင်ရင်ဒီတရားကိုလက်ခံမဝင်ရင်ပယ်လှန်လိုက်တယ်တချို့ကလည်းပြောကောင်းပြောလိုက်မယ်ဒီလိုထင်ရှားတဲ့မထေရကြီးတစ်ပါးထံမှာဒီတရားနာကြရပါလေတဲ့နာကြခဲ့ရပါတယ်လို့ပြောကောင်းပြောလိုက်မယ်ဒီခါမှလည်းပဲအဲ့ဒီတရားကိုညင်းလဲမညင်းလိုက်နဲ့လဲလဲမခံလိုက်နဲ့တဲ့တို့ဟောထားတဲ့သုတ်အပိဓမ္မာဝီနီးနဲ့ဘောင်ဝင်အံကြရှိမရှိသွင်းကြည့်တဲ့အဲ့လိုသွင်းကြည့်လို့သုတ်အပိဓမ္မာဝီနီးတစ်ခုခုမှဘောင်ဝင်အံကြရှိပြီဆိုလို့ချင်းဒီတရားကို လက်ခံကြဘောင်ဝင်အညမရှိဘူးဆိုလို့ရှိရင်ပယ်လိုက်ကြတဲ့ဒါအပြင်လည်းပဲတချို့ကပြောကောင်းပြောလိုက်မဲ့အမတန်ဘဟုတုတ္တကြွယ်ဝတဲ့ယဟန်တော်တပါးပါကပြောလိုက်တဲ့ဒီတရားပါဒီတရားဟာဘုရားရှင်ဟောတဲ့တရားလို့ဆိုပါတယ်ဆိုပြီးတော့လာပြောရင်လည်းပဲဒါလည်းပဲပယ်လဲမပယ်လက်လဲမခံလိုက်ကြနဲ့တို့မြတ်ရဲ့သုတ်ပိဓမဝီနည်း၃ခုမှတစ်ခုခုမှတွင်ကြည်တွင်ကြည်လို့အာဝင်ကညဖြစ်ပြီဆိုရင်ဒီတရားမှန်ပြီလက်ခံလိုက် အောင်ဝင်ခွင့်ညမဖြစ်ဘူးဆိုလို့ရှိရင်ဒီတရားမမှန်မှုပယ်လိုက်ကြမြတ်စွာဘုရားကတရားစစ်တရားမှဝေဘာနည်းကိုတပိတန်ဃာတွေကိုတပိတန်ဃာနဲ့တကွာတက္ကရာကမတွေကိုသင်ကြားပေးတော်မူတဲ့အဲ့ဒါကြည့်ခြင်းအပြင်ဘုရားရှင်ဟာပရိနိဗ္ဗာန်စံဃာနီးမှာအလွန်အလွန်ကြီးကြိုးစားမသွားဘူးလားအလွန်အလွန်ကြိုးစားသွားတယ်တော်တော့ကိုအစင်းရဲ့အပင်မခံပြီးတော့ကြိုးစားသွားတယ်အမျိုးမျိုးအတွေ့တွေ သာသနာဘေးရန်လဲကာကွယ်ဖို့သာသနာထဲမှာတိုးတက်ဖို့တပိသာဝကတွေဆင်းရဲကလွတ်ကင်းမှုကိလေသာငြိမ်းမှုအတွက်အမျိုးမျိုးကြိုးစားသွားတာအဲ့ဒီမှာဘောဂရွာက နေပြီးတော့မှမြတ်စွာဘုရားဟာပါဝါမြို့ကိုကြွတော်မူတယ်ပါဝါမြို့ကြွတဲ့အခါကျတော့ပါဝါမြို့မှာစုံနာပဒိန်ဆရာစုံနာရဲ့တရားဥယျာမသတင်းသုံးတယ်တရားဥယျာမမြတ်စွာဘုရားရောက်နေပြီလို့ရောက်တော်မူနေပြီလို့ကြားရတဲ့အခါကျတော့ ရွှေပရိန်ဆရာစုံနာကမြတ်စွာဘုရားတန်သွားပြီးတော့နတ်ပြန်နဲ့ပြန်အလို့မှတန်ဃာတော်များနဲ့တကွအိမ်တို့ဆွမ်းဖုံးပေးကြွဖို့ရာအတွက်လျှောက်ထားတယ်မြတ်စွာဘုရားစိတ်စိတ်နေပြီးလက်ခံတယ်ဒါနဲ့စုံနာလည်းပဲသူလည်းသတင်းကြထားမှာပါမြတ်စွာဘုရားဒီကနောက်သုံးလလွန်မြောက်တဲ့အခါမှာပြိဋိနိဗ္ဗာန်ဆံမယ်အမှန်တော့ စဉ်းစားကြည့်ပါအဲ့ဒါလို့တရွာပြီးတရွာတနေရာပြီးတနေရာသွားနေတဲ့အခါကျတော့၃လဟာတဖြည်းဖြည်းကုန်မလာဘူးလားကုန်လာတယ်ဘယ်၃လကြာတော့မလဲမကြာတော့ဘူးရှေးကကြားထားမဲ့စုံဓာတ်ဟာရှေးကမြတ်စွာဘုရားအာယုသင်္ခါရလွတ်တဲ့ဆိုကြကရှင်တော်မြတ်ဘုရားအာယုသင်္ခါရလွတ်ပြီးတဲ့အာယုသင်္ခါရလွတ်တဲ့အချိန်ကနောက်၃လကျော်တဲ့အခါမှာပြိဋိဘံဆံမတဲ့အဲ့ဒါလိုကြားထားတော့အခုဒီအချိန်မှာရှင်တော်မြတ်ဘုရားသူ့ရဲ့ဥယျာဉ်ကြွပြီးတရင်သုံးတဲ့အခါကျတော့ သူဟာနောက်ဆုံးအနေနဲ့ဆွမ်းကပ်ခြင်းမှာပေါ့ဒါကြောင့်မလို့ဆွမ်းကပ်ဖို့ရလျှောက်တော့ရှင်တော်မြတ်ဘုရားလက်လက်ခံတော်မူတဲ့ရှင်တော်မြတ်ဘုရားလက်ခံတော်မူတော့စုံတာကအကောင်းဆုံးဆွမ်းဆွမ်းရင်းနေစီမံတယ်အဲ့ဒါလို့စီမံတာထဲမှာဘာဟင်းတစ်ခွက်ပါတယ်လဲဆိုတော့တောဝက်ပြူသားဟင်းတစ်ခွက်ပါတယ်အမနာနူးညံ့တဲ့တောဝက်ပြူသားဟင်းတစ်ခွက်ဒါပါတယ်ဒီနေရာမှာဒီ တောဝက်ပြူသားကိုကျမ်းဂန်ကသူကရမတ္တဝလို့ဒီလိုပါဠိလိုဆိုတယ်မတ္တဝနုညံ့တဲ့သူကရဝက်ပြူသားဒါပေမဲ့အဲ့ဒါကိုပဲအထကထာကအမျိုးမျိုးဖွင့်ပြတာလည်းရှိတယ်သူကရမတ္တဝဆိုတာဝက်သားမဟုတ်ပါဘူးတဲ့ခိရန္တတိကတံတက္ကံနောနိတံပင်စဂောရတာဆိုတဲ့နွားတို့ရဲ့အရသာ၅မျိုးကို ပေါင်းစပ်ပြီးစီရင်ထားတဲ့ဟင်းတစ်မျိုးပါတဲ့ခိရံဆိုတာကနှုတ်ဤတတိဆိုတာကနှုတ်တံကတံဆိုတာကထောပတက်ကံဆိုတာရက်တဲ့နောနိတံဆိုတာကဖြီဥအဲ့ဒါနွားတို့ကရတဲ့အရသာ၅မျိုးအဲ့ဒါ၅မျိုးကိုပေါင်းစပ်ပြီးစီမံထားတဲ့ဟင်းကို သူကရမတ္တဝလို့ဆိုတာပါလို့တနည်းလဲဆိုတဲ့နောက်တနည်းက အတ္တယနာခေါ်တဲ့နာမည်ကျော်အာဇေကြီးနဲ့စီရင်ထားတဲ့ဟင်းတစ်မျိုးပါလို့ဆိုတဲ့နောက်တနည်းကတော့သူကရမတ္တဝဆိုတာတခြားမဟုတ်ပါဘူးတဲ့ဝက်များနင်းထားတဲ့မြစ်ကို ပြောတာပါတဲ့မြစ်စုပ်ကိုဝက်နင်းတဲ့အခါကျတော့မြစ်စုပ်တွေကကြိုကျိုးပြီးတော့မှတခါအသစ်ပြန်ပေါက်တော့အဲ့ဒီမြစ်နုနုလေးတွေဟာအမတန်နုညံ့တယ်အဲ့ဒါကိုချက်ထားတာကိုသူကရမတ္တဝလို့ဆိုတာပါလို့အမျိုးမျိုးဆိုတာဒါပေမဲ့လို့ အများလက်ခံတဲ့အတိုင်းပဲသူကရမတ္တဝါဆိုတာဝက်ပြူသားလို့ပဲလက်ခံထားလိုက်တာဒါကောင်းပါတယ်အဲ့ဒီဟင်းလဲပါတယ်နောက်နောက်တနေ့ကျတော့အလုံးအစင်းင်းဖြစ်တဲ့အခါကျတော့မြတ်စွာဘုရားလျှောက်ထားလို့မြတ်စွာဘုရားတပည့်တန်ခါများနဲ့အတူစုံနရှူပရိန်ရဲ့အိမ်ကိုကြွလာပြီးတော့ဆုံးဖုံးပေးဖို့ရပြင်ဆင်တဲ့အခါကျတော့ဝက်ပြူသားမင်းတော့စုံဒအဲ့ဒီဝက်ပြူသားကိုငါဘုရားကိုဘက်ကတခြားတန်ခါတွေမကနဲ့တခြားတန်ခါတွေတခြားဟင်းတွေနဲ့ကတ်ကြကတ်လိုက်မိတ်ကြတော့ စုံတာလည်းမြတ်စွာဘုရားမိန့်ကြတဲ့အတိုင်းတခြားတန်ဃာတွေကိုဝက်ပြူသားမှတပါတခြားဘဘွယ်ရာစီမံထားတဲ့ပဏိတဘောဇနာခေါ်တဲ့မွန်မြတ်တဲ့စွမ်းခဲပဲဘောဇင်ချူချင်းတွေကမြတ်စွာဘုရားကိုတော့ဝက်ပြူသားနဲ့တကွာတခြားသောမွန်မြတ်တဲ့စွမ်းစွမ်းရင်းတွေကလို့ဘုရားရှင်လည်းဖုံးပေးပြီးတဲ့အခါကျတော့ရွှေပရိန်စုံနာကိုခေါ်ပြီးတော့စုံတာဒီဝက်ပြူသားဟင်းကို သင်ဟာဘသူကိုမှ မကြွေးနဲ့ဘသူကိုမှမကတ်နဲ့တဲ့ယူသွားပြီးတော့မြေကြီးထဲမှာတွင်းတူးပြီးမြုပ်လိုက်တယ်ဒီဝက်ပြူသားစားခြင်းအပြင်အစာကြေမဲ့ပုဂ္ဂိုလ်ဟာလောကမှာငါဖျားမှတပါတခြားပုဂ္ဂိုလ်မရှိဘူးတဲ့လူရောနတ်ရောမြမာရောဒီဝက်ပြူသားစားခြင်းဖြင့်အစာမကြေနိုင်ဘူးငါဖျားတပါသာလျှင်အစာကြေနိုင်တယ်တဲ့ဒါကြောင့်မလို့တွင်းတူပြီးမြုပ်လိုက်ဆိုလို့တွင်းတူမြုပ်လိုက်ရတယ် တွင်တူမြုပ်ပြီးတော့မြတ်စွာဘုရားထံစုံနာပြန်လာပြီးတော့ရှေ့မှာဆုံးသပြီးလို့မလို့အနုမောဒနာတရားနာကြလို့ရှင်တော်မြတ်ဘုရားဟာစုံနာကိုအနုမောဒနာတရားဟောကြားပြီးတော့စိတ်ကြည်လင်ရှင်လန်းပြီးတော့တက်ကြွစေတယ်တရားတရားတွေထက်သန်လာစေတယ်ပြီးတဲ့အခါကျတော့မှပါဝတိပါဝံမြို့ကတရားဥယျာဉ်ကပြန်တရားဥယျာဉ်ကိုပြန်ကြွတာတရားဥယျာဉ်ရောက်တဲ့အခါကျတော့အာနန္ဒတို့များကုသနာယုံကြွကြအောင် အဲ့ဒီနေ့ကကဆုံလာပြီနေတဲ့လမ်းမှာဟိုရွာဒီရွာမှာနှစ်ရက်နေသုံးရက်နေအစိုက်ဒီဖြင့်နေလာတာသုံးလဆိုတာကုန်သွားပြီတဲ့ကဆုံလာပြီနေ့နေစွန်စုံနာနေစွန်ကလိုက်တယ်နေစွန်ဖုံးပြီးတယ်ဖုံးပိတ်ပြီးတယ်ဆိုတော့ပါဝါမြို့ကနေပြီးကုသိနာယုံကိုရှင်တော်မြတ်ဘုရားကြွတော်မူ ပါဝါမြို့နဲ့ကုသိနာယုတ်ဟာ၃ခါဝေးတယ်၃ခါဝေးတယ်အများလက်ခံယူဆချယူယူဆတဲ့အတိုင်းဆိုလို့ရှိရင်တော့တကာဟုတ်မှန်အဲတကာဟုတ်မှန်2မိုင်3ခါဟုတ်ဆိုတော့ပဲ2မိုင်6မိုင်ခရီးပေါ့ဟုတ်ကဲ့လား6မိုင်ခရီးအဲ့ဒါမြတ်စွာဘုရားကြွတော်မူတဲ့သို့တော်လည်းပဲ အဲ့ဒီမကြွခင်လေးမှာကလေးကရှင်တော်မြတ်ဘုရားမှာဝမ်းသွေးသွန်ယောဂအကြီးအကျယ်ပြင်းထန်ဖြစ်တယ်အကြီးအကျယ်ပြင်းထန်ဖြစ်လို့ခကြီးကြွတဲ့အခါကျတော့ရှင်တော်မြတ်ဘုရားအာတော်တွေနဲလို့အင်မတန်အားနဲ့တဲ့အတွက်ရှင်တော်ဘုရားရှင်တော်မြတ်ဘုရားခကြီးတောင်မှကောင်းကောင်းမကြွနိုင်သို့တော်လည်းဖေးရမှတ်ရတယ်လို့တော့မရှိဘူးဒီတိုင်းပဲကြွတော့ဖြည်းဖြည်းဖြည်းဖြည်းနဲ့ကြွပြီးတနေရာရောက်မိုးတဲ့အခါကျတော့ စတုဂုဏအာနန္ဒသံဃာတိစတုဂုဏအာသာအာနန္ဒသံဃာတိပညပေဟိကိလန္တောသမိဝိတမိတ်ပါဝိတမိတ်သမိအာနန္ဒအာနန္ဒจิตာအာနန္ဒသံဃာတိသင်္ကန်းကြီးကိုစတုဂုဏ၄កောက်စတုဂုဏ၄កောက်ခောက်၍ပညပေဟိခင်းလောအာနန္ဒသင်္ကန်းကြီး၄កောက်ခောက်ပြီးခင်းအောင် အဟံငါတိကိလန္တောသမိပင်မလှဤဝိတမိတ်တာမိအပန်းဖြေအဒုမြပင်မနဲ့အပန်းဖြေအောင်မယ်လျှောက်တော့အရှင်ပြောတဲ့အခါကျတော့အရှင်အနန္ဒာကလမ်းမေတိရိတ်ကောင်းရတနေရာမှာသင်္ကန်းကြီးကိုလေးကောက်ခေါက်ပြီးပြီးတော့မြတ်စွာဘုရားကအဲ့ဒီနေရာမှာပဲဖြည်းဖြည်းထိုင်ပြီးတရင်သုံးအပန်းဖြေတဲ့ တန်ဃာတော်တွေကတော့တိတ်ဆိတ်လို့ဘယ်သူမှလည်းဘာစကားဘာစကားမှမပြောကြဘဲနဲ့ရှင်တော်မြတ်ဘုရားကိုပဲတကြီးအရေးတကြီးကြီးနဲ့နေကြတဲ့မြတ်စွာဘုရားပြိဋိဘံစံမဲ့ကြားလို့မလို့ရှင်တော်ပြန်ဘုရားသွားရာကိုရဝေးရနီးကမိနိုင်သမျှနေရာတွေကတန်ဃာတွေလာကြတော့တန်ဃာတူကြီးကလည်းအကြီးပဲအဲ့ဒါလို့နဲ့ရှင်တော်မြတ်ဘုရားဟာပါဝါပြည်ကိုကြွလိုက်တာအဲပါဝါပြည်ကပါဝါမြို့ကနေပြီးတော့ကုသင်္တာကိုကြွလိုက်တာတော်တော်ကြာ နာအောင်မှအာနန္ဒာသင်္ကန်းကြီး၄កောက်ခေါင်းအောင်နားလိုက်ပြန်ရောအဲဒါလို့6မိုင်ခရီး3ငါရုပ်3ငါဟုတ်ခရီးကို ရှင်တော်မြတ်ဖရာဘယ်နှစ်ကြိမ်နားရတယ်လဲဆိုတော့25ကြိမ်နားရတယ်အဲ25ကြိမ်တောင်နားရတယ်ဆိုတော့ဘလောက်အားနဲ့နေပြီလဲဆိုတာမစဉ်းစားနိုင်ဘူးလားစဉ်းစားနိုင်တယ်သို့တော့တကယ်လို့များရှင်တော်မြတ်ဖရာဟာ တကုတ်အိဋ္ဌိပအရှင်ဖြစ်တော်မူတဲ့အတွက် တကိုးနဲ့များကြွမယ်ဆိုလို့ရှိရင်ခဏချင်းနဲ့ပဲကုသနာယုံမရောက်နိုင်ဘူးလားရောက်နိုင်ပါလေကနဲ့တကိုးနဲ့မကြွဘဲနဲ့အပင်မအစင်းရဲခံပြီးဘယ်နဲ့ကြောင့်ကုန်းချောင်းခြေချင်းကြွတော်မူသလဲဇာတိဘေးဇရာဘေးဗျာတိဘေးမရဏဘေးကိုတတ္တဝါတွေထင်စေမြင်စေလိုလို့ဟုတ်ကဲ့လားဒီမြကိလေသာအာသဝတရားကုန်ခံပြီးတော့တကုတ်အရာမှာသူမတူတဲ့ရှင်တော်မြတ်ဖရာတော်မှလည်းပဲ ယုံနာခန္ဓာနှစ်ခုပေါင်းစုထားပြီဆိုတဲ့အခါကျတော့ဇာတိဘေးနဲ့လည်းမกินရအိုးဘေးဇရာဘေးနဲ့လည်းမกินရနာဘေးဗျာတိဘေးနဲ့လည်းမกินရသေဘေးမရဏဘေးနဲ့လည်းမกินရဒီဘေးတွေယုံနာနှစ်ခုပေါင်းစုထားတဲ့တတ္တဝါမှမြခံရတာကြီးပဲဆိုတာထင်စေမြင်စေသိစေခြင်းလို့ဒါနဲ့ကြွတော်မူရတယ်ဒါနဲ့တဏှာကြတဲ့အခါကျတော့ မြတ်စွာဘုရားနားလို့လို့အာနန္ဒသင်္ကန်းကြီးလေးကောက်ခေါက်တို့များပင်မလာတဲ့နာဥမှာပင်မတယ်ဆိုတာမြတ်စွာဘုရားမှာ စိတ်ပင်မနာမဟုတ်ဘူးခန္ဓာကိုယ်ပင်မနာကိလေသာအသောကုန်ခံမိသားပုဂ္ဂိုလ်များမှာဘယ်တော့မှစိတ်ပင်မနဲ့လို့မရှိဘူးခန္ဓာကိုယ်ပင်မနာပဲရှိတယ်စိတ်မပင်မမဲ့ခန္ဓာကိုယ်ပင်မခန္ဓာကိုယ်သာပင်မတယ်လဲလို့ဆိုတော့ကိုယ်သာပန်းစေစိတ်မနှွမ်းစေနဲ့ဆိုတဲ့တရားလက်ကင်ထားလို့ ကိုယ်သာမှန်းစေစိတ်မနှွမ်းစေနဲ့ဆိုတဲ့တရားပဲတရားလဲတတိပဌာန်တရားပေါ့မဟုတ်ဘူးလားတတိပဌာန်တရားရှုလို့မလို့ယုံနာတို့ရဲ့ဖြစ်မှုပြက်မှုကိုအနိစ္စဒုက္ခအနတ္တသဘောတွေသိပြီဆိုရင်ဒီသဘောတွေသိနေတဲ့စိတ်ဟာပန်းမအောင်မလားမပန်းဘူးကိုကတော့သူ့တဘာဝအလျောက်ပန်းတာပဲအဲ့ဒီတရားမှာထိုင်တဲ့အခါကျတော့မြတ်စွာဘုရားထိုင်တော်မူပြီးတဲ့အခါအာနန္ဒာတို့များ ရေစာတော်မူတယ်ရေတောက်ကြစို့ရေတောက်ကြစို့ဆိုတော့မကြာခင်ကပဲမြတ်စွာဘုရားနဲ့တပိတန်ဃာတွေကိုကြော်ပြီးတော့လှဲ900ကုန်တယ်လှဲ900ကရှေ့ကသွားနေတယ်သွားနေတော့ရှေ့နားမှာချောင်းရှိတာအရှင်နာသိတယ်သို့တော်လည်းပဲဒီချိန်မှာကုန်တယ်လှဲ900ဖြတ်သွားတာဆိုတော့ရေကြီးမတွေ့နိုင်ဘူးရေနောက်ပဲဖြစ်မယ် ရေနောက်ကိုမြတ်စွာဘုရားကိုမကတ်ချင်ဘူးအဲ့ဒီချောင်းကိုကြော်မိလို့အတော်လေးသွားမိတဲ့အခါကျတော့ကကုဒာမြစ်ရှိတယ်အဲ့ဒီကကုဒာမြစ်ကျတော့လှဲတွေမဖြတ်နိုင်ဘူးလဲမဖြတ်တဲ့နဲ့ကာကုဒ္ဒနဲ့မှရေကြီးတွေ့နိုင်တယ်အဲ့ဒီကြမှာပဲမြတ်စွာဘုရားရေကြီးတော်ကို ဖုံးပေးရင်တင့်လျော်တယ်လို့အရှင်အနန္ဒာမြင်တော်မူတာနဲ့ပဲရှင်တော်မြတ်ဘုရားမကြခင်ကပဲ ဒီချောင်းငယ်ကိုကုံတယ်လဲ900ဖြတ်တန်းသွားပါတယ်ဗျာဒါကြောင့်မလို့ရေကြီးမရနိုင်ပါနောက်မကြာမီကောက္ကုတာမြစ်တို့ရောက်တော့ပါမယ်ကောက္ကုတာမြစ်ရောက်တဲ့အခါကျတော့ရေကြီးကိုရနိုင်ပါတယ်ဒီအခါကျမှ ရေကြီးဆက်ကပ်ပါမယ်ဘုရားလျှောက်ထားတယ်မြတ်စွာဘုရားဒုတိယအကြိမ်လျှောက်တယ်ဒုတိယအကြိမ်မိန်ကြတယ်ရေစာလွန်းလို့အရှင်အနန္ဒကဒီတိုင်းပဲလျှောက်တယ်နောက်တတိယအကြိမ်လျှောက်တယ် တတိယအကျိတ်မိန်ကြတယ်ဒီအခါကျတော့အရှင်အနန္ဒအကိုင်းရှင်တော်မြတ်ဘုရားတလောက်မှမိန်ကြသွားမှာပဲဆိုပြီးတပိတ်တော်ယူသွားတပိတ်တော်ယူသွားတဲ့အခါကျဟိုကြတော့ချောင်းကြီးလိုက်တဲ့မလေးရေက ကြီးလန်လိုက်တာလွန်ရောတဲ့ချောင်းမြေပြင်ကအောက်ကသဲကလေးတွေတောင်တွေးရတယ်။ဒီလောက်ကြောင်ကြီးလန်တော့အံ့ဩသွားတယ်ဘယ်နဲ့တော့လှဲငါရဆိုတာနဲတာမဟုတ်ဘူးဒီလှဲငါရဖြတ်ထားတဲ့ချောင်းက ရေမနောက်ဖက်နဲ့ရေတလောက်ကြည်လင်းနေတယ်ဆိုတာဟာမြတ်စွာဘုရားရဲ့တကူတော်ပဲရှင်တော်မြတ်ဘုရားရဲ့တကူတော်များအောင်ဩစရာကောင်းလာပါပြီလေအစ္စရိယဝတ္တဘောအဘုဒ္ဓဝတ္တဘောမဖြစ်ဘူးမြတ်ထူရလာပါပြီရဲ့လို့အရှင်အနန္ဒစိတ်ထဲမှာအံ့ဩလို့မလို့နှုတ်ကလည်းပြောမိပြီးမှရေကြီးကိုခတ်လာပြီးတော့မြတ်စွာဘုရားအာရေကြီးတော်ကရှင်တော်မြတ်ဘုရားရေကြီးတော်ဖုံးပေးပြီးတဲ့အခါကျတော့တခါခရီးဆက်ကြွမကြခင်တနေရာမှာနားတဲ့အခါကျတော့ ပုဂ္ဂုတဆိုတဲ့မန္လာမင်းက तू ကမန္လာမင်းတို့ဟာလဲဝေသာလီမင်းတွေလိုပဲကဏစနစ်နဲ့အုပ်ချုပ်တာမင်းတွေအလုံးစုပေါင်းပြီးလွတ်တော်လွတ်တော်တက်ပြီးတော့လွတ်တော်ကနေပြီးတော့အညီအညာဆုံးပြတ်ချက်ချပြီးတော့တိုက်ပြီးအုပ်ချုပ်ကြတာသို့တော်လည်းပဲအဲ့ဒီပုဂ္ဂုတဆိုတဲ့မန္လာမင်းကတော့တိုက်ပြီးအုပ်ချုပ်တဲ့ဘက်မှာ तू စိတ်ရှုပ်လို့မလို့မလုပ်ဘူးဒါနဲ့ကုံတယ်လို့ကုံတယ်လို့တော့ तू လဲလှမ်း900နဲ့ မျက်နှာစာရှေးတူယူကလာတဲ့ရလာတဲ့အခါကျဒီနေရာရောက်တော့မြတ်စွာဘုရားတရင်သုံးနေတာတွေ့တာနဲ့မြတ်စွာဘုရားကိုဝတ်ပြီးရှိခိုးဥချပြီးတော့အင်မတန်ကောင်းလာတဲ့သင်္ကန်းနှစ်ထည်သင်္ကန်းနှစ်ထည်ဆိုတာပစိုးအဝတ်နှစ်ထည်ပေါ့အဝတ်နှစ်ထည်မြတ်စွာဘုရားကိုလူတော့မြတ်စွာဘုရားကတထဲအာနန္ဒာတူလိုက်တယ်ဒီအဝတ်နှစ်ထည်ကလည်းပဲရွှေအောင်တောက်နေတာတဲ့အဲ့ဒီအဝတ်တစ်ထည်ကိုမြတ်စွာဘုရား အပေါ်ခြုံလွှမ်းလိုက်တဲ့အခါကျတော့တင့်နဲ့တပ်ပလိုက်တာလွန်ရောတဲ့ဒီနေရာမှာ ပုဂ္ဂုတနဲ့မြတ်စွာဘုရားအခြေအချစကားလျှောက်ထားပြောဆိုတာလည်းရှိသေးတယ်ဒါပေမဲ့ဒါတိတ်ပြီးတော့အရေးကြီးတာမဟုတ်တဲ့အတွက်ဘုန်းကြီးကခြံလဲပဲတန်းတဲ့ပုဂ္ဂုတလဲသွားတော့မြတ်စွာဘုရားလည်းရှေ့ဆက်ပြီးခရီးကြွကာကုဒါမြစ်ရောက်ကာကုဒါမြစ်ရောက်တဲ့အခါကျတော့ကာကုဒါမြစ်ကရေကကြီးတော့ကာကုဒါမြစ်ထဲမှာလည်းရေချို့ ရေသုံးတတ်တော်မူတယ်ရေတောက်တော်မူတယ်ပြီးတဲ့အခါကျတော့ကောက်ကုတော်မြင့်ကနေပြီးတဲ့အာတော်ကတော့နှွဲလို့နဲ့လို့ပေါ့ဘယ်တန်တန်ဆွမ်းဆွမ်းရှိမလဲဝမ်းသွေးသွန်ထားတယ်ဆိုတာနဲတဲ့ယောဂဝေဒနာမှမဟုတ်ပဲကာကုဒမြေကတက်ပြီးတဲ့အခါကျတော့အရှင်အနန္ဒကရေသနုတ်တော်ကိုရည်ညှစ်နေခဲ့တယ်ကာကုဒမြေရဲ့ဟိုဘက်ကမှတရဲ့ဥယျာဉ်ရှိတော့အဲ့ဒီတရဲ့ဥယျာဉ်တွေကတလွန်ညောင်ဆောင်ပေါ်မှာမြတ်စွာဘုရားကစုံတာဒီတလွန်ပေါ်မှာ င်္ကန်းကြီးလေးကောက်ခောက်ခင်တို့များအပန်းဖြေမယ်ဆိုမြတ်စွာဘုရားအဲ့ဒီပေါ်မှာအပန်းဖြေတော်မူတယ်အပန်းဖြေတော်မူတော့ပြီးတဲ့မကြာခင်မဲ့အရှေအနန္ဒရောက်လာရောက်လာပြီးတော့တော်တော်အပန်းပြေသွားတဲ့အခါကျတော့မြတ်စွာဘုရားကအနန္ဒာတဲ့ကုသိနာယုံနဲ့မလာမင်းတို့ရဲ့အင်ဂျင်ဥယျာဉ်နဲ့သွားကြစို့ဆိုပြီးအဲ့ဒီမှာခီးဆက်ကြဒီအခါမှာမိုးချုပ်နေပြီ မိုးချုံနေတော့မိုးချုံမှာပဲအငင်းဥယျာဉ်နဲ့ဝင်ကြအငင်းဥယျာဉ်နဲ့ဝင်တော့မြတ်စွာဘုရားအတွက်အငင်းပင်ပြူနှစ်ပင်ကြားမှာမြောက်ကိုခေါင်းလှည့်ထားတဲ့တလွန်ညောင်ဆောင်ပေါ်မှာရှင်တော်မြတ်ဘုရားကိုထားလို့ရှင်တော်မြတ်ဘုရားအဲ့ဒီတလွန်ညောင်ဆောင်ပေါ်မှာပဲတရင်သုံးနေတယ်တရင်သုံးနေတဲ့အခါမှာမသက်သာဘူးပေါ့ဝမ်းသိသွနဲ့ယောဂဖြစ်နေတော့ခရီးကလည်းပဲ6မိုင်ခရီးခြေချင်းကြွလာခဲ့ရတယ် စီရင်ကြွတဲ့အထက်ယောဂဝေဒနာပြင်းထန်တော့ပိုးပြီးတော့ပင်မတော်မူတယ်ပင်မတော်မူတယ်ဆိုတာကစိတ်ပင်မနာမဟုတ်ဘူးဘာပင်မနာလဲကိုယ်ခန္ဓာပင်မတော်မူတယ်တဲ့ကိုယ်ခန္ဓာပင်မတော်မူတယ်အဲ့ဒီရောက်တဲ့အခါကျတော့မှမြတ်စွာဘုရားဘုန်းကြီးတို့ပြိဿစဉ်းစားကြည့်ပါဘုရားရှင်ဘယ်ကိုခေါင်းပြုနေသလဲ မြောက်ကောင်းပြုနေတဲ့ဘယ်နေရာမှာလဲမာလာမင်းတို့အင်ဂျင်ဥယင်ဥယင်ထဲမှာခေါင်းရင်းကအင်ဂျင်ပင်ပြိုသပင်ခြေရင်းကအင်မင်းအင်ဂျင်ပင်ပြိုသပင်ဟုတ်ကဲ့လားမြတ်စွာဘုရားများရောသူတော်သူများများရောဘယ်အခါမှဆိုလျှောင်းတယ်ဆိုလို့ရှိရင်လက်ရနံတောင်းတယ်လျှောင်းရိုးထုံးစံရှိတယ်ဒီတော့မြတ်စွာဘုရားလည်းပဲအဲ့ဒီကတလွန်ညောင်သောဘုံမှာလက်ရနံတောင်းနဲ့စောင်းတော်မူတဲ့ လျောင်းတော်မူတယ်ဆိုတော့မြတ်စွာဘုရားမျက်နှာပဲမျက်နှာပြုနေတော့ပဲမျက်နှာပြုနေတော့အနောက်ဘက်မျက်နှာပြုနေတယ်သိကြသလားခေါင်းကပဲပြုတယ်လေဒီတော့အဲ့ဒီအခါမှာမြတ်စွာဘုရားပြိဋိဘံစံမယ်လို့သိကြတဲ့အခါကျတော့ကုသိနာယုံတွေကမန္လာမင်းတချို့ ကုသိဏာယုံမြို့သူမြို့သားတချို့မြို့သူမြို့သားအများလာကြထို့အတူပဲတလောကလုံးမှာရှိတဲ့နတ်မြမာတွေကလည်းကောင်းငင်မဆန်ပြန့်အောင်အဲ့ဒီညမြတ်စွာဘုရားကို နောက်ဆုံးဖူးမြော်ပူဇော်ခြင်းအနေနဲ့ဖူးမြော်ပူဇော်ဖို့ရလာကြတယ်တချို့လဲပူဇော်စရာတွေလက်မှာကင်လို့စီမီတို့ပန်တို့နတ်သားတို့ရေတို့တချို့လည်းပဲတချင်းဆိုပြီးပူဇော်ကြဒုရိယဂိတတိပုတ်ပြီးတော့လည်းပူဇော်ကြတယ်နောက်ဆုံးပူဇော်ခြင်းအနေနဲ့ဆိုပြီးပူဇော်ကြတယ် မလာမင်းကြီးမင်းသားတွေနဲ့မလာမင်းကြီးမင်းသားတချို့နဲ့မလာတိုင်းသူတိုင်းသားတွေကတော့သူတို့လက်ထက်မှာပူဇော်စရာတွေပါတယ်ဒါပေမဲ့လို့တချင်းဆိုပြီးဘယ်နဲ့လို့ပူဇော်နိုင်မှမလဲဒုရိယာဂိတတီးပြီးတော့ဘယ်လိုလို့ပူဇော်နိုင်မှမလဲဘာကြောင့်လဲပူဆွေးနေလို့မြတ်စွာဘုရားဒီကနေ့ညပြိဋိနိဗ္ဗာန်စံတော့မလဲသိတော့ပူဆွေးနေလို့ အကုန်တော့မသိသေးဘူးသိသလောက်ကလာကြတယ်ပူဆွေးနေတဲ့အခါကျတော့သူတို့တော့ဒုရိယာဂိတမတီးနိုင်ကြဘူးပေါ့အဲ့ဒီအချိန်မှာမြတ်စွာဘုရားက အရှင်အာနန္ဒာကိုအမှုပြုပြီးတော့အာနန္ဒာတဲ့တို့များစုံနာရဲ့ဝက်ပြူသွားစွာပြီးတဲ့အချိန်ကစပြီးတော့ဝမ်းသိတဲ့နဲ့ယောဂဝေဒနာဖြစ်ပြီးတော့ခန္ဓာကိုယ်ပင်မနှော်မှုတဲ့ဒီလိုဆိုတော့စုံနာမှာစိတ်မကောင်းစရာစိတ်မချမ်းစရာဇာစရာဖြစ်ပေလိမ့်မယ် ဒါကြောင့်စုံဒစိတ်မချမ်းမသာမဖြစ်ရအောင်အာနန္ဒပြောပြရမယ်တဲ့တို့များပွင့်ပြီးတဲ့အချိန်ကစပြီးတော့တို့ဖရာအဖြစ်မရောက်မီဖုံးပေးရတဲ့ဆွမ်းရဲ့အခုဒီပြိဋိဘံမစမ်းမီနောက်ဆုံးဖုံးပေးရတဲ့စုံဒရဲ့ဆွမ်းရဲ့ဒီဆွမ်းနတ္တဟာဖြစ်ရင်တခြားဆွမ်းနေတဲ့ပို့ပြီးအကျိုးကြီးမှတယ်ဆိုတဲ့အကြောင်းစုံဒကိုပြောပြပါတဲ့ မြတ်စွာဘုရားဘုရားမပြည့်မီဘယ်ဆွမ်းဘသူဆွမ်းဖုံးပေးခဲ့ရသူဇာတာရဲ့ဘာဆွမ်းတော့နှုတ်ကနာဆွမ်းကိုဖုံးပေးရတယ်အဲ့ဒီဆွမ်းကလည်းပဲတခြားဆွမ်းနေတဲ့အကျိုးကြီးပါတယ်အခုပြိဋိဘံစံဃာနိမမစံမီလေးတင်ဖုံးပေးရတဲ့စုံနာရဲ့ဆွမ်းကလည်းတခြားတခြားဆွမ်းနေတဲ့အကျိုးကြီးပါတယ်ဆိုတာပြောပြပါတဲ့စုံဒစိတ်မချမ်းမသာမဖြစ်ရဝမ်းသာရအောင် ရှင်တော်မြတ်ဖရာမြတ်သူတစ်ပါးချမ်းသာစေခြင်းနဲ့ဆိုတာဆိုတော့ကဒီလောက်ပင်မနေတဲ့ကြားတဲ့ကဒီဟာကိုတတိယတော်မူတယ်နော်တော်ရုံတန်ရုံဆိုလို့ရှိရင်ဒီလောက်ပင်မဆင်းရဲနေပြီးတော့တေလူမျိုးပါပြိဋိဘံစံလူမျိုးပါဖြစ်နေတဲ့ယောဂဝိဒနာခံစားနေရတာတတိယနိုင်ပါမလားမရနိုင်ဘူးဒီတော့အဲ့ဒီမှာပဲမြတ်စွာဘုရားဟာနောက်ဆုံးဖူးမြော်ပူဇော်ဖို့ရလာတဲ့ လူပရိသတ်နတ်ပရိသတ်တွေကိုကြည့်ပြီးတော့ရှင်တော်မြတ်ဘုရားကမိန့်ကြတယ်အာနန္ဒာတဲ့ကြည်စမ်းကြည်စမ်းကြည်စမ်းတဲ့တို့များကိုနောက်ဆုံးဖူးမြော်ခြင်းပူဇော်ခြင်းအနေနဲ့ဖူးမြော်ပူဇော်ဖို့ရကုသိနာယုံအင်းချင်းဥယျာဉ်ထဲမှာလည်းပဲယဟန်ပရိသတ်လူပရိသတ်တွေကြည်လူနိဗ္ဗာန်မြကောင်းငင်မှာလည်းပဲ၁၂ယူဇာ၁၂ယူဇနာဧရိယာအတွင်မှာနတ်တွေပြမာတွေ လာပြီးပူဇော်လိုက်ကြတာတဲ့အထိုးเสียမျှမကြံရအောင် အကြအပေါက်မကြံရအောင်ပြည့်ညက်နေတယ်တဲ့သူတို့ကလည်းပဲနောက်ဆုံးပူဇော်ခြင်းအနေနဲ့စီမီနသာပန်းရေမွေးအစရှိသည်ဖြင့်ဒုရိယာဂိတအစိုက်သည်ဖြင့်ပူဇော်ကြတယ်အာမိတပူဇာတွေပေါ့ပစ္စည်းပစ္စည်းရနဲ့ပူဇော်တာအနန္တာတဲ့ဒါပေမဲ့လို့ဒီလိုပူဇော်တာဟာ အမြတ်ဆုံးပူဇော်ခြင်းမဟုတ်သေးပါဘူးတဲ့ ငါဖရာဟောကြားထားတဲ့အတိုင်းလက်တွေ့ဥပ္ပဘာကမက်ခေါ်တဲ့ဝိပဿနာအကျင့်ကိုကျင့်ကြံပွားများအားထုတ်သူသာလေငါဖရာကို အမျက်ဆုံးပူဇော်ခြင်းနဲ့ပူဇော်ခြင်းမြည်တယ်တဲ့နာခောအာနန္ဒဣတဝတတထာဂတောတကတောဝါဟောတိကရုံကတောဝါ မာနိတောဝါပုဇိတောဝါအပစိတောဝါယောခောအာနန္ဒဘိက္ခုဝဘိက္ခုနိဝါဥပတကောဝါဥပတိကဝါ ဓမ္မာနုဓမ္မပฏิပန္နောဓမ္မာနုဓမ္မပฏิပန္နောဟောတိတာမိစိတ်ပฏิပန္နောအနုဓမ္မစာရီဓမ္မာနုဓမ္မပฏิပန္နောဝိဟရတိတာမိစိတ်ပฏิပန္နောအနုဘာနအနုဓမ္မစာရီသောယေဝတထာဂတံတကရောတိကရောကရောတိမာနေတိပုဇေတိအမစီယတိပရမာယပူဇာယ အာနန္ဒจิตာအာနန္ဒဣတဝတဤမြသော အာမိတပူဇာဖြင့်တထာဂတောမြတ်စွာဘုရားကိုနတကတောဟောတိကောင်းစွာပြုအပ်သည်လည်းမမီလေနကရုကတောဟောတိအယုအသေးပြုအပ်သည်လည်းမမီလေနမာနိတောဟောတိပူဇော်မြတ်တို့အပ်သည်လည်းမမီလေနပူဇိတောဟောတိပူဇော်အပ်သည်လည်းမမီသေး နပစီတော်နအပစီတော်ဟောဒီယောသေးလေးစားအပ်ဒီလည်းမမိပေအာနန္ဒจิตာအာနန္ဒယောဘိက္ခုဝါအကျင်ယဟန်ဤတော်၎င်းယာဘိက္ခုနီဝါအကျင်ယဟန်မိမ္မတိတော်၎င်းယောဥပါတကောဝါအကျင်ဥပါတကတိတော်၎င်းယာဥပါတိကဝါအကျင်ဥပါတိကမတိတော်၎င်းဓမ္မာနုဓမ္မပฏิပန္နော မလေးပါဖို့လေးပါ နိဗ္ဗာန်တည်ဟူသော လောကုတ္တရာတရားကိုးပါအလျော်သောဝါလောကုတ္တရာတရားကိုးပါကိုရစေနိုင်သောပုဗ္ဗဘာကမဲ့ဟုခေါ်ဆိုသောဝိပဿနာအကျင့်ကိုကျင့်သည်ဝိပဿနာအကျင့်ကိုကျင့်လျက်သာမိစိတ်ပฏิပန္နောဝိပဿနာအကျင့်အားလျောက်ပတ်သောလောကုတ္တရာတရားအားလျောက်ပတ်သောဝိပဿနာအကျင့်ကိုကျင့်လျက် အနုဓမ္မစာရီဝိပဿနာအာလျောသောအလိုနှခြင်းစသည်သောစသောအကျင့်ကိုကျင့်လျက်ဝိရတိနေ၏သောယေဝထိုလောကုတ္တရာတရားကိုးပါးကိုရစေနိုင်သောဝိပဿနာခေါ်တဲ့ပုပ္ပဘာကမဲ့အကျင့်ကိုကျင့်သောယဟန်ယဟန်မဥပါဒကဥပါဒကမသည်သာလျှင်မင်္ဂဖရာကိုပရမယပူဇာယအမြတ်ဆုံးပူဇော်ခြင်းဖြင့် တကရောဒိနာမကောင်းစွာပြုသည်မြည်ကရုံကရောဒိနာမအလေးအစားပြုသည်မြည်ဤမာနေတိနာမမြတ်နိုသည်မြည်ဤပူဇေတိနာမပူဇော်သည်မြည်ဤတဲ့လောကုတ္တရာတရား၉ပါးကိုရစေနိုင်တဲ့ပုဗ္ဗဘာကရရနေပူဇော်ရဟာအမြတ်ဆုံးပူဇာမဟုတ်သေးဘူးတဲ့ဒါဖြင့်ဘုန်းကြီးတို့ပြိဿကတော့အဲ့ဒီအမြတ်ဆုံးပူဇာနဲ့ပူဇော်ဘူးလား ဘယ်တော့မှတော့ဒီနေ့ပဲဒါပြင်နဲ့ပြန်တော့မပူတော်ဘူးပေါ့ရှင်းနေတာလည်းရှင်းနေတွေကလည်းမပူတော်ခဲ့ဘူးပေါ့ဒါပြင်အမြတ်ဆုံးပူဇော်နဲ့ပူဇော်တဲ့ပုဂ္ဂိုလ်တွေဆိုတော့ဘုရားရဲ့တတိတာဝကစစ်စစ်တွေပေါ့ဟုတ်သလားသူရိယာဂိဒနာဂျူလသည်တမ္မြငိမ့်အေးပစ္စည်းလေးနှင့်ရေအေးနတာပန်းဆောင်စွာဟု ပူဇာမိတပူဇော်ကြလေအာမိတပူဇာနဲ့ပူဇော်တော်လည်းပဲတဲ့ဗုဒ္ဓစိန်နေနှစ်သိမ့်သိငါမတတ်တာကမြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ညာလေ၍ဉာဏ်ဖြင့်တွေ့မှစိန်နေပူဇာမြတ်ဆုံးသာဟုမြတ်စွာကျူငိမ့်နှုတ်တော်မိတ်သည်ချမ်းငိမ့်ကြည်တာဘုရားကိုဘုရားရှင် အလိုတော်ကဘာနဲ့ပူဇော်ရမယ်တဲ့ ဓမ္မနဲ့ပူဇော်ရမယ်ပုပ္ပပါကမေခေါ်တဲ့ဥပဒနာအကျင့်နဲ့ပူဇော်ရဟုတ်လားဆိုဒုရိယာဂိတနာချိုလာသည်တံမြငိမ့်အေပစ္စည်းလေးနဲ့ရေအေနန္ဒာပန်းစုံစွာဟုပန်းစုံစွာဟုဘူဇာမိတ္တ ပူဇော်ကြလေဘုရားစိန်ဒီနှစ်သိမ့်စေငါမတတ်တာကဲ့မြတ်စွာညွန်ပြမြတ်ဓမ္မကိုပညာလေး၍ဉာဏ်ဖြင့်တွေးမှစိန်တေပူဇာ မြတ်ဆုံးသာဟုမြတ်စွာကျူးငိမ့်နှုတ်တော်မိန်သည်ချမ်းငိမ့်ကြည်သာဘုရားကိုဒီတော့မြတ်စွာဘုရားအမြတ်ဆုံးပူဇော်နဲ့ပူဇော်နည်းကိုမိန်ကြားပြီးတဲ့အခါကျတော့ မြတ်စွာဘုရားကိုယဟန်ကြီးတစ်ပါးကရက်ခတ်နေတဲ့အရှင်ဥပဝါနမတိစရခန္ဓာကိုယ်ကြီးကအကြီးကြီးပဲအရက်ကြီးကလည်းအမြင့်ကြီး6ပေကျော်ခန္ဓာကိုယ်ကြီးကလည်းဝဝတုတ်တုတ်ကြီးဆိုတဲ့အခါကျတော့သူမြတ်စွာဘုရားရှိကမတ်တရပြီးတော့ရက်ခတ်လိုက်ပြီဆိုလို့ရှိရင်တော့ဘုရားရှင်ကိုကွယ်သွားရဘုရားရှင်ရဲ့မျက်နှာတော်ကိုဖူးမြော်ခြင်းတာမဖူးမြော်ရတော့တိုးတို့တိုးတို့နဲ့ယဟန်ပြိတ္တရောလူပြိတ္တရောမကျေနပ်ကြဘူး အဲ့ဒါကိုရှင်တော်မြတ်ဘုရားသိတဲ့အခါကျတော့မှဥပဝါနာသင်ဘေးဖယ်ပြီးနေပါတဲ့သင်ကွဲနေတဲ့အတွက်ယဟန်ပရိသတ်လူပရိသတ်မကြေနပ်ကြဘူးဆိုပြီးဥပဝါနာယဟန်ကြီးကို အဖယ်ခိုင်းရတယ်အဲ့ဒါလိုအဖယ်ခိုင်းပြီးတဲ့အခါကျတော့မှမြတ်စွာဘုရားကဝေဇနိယဌာန၄ဌာနကိုမြတ်စွာဘုရားကမိန့်ကြားတော်မူတယ်ရှင်သာယဟန်တို့တဲ့ လောကမှာတံဝေဇနိယဌာနခေါ်တဲ့တံဝေက ယူစရာ၄ဌာနရှိတယ်တဲ့သတ္တရိမာနိယအနန္တသတ္တတကုလပုဒ္ဒတာဒတနိယာနိတံဝေဇနိယာနိဌာနာနိကနမာနိသတ္တရိဣဒတထာဂတောဇာတောတိဣဒတထာဂတောအဘိတံဗုဒ္ဓောတိသမ္မာသမ္ဗောဓိအဘိတံဗုဒ္ဓောတိဣဒတထာဂတောအနုတ္တရံသမစကံပဝတ္တိပဝတိတံတိ ဣဒတထာဂတောအနုပါတိတေသာယနိဗ္ဗာနဓာတုယပြိနိဗ္ဗူတောတိတပည့်တို့တဲ့ဒီနေရာဟာဖြင့်မြတ်စွာဘုရားဖွားမြင်တဲ့နေရာပဲလို့အဲ့ဒီနေရာကို သရတရားရှိတဲ့အမျိုးကောင်းသားသွားပြီးတော့ဖူးသင်တံဝေကယူသင့်တယ်တဲ့ဒီနေရာဖြင့်မြတ်စွာဘုရား ဖရာအဖြစ်ရောက်တဲ့နေရာပဲဆိုပြီးဖရာဖြစ်တဲ့နေရာရောက်တဲ့နေရာကိုလည်းသွားပြီးတော့သရတရားရှိတဲ့အမျိုးကောင်းသားဟာပံဝေက ယူသင့်တဲ့ကြီးညိုသင့်တယ်တဲ့ဒီနေရာဖြစ်မြတ်စွာဘုရားဓမ္မစကြာတရားဥဟောတဲ့နေရာပဲဆိုပြီးအဲ့ဒီနေရာကိုလည်းသွားပြီးပံဝေကယူသင့်တယ်တဲ့တခါဒီနေရာဖြစ်မြတ်စွာဘုရားပြိဋိဘသန်တဲ့နေရာပဲလို့လည်းပြိဋိဘသန်တဲ့နေရာကိုသွားပြီးတော့သံဝေကယူသင့်တယ်တဲ့ဟောဘယ်နှနေရာတော့ ပါပါတော့မြတ်စွာဘုရားဖွားမြင်တဲ့နေရာဘုရားအဖြစ်ရောက်တဲ့နေရာဓမ္မစကြာဟောတဲ့နေရာပြိဋိဘံဇန်တဲ့နေရာအဲ့ဒီကိုအမျိုးကောင်းသားဟာသွားပြီးတော့တန်ဝေကပွားစင်တယ်တဲ့ဟုတ်ကဲ့လား အမျိုးကောင်းသားဟာအဲ့ဒီကိုသွားပြီးတော့လှဲ့ပိုက်ကြည့်ပြီးတော့စပိတ်နေယူလာခဲ့တယ်ယူလာသင့်တယ်လို့ဆိုမလားဘယ်နဲ့တော့စပိတ်နေအထယ်တွေယူလာခဲ့တယ်လို့မြတ်စွာဘုရားဟောခဲ့လားမဟောခဲ့ဘူးနော်အဲ့ဒါလဲသတိထားအောင်မနော်သွားတယ်နဲ့တဲ့အဲ့ဒါလို့သွားတယ်ဆိုလို့ရှိရင်ဘာဖြစ်မလဲဆိုတော့ယောဟိကောစီ အာနန္ဒယောဟိကောစီအာနန္ဒ သေတုဌာနေတုသရိကံအာဟိန္ဒန္တာပတနာစိတ်တာကာလံကရိတန္တိတဗေတေကာယတဗေဒပရမရဏတုကတိံတကလောကံဥပပိစ္ဆန္တိဥပပိစိတန္တိအာနန္ဒจิตအာနန္ဒယောဟိကောစီတယောက်ယောက်ပုဂ္ဂတယောက်ယောက်သောပုဂ္ဂိုလ်သည်ဒေတုတံဝေဇနိယဌာနေတုထိုထိုတံဝေဇနိယဌာနတို့၌တံဝေကပွားစရာအရတ်တို့၌စာရိကံအာဟိန္ဒန္တာ လှဲ့လေသွာလာတသည်ကြွားသွာလာပြီးပြီးသွာလာသည်ဖြစ်၍ပတ္တနာစိတ်တာဗရာကြည်ညိုသောစိတ်ရှိကုန်သည်ဖြစ်၍ကာလံကရိတန်တိသေများသေဆုံးခဲ့ကုန်냐အံဟောပါတယ်တော့အဲ့ဒီနေရာတွေသွားပြီးတော့တံဝေဇနိယဌာနတွေသွားတံဝေကယူပြီးတော့သရာကြည်ညိုတဲ့စိတ်နဲ့များတကယ်လို့သေရင်တဲ့ဟုတ်ကလား သဗ္ဗေအလုံးစုံသောဧတေထုပုဂ္ဂိုလ်တို့သည်ကာယတဗေဒာခန္ဓာကိုပျက်စီးသည်မှပရဏောက်၌မရဏတေသည်မှပရဏောက်၌သူကတိန်ကောင်းသောပုဂ္ဂိုလ်တို့သူကတိပြုသောပုဂ္ဂိုလ်တို့သူစရိုက်ပြုသောပုဂ္ဂိုလ်တို့လာရဖြစ်သောတက္ကံလောကနတ်ပြည်သို့ဥပပိစိတ်တန်တီရောက်ရကုန်လတံတဲ့အဲ့ဒီပုဂ္ဂိုလ်တွေဘာဖြစ်ရမလဲတော့နတ်ပြည်ရောက်မယ်တဲ့ဘယ်လိုပုဂ္ဂိုလ်တွေလဲ သံဝေဇနိယဌာနကိုသွားပြီးတော့သံဝေကပွားပြီးတော့တရာကြည်ညိုတဲ့စိတ်နဲ့သေတဲ့ပုဂ္ဂိုလ်တွေဟုတ်ကဲ့လားအဲအဲ့ဒါသတိထားနော်သရာကြည်ညိုတဲ့စိတ်နဲ့သေတဲ့ပုဂ္ဂိုလ်တွေအပယ်မလားဘူးတဲ့နတ်ပြည်လောကရောက်ရမယ်တဲ့ဒါဖြင့်ရင်သရာကြည်ညိုတဲ့စိတ်နဲ့မဟုတ်ဘဲနဲ့ပစ္စည်းမှောင်ခိုလိုတဲ့စိတ်နဲ့ပြန်လာတဲ့ပုဂ္ဂိုလ်တွေကြတော့ဘယ်နဲ့လောက်မလဲဟမ် အဲ့ဒီလေးဌာနသွားပြီးတော့ရရောက်ပါမလားသူကတိတက္ကလောကနတ်ပြည်ကိုမရဘူးအဲ့ဒါတတိထဒီနေရာမှာပတနာစိတ်တာသရာကြည်ညိုသောစိတ်ရှိကုန်သည်ဖြစ်၍သရာတရားတိုးပွားပြီးတော့ဒီနေရာမြတ်စွာဘုရားဘွားတော်မူတဲ့ဟောဒီနေရာကမြတ်စွာဘုရားဘုရားဖြစ်ရောက်တော်မူတဲ့ဒီနေရာမှာတော့မြတ်စွာဘုရားဓမ္မစကြာဟောတော်မူတယ်ဒီနေရာမှာတော့မြတ်စွာဘုရားပြိဋိနိဗ္ဗာန်စံတော်မူတယ်လောကအကျိုး ဒီလောက်တော့တဲဘိုးရွတ်ဆောင်နိုင်တဲ့ရှင်တော်မြတ်ဖရာတော်မှမနေရပြိဋိဘံဆံရသေးသည်တို့လူလူပါမမများဆိုလို့ရှိရင်တော့ဘာပြောเสียရလို့မလဲအခုပဲချက်ချင်းသေမင်းလက်တို့လက်နိုင်တယ်ဒီလိုတန်ဝေကဖြစ်ရမယ်အဲ့ဒါလိုတန်ဝေကဖြစ်ပြီးတော့မြတ်စွာဘုရားရဲ့သာသနာပြုပုံနဲ့တတ္တဝါတို့ရဲ့အကျိုးဆောင်ပုံတွေကိုစိတ်ထဲမှာ ထင်လာမြင်လာပြီးတော့ကြီးညိုတရာစိတ်တွေပွားနေရမယ်အဲ့ဒါလို့ကြီးညိုတရာစိတ်ပွားလျက်များဒီပုဂ္ဂိုလ်သေဆုံးသွားရင်တော့ဘာဖြစ်မလဲနတ်ဒီလောကရောက်မယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့သဘိန်းတစ်စီးယူသွားလို့ရှိရင်တော့2000လောက်တော့မြတ်မှာပဲလို့တွယ်ရင်းနဲ့များသေသွားရင်တော့ဘယ်နဲ့လုပ်ဟမ်ရောက်ပါမလားအေးသံဝေဇနိယလေးဌာနသွားတိုင်းရောက်တာမဟုတ်ဘူးနော်ဘယ်လိုနည်းနဲ့သေမှတဲ့ သရာချင်းရောစိတ်ရှိဖြစ်လျက်သေးမှာတဲ့နောက်တခါမြတ်စွာဘုရားကအဲ့ဒီနေရာမှာဟောပြီးလို့ခဏနားတော်အရှင်အနန္ဒကမိန်ကြတယ်ရှင်တော်မြတ်ဘုရားတပည့်တော်များကိုသနာတဖြင့်ချီးမြှောက်တော်မူပါဖေရာတပည့်တော်များဟာမာတုကာများအပေါ်မာတုကာမများအပေါ်မှာအဘယ်သို့ကျင့်ရပါမည်နည်းဖေရာတဲ့အတ္တသနာအာနန္ဒတဲ့ အာနန္ဒจิตာအာနန္ဒအတ္တတဏမာတုကာမတွေကို မမြင်အောင်နေတဲ့ဟောမာတုကာမဟာဗြမစရိယအန္တရယ်တဲ့ဗြမစရိယအန္တရယ်ဆိုတာမြတ်သောအကျင့်ရဲ့အန္တရယ်ပဲတဲ့မမြင်အောင်နေတဲ့ဉာဏ်နာကဆက်ရောက်တယ်ရှင်တော်မြတ်ဘုရားမတတ်တတ်လို့မြင်ပြီဆိုလို့ရှိရင်တော့ ဘယ်လိုကျင့်ရပါမလဲဖရာဆိုစကားမပြောနဲ့တဲ့ဟုတ်တယ်လေလာပြီးသွမ်းကတ်တယ်ဆိုလို့ရှိရင်မမြင်မဲနေမလားနေတာပေါ့မမြင်ဘူးပေါ့မြင်တာပေါ့နော်မြင်တာပေါ့တရားလျှောက်တဲ့အခါကမမြင်မဲနေလားမြင်တာပဲတစုံတရာသောတရားမေးခွန်းမေးခြင်းလို့လာတဲ့အခါကမမြင်ဘူးလား မြင်တာပဲသီလဆောက်တည်ခြင်းလို့လာကြောက်တော့ကမမြင်ဘူးလားမြင်တာပဲမမြင်မဲ့နေလို့မရသို့တော့ဇောတိဘုံကြီးတွေလို့ဆိုလို့ရှိရင်တော့မမြင်ဘူးတော့ရှမ်းကရှမ်းပြေကဇောတိကိုင်းကဘုံကြီးတွေကြတော့မတုကမတွေရောတဂရကမတွေရောမလာခင်ကလကာကြီးရှိရပြေးလိုက်တယ်ဘုံကြီးကအတွင်းထဲကအဲပြီးတဲ့အခါကျမှမတုတဂရကမတွေအကုန်လာကြသီလယူမလို့သူတို့မှတူပဲပစ္စည်းတွေပါတွေနဲ့ဩဃာတာဩဃာတာကတော့ပြီးတဲ့အခါကျတော့ အဲ့ဒီကလကာအတွင်းကနေပြီးဘုန်းကြီးကသူပေးရတဲ့နိဗ္ဗာန်ချမ်းသာရပါစေအပြီးတော့မှသီလပေးပြီးပြီနော်ပြန်ညာကလကာမဖွင့်သေးဘူးဇောတိဇောတိရှမ်းကဘုန်းကြီးတွေဘလောက်ကောင်းလဲအဲ့ဒါမြတ်စွာဘုရားရဲ့အမိန့်တော်နဲ့တဲကြီးရဲ့နော်ဒါနဲ့အလုံးပြန်ကုန်ပြီဆိုတဲ့အခါကျတော့မှ ကလကာဖွင့်ဒီခါကျတော့မှကိုတော်ထောင်းနေရလို့အဲ့ဒါလို့တဲ့ ဒါပေမဲ့ဒီမှာအတ္တတနာအာနန္ဒအာနန္ဒအတ္တတနာမမြင်အောင်မာတုကမကိုမမြင်အောင်နေဆိုတဲ့ဇကားမှာမကြည့်ရဘူးဆိုတဲ့ဇကားဇကားတဲ့မာတုကမကိုမြင်ရင်အိန္ဒြိယတံဝရရှိပါစေဆိုလို့တို့ဆိုလိုတယ်ဆိုရင်ပိုမကောင်းဘူးလားအိန္ဒြိယတံဝရရှိသေးဆိုတာကမြင်ရင်မြင်တယ်လို့ရှုမှတ်မိပါစေ မြင်ရတဲ့အရာပေါ်မှာ လောဘဒေါသမောဟစိတ်မဖြစ်စေနဲ့အဲ့ဒါလို့ပြောတယ်အဲ့ဒါလို့မိန့်ကြားလို့တယ်ဆိုလို့ရှိရင်ဘိုးမကောင်းဘူးလားပန်းကောင်းတာပေါ့ရှုပြီဆိုလို့ရှိရင်တော့လောဘဒေါသမောဟစိတ်ဖြစ်မလားမဖြစ်ဘူးပေါ့ဒါပေမဲ့အရှင်အနန္ဒာကတို့လျှောက်တဲ့စကားမြင်ပြီဆိုတော့ဘယ်နဲ့လောက်ပါမလဲရှင်ဘုရားဆိုတော့စကားမပြောနဲ့တဲ့ gain ဒကမကြီးတွေမလာကြတဲ့စကားမပြောဘူး နော်တရားပဲဟောမယ်အရှင်အနန္ဒာကဆက်မိန်မေးလျောက်တယ်ကျွန်တော်မြတ်ဖုရားစကားမတတ်တာလို့ပြောရပြီဆိုလို့ရှိရင်ဘယ်လိုလုပ်ပါမလဲဖုရားတဲ့အရှင်အနန္ဒာကျေးဇူးတင်ကြကောင်းတယ်အကုန်အစင်လျှောက်ထားလိုက်တာနော်မတတ်တာလို့စကားပြောရပြီဆိုလို့ရှိရင်ဘယ်လိုကျင့်ရပါမလဲဖရားတဲ့စဉ်းစားကြည့်တော့ညာကြီးနော်ညာဥရအခြေပစုံလာပြီနေ့ ဘုသောရလာမင်းကတော့ထိန်ထိန်လင်းလို့ပါပဲနတ်တေပြမာတွေကလည်းအယောင်တပြောင်ပြောင်တောက်လို့ရှင်တော်မြတ်ဖရာကတော့မြောက်ကောင်းလက်ထားလက်တလွန်ညောင်သောပေါ်မှာတရားလျက်အားနေစွာစံတော်မူနေတယ်ဟုတ်ကဲ့လားယဟန်ပရိသတ်လူပရိသတ်တွေကလည်းပြည့်လို့ဒီမှာအရှင်အနန္ဒကကိုစားလျှောက်ထားတဲ့စကားပြောရပြီဆိုတော့ဘယ်လိုလုပ်ပါမလဲရှင်တော်မြတ်ဖရာလျှောက်ထားတဲ့အခါကျတော့အာနန္ဒာတဲ့တတိနဲ့ပြောဟောသုံးချက်နော် နံပါတ်1ကဘာလဲမမြင်အောင်နေတဲ့နံပါတ်2ကစကားမပြောနဲ့တဲ့နံပါတ်3ကအဲမတတ်တာလို့ပြောရရင်တတိနဲ့ပြောတတိမလွတ်စေနဲ့တဲ့အဲ့ဒီနောက်မှာအရှင်အနန္ဒာကဆက်ပြီးကြောက်တယ်မြတ်စွာဘုရားရှင်တော်မြတ်ဘုရားဟာပြိဋိနိဗ္ဗာန်မကြမီသံတော်ပါမှာပဲသမ္မာတော့သမ္မာတော့မယ်ဒီညပဲပြိဋိနိဗ္ဗာန်သံတော်မယ်ဆိုတော့ရှင်တော်မြတ်ဘုရားရဲ့ဥဒ္ဒဇယုတ်အလောင်းတော်ကို ဘယ်ကဲ့သို့များတပြည့်တော်များတာတုကိလနာသဖြင့်ဆင်ရင်ကျင်းပပြီးတော့သင်ကြိုရပါမလဲဖရာလို့ရှောက်ထားတဲ့အခါကျတော့အာနန္ဒာတဲ့အဗျာဝတ္တဒုံမေအာနန္ဒဟောတာတထာဂတသပူဇာယအင်္ဂဒုံမေအာနန္ဒသာရတိဂတထအနုယုံသထာသာရတိအပမတ္တာအာတာပိနောပဟိတတဝိဟရထအာနန္ဒจิตာအာနန္ဒတထာဂတသပူဇာယ ငါဖရာဤဥဒကယုတ်ကလောက်ယုတ်အလောင်းကိုမိတင်ညိုခြင်းအပြင်ပူဇော်ဖို့ရာအပြာဝတ္တာကြောင့်ရမယ်ဟောထားဖြစ်ကြကုန်တော့ဘာမှအလုပ်ကြောင့်ညာမဆိုင်ကြနဲ့တဲ့ဘာပဲကြောင့်ညာဆိုင်ရမလဲဆိုတော့အာနန္ဒจิตာအာနန္ဒအိမ်ငါငါဖရာလေးလေးနဲ့နဲ့တိုက်တွန်းပါဤ ဒုံမေတင်တို့သည်သာရထေမိမိအကျိုးစီးပွား၌ဂတထကြိုးစားအထကြွအထုတ်ကြကုန်လောဝါမိမိအကျိုးစီးပွား၌ဂတထရှုမှတ်မှုခြင်းစအောင်အထုတ်ကြကုန်လောအနုယုံသထမပြအထုတ်ကြကုန်လောသာရထေမိမိအကျိုးစီးပွား၌သာရထေမိမိမေဖို့နိဗ္ဗာန်ဟုသောအကျိုးစီးပွား၌အနုယုံသထမပြအထုတ်ကြကုန်လော အပမတ္တာ မမေ့မလျော်ပဲရှုမှတ်မှုမြဲကုန်သည်ဖြစ်၍အာတာပိနောကိလေသာကိုပူလောင်၆တွေ့စေနိုင်လောက်အောင်ပြင်းထန်သိဉ္ဇင်းသည်ဓမ္မပဒံလုံးလာရှိကုန်သည်ဖြစ်၍ပဟိတတာနိဗ္ဗာန်သို့ဆေလွတ်သောစိတ်ရှိကုန်သည်ဖြစ်၍ဝိရထာနေကြကုန်လောကိုယ်ကိစ္စပဲကိုအာထုတ်ကြတဲ့ကိုယ်ကိစ္စဘာလဲဆိုတော့မြညာဖွညာရေကိလေသာအတုတ်ကုန်ခံပြီးယဟနာဖြစ်ရေးအတွက်မပြတ်ရှုမှတ်ပြီးနေကြ တတိကလေးတစ်ချက်မလွတ်စေနဲ့ရှုမှတ်မှုတစ်ချက်မလွတ်စေနဲ့တဲ့မိမိတို့စိတ်မိမိတို့ရဲ့စိတ်ကိုနိဗ္ဗာန်စီညွတ်ထားကိုင်းထားဆိုင်ထားကြသန္တာနန္ဒခတ္တယပန္တိတာပိဗြဟ္မဏပန္တိတာပိကဟပတိပန္တိတာပိတထာဂတေဘိပသနာတေတထာဂတတသရိရပူဇံကရိတန္တိအာနန္ဒချနာအာနန္ဒာလောကေလောက၌ခတ္တယပန္တိတာပိပညာရှိမင်းတို့သည်၎င်း ဗျမဏပဏိတာပိပညာရှိပုံနာတိသူသည်၎င်းငဟပတိပဏိတာပိတထေတရွယ်ပညာရှိတို့သည်၎င်းတရားကတိမြတ်စွာဘုရား၌အဘိပဒနာလွန်စွာကြည်ညိုကုန်သည်ဝါလွန်စွာကြည်ညိုကြကုန်သောပုဂ္ဂိုလ်တို့သည်တန်တိရှိကြကုန်၏ဒေထုမြတ်စွာဘုရားကိုလွန်စွာကြည်ညိုကုန်သောမင်းပုံနာတထေတရွယ်စသောသူတို့သည် တထာဂတတမြတ်စွာဘုရား၏သရီရာပူဇံ ယုတ်အလောင်းတော်ဥဒ္ဒဇယုတ်အလောင်းတော်ပူဇော်ခြင်းဟောကရိတန်တိပြုကုန်လတံအာနန္ဒာတဲ့တို့များရဲ့ဥဒ္ဒဇယုတ်အလောင်းကိုဘာတုကိလနာသဘင်ဆင်ရင်ကျင်းပပြီးပူဇော်ကြဖို့ရာအတွက်ဘာမှကြောင်းကြမဆိုင်နဲ့ကိုတရားကိုအာထုတ်ကြဒါပြောတာမဟုတ်လားကြည်သမ်းမအောင်နော်ရှင်တော်မြတ်ဘုရားပြိဋိဘံသံသာသွားတာတောင်မှရှင်တော်မြတ်ဘုရားရဲ့ရုပ်အလောင်းတော်အတွက်ဘာမှမလုပ်ရဘူးတဲ့ဘာပဲလုပ်ရမှာတဲ့ ကိုတရားပဲကိုအာထုတ်ကြကိုတရားပဲကိုအာထုတ်အာထုတ်ကြတယ်တကတေဝါယမေယာထခနောပฏิပါရိတောတကတေမိမိအကျိုးစီးပွားဖြစ်သော တရားအာထုတ်ခြင်း၌ပဲဝါယမေတာချဝါယမေထကျူသာအာထုတ်ကြကုန်သောခနောသင်တို့အတွေ့အခွင့်အခါသည်ပฏิပါရိတော်ဖြင့်ပေါ်၍လာပြီအခွင့်ရတော့အခွင့်သာတော့မှကိုယ့်အတွက်တရားရဖို့ရအတွက်ပဲကြိုးစားအထောက်ကြတဲ့ ပြီးတော့မှမြတ်စွာဘုရားကမြတ်စွာဘုရားရဲ့အလောင်းတော်ကိုပူဇော်ပုံပူဇော်နည်းစကြဝဠာမင်းတို့ရဲ့အလောင်းကိုပူဇော်နည်းအတိုင်းမန္လာတိုင်းသူတိုင်းသားတွေလည်းတွေ့ရအောင်ဆိုပြီးမြတ်စွာဘုရားကြားရအောင်ဆိုပြီးတော့မိန့်ကြတဲ့တို့ရဲ့ဥဒ္ဒအယုတ်လောင်းအယုတ်လောင်းကိုတဲ့အဝတ်တတထဝါကွမ်းတထအဲဒါလိုအထပေါင်း900စီပတ်လိုက်ပါတဲ့ပတ်လိုက်ပြီးတော့ တန်ခေါင်းထဲမှာစီထက်စီထက်ပြီးတော့မှအဲ့ဒီစီထက်ထားတဲ့တန်ခေါင်းထဲမှာအလောင်းတော်ကိုထက်တန်အဖုံးပိတ်တဲ့ပြီးတော့မှနတ်သားမျိုးစုံထင်းနေလှုံထင်းနေလှုပ်ရှို့ထားတဲ့ထင်းပုံမမတင်းပြီးတော့မီးရှို့ပြီးတကြိုကြတဲ့အဲ့ဒါလေတကြိုပြီးတဲ့အခါကျတော့လမ်းလေးကသုံးမစေရီတီအဲ့ဒီစေရီကိုပဏ္ဏသာသတိဆိုဖြင့်လာပြီး ပူဇော်တဲ့ကြီးညိုတဲ့ရှိခိုးတဲ့ပုံကိုယ်တွေအကျိုးများလိမ့်မယ် အဲ့ဒါလို့ဆိုပြီးစေတီစေတီတည်လိုက်တဲ့ပုဂ္ဂိုလ်၄ယောက်ကိုမြတ်စွာဘုရားဟောကြားတယ်အနန္နာတဲ့ဒီလောကမှာစေတီတည်လိုက်တဲ့ပုဂ္ဂိုလ်၄ယောက်ဆိုတာမြတ်စွာဘုရားတဲ့ပစ္စေကဗုဒ္ဓတဲ့မြတ်စွာဘုရားရဲ့တပည့်တဲ့စัจ java ရေမင်းတဲ့ဒီ၄ယောက်ဟာစေတီတည်လိုက်တယ်တဲ့မြတ်စွာဘုရားရဲ့ပစ္စေကဗုဒ္ဓရဲ့မြတ်စွာဘုရားရဲ့တပည့်ယဟန်ရဲ့စัจ java ရေမင်းရဲ့နော်စေတီတည်လိုက်တယ်တဲ့ မြတ်စွာဘုရားကအဲ့ဒါလိုပြိဋိဘံစံပြီးတဲ့အစီအစဉ်တွေကိုအစီအစဉ်တကြမိတ်ကြတဲ့အခါကျတော့အရှင်အနန္ဒရဲ့ဝမ်းထဲမှာလိုက်လိုက်လာတဲ့အေးဘုရားရှင်မကြခင်မရှိတော့ဘူးမြက်ွယ်ပြုတော့မယ်ဘုရားရှင်မြက်ွယ်ပြုတော့မယ်ပြိဋိဘံစံတော့မယ်ငါကလည်းတိခပဲရှိသေးတယ်သောတပတ္တိမဉ္ဇဉ်ဖူဉ္ဇဉ်ပဲရှိသေးတယ်ငါမှာအထက်မှာရာဇေအနာဂါမိတဂရဂါမိအနာဂါမိရဟတ္တမဲ့ဆိုတဲ့မဲ့သုံးမဲ့ဖို့သုံးဖို့ရှိသေးတယ်ဒါတွေလည်းငါမရသေးဘူး ငါမှကိလေသာတွေအကျွင်းကြမ်းနဲ့မြတ်စွာဘုရားပြိဋိဘံဆံသွားပြီဆိုလို့ရှိရဲ့ငါဘယ်လိုများအာသဝကုန်ခန်းတဲ့ယန္နာအဖြစ်ရောက်နိုင်ပါလဲမလွယ်တော့ဘူးဆိုပြီးတော့ပြန်အာနန္ဒဟာတကားတိုင်းမှီးပြီးတော့ငိုကြွေးတယ်တဲ့တကယ်တော့အရှင်အာနန္ဒတပါးတဲ့ငိုတာဟုတ်ပါမလားဘယ်ဟုတ်မလဲပုထုဇဉ်ယဟနေသောတာပန်ယဟနေသကရာဂယဟနေငိုကြမယ်ပေါ့ ထို့အတူပဲတရားဓမ္မတွေလည်းပဲငိုကြမယ်ပေါ့ဘုရားရှင်ကိုနှောင့်ယှက်မဖြစ်အောင်ဘုရားပြိတ္တဆိုတော့အော်ကြီးဟစ်ကြတာမငိုတဲ့တရှုံရှုံတရှုံရှုံနဲ့ငိုကြမှာပဲအရှင်အာနန္ဒငိုတာကိုမြတ်စွာဘုရားသိတော်မူတဲ့အခါကျတော့အာနန္ဒာကိုခေါ်လိုက်ကြရှေ့တော်ကိုတွင်းလိုက်ကြလို့ဆိုတော့အရှင်အာနန္ဒာသွားခေါ်လို့အရှင်အာနန္ဒာရောက်လာတဲ့အခါကျတော့မြတ်စွာဘုရားကမိန့်ကြတယ် အလံအာနန္ဒမသောစီမပရိဒေဝိနာနုဧတံအာနန္ဒမယပါတိကိစေဝအခါတံဟောမြတရားပဲဆက်ဟောရတယ်အာနန္ဒจิตံအာနန္ဒအလံမသိမတော်ပါတကားမာသောစီ မစွရိမပူကျွေးပါလေမာပရိဒေဝိမငိုကျွေးပါလေယံသာတံဘူတံသင်္ကနာ ပလောကဓမ္မတံဝတ္တမပလောစီတိနေတံဌာနဝိဇတိ ဖြစ်ပေါ်၍လာတဲ့အတွက်ပျက်စီးတတ်တဲ့တရားတွေကို မပျက်စီးပါနဲ့လို့တောင့်တတော်လည်းပဲမရဘူးအာနန္ဒာတဲ့ပျက်စီးမှာပဲတဲ့ဒီကရတံကောအာနန္ဒတထာဂတောပစ္စုပတ္တိတောမေတ္တေနာကာယကမေနာဟိတေနာတုခေနာခံဟိတေနာတုခေနာ အပမဒေနာဟိတေနာတုခေနာအပမဒေနာဝစီကမေနာမနောကမေနာ အာနန္ဒจิตာအာနန္ဒတရားသင်သည်တထာဂတောငါဖရာကိုဒီကရတံရှေးမြင့်စွာသောကာလပတ်လုံးမေတ္တနာကာယကမေနမေတ္တာစိတ်ရှင်ရှင်သောကာယကံဖြင့်ခိတေနအစည်းပွားကိုဆောင်လိုသောဒုက္ခေနချမ်းသာစေလိုသော ကာယကမေနာကာမကာယကံဖြင့်ပစ္စုပတ္တိတော်လှုပ်ကြွေးခဲ့လေပြီဝစီကမေနာမေတ္တာနဲ့ရှင်သောဝစီကဖြင့်လည်းပစ္စုပတ္တိတော်လှုပ်ကြွေးပြည့်စုခဲ့လေပြီမနောကမေနာမေတ္တာနဲ့ရှင်သောမနောကဖြင့်လည်းပစ္စုပတ္တိတော်လှုပ်ကြွေးခဲ့ပေပြီအာနန္ဒာတဲ့သင်ဟာရှိလျားစွာသောကာလပတ်လုံးငါမယားကိုချမ်းသာစေလိုတဲ့စိတ်အစည်းအပွားအစည်းအပွားဖြစ်စေလိုတဲ့စိတ်နဲ့မေတ္တာစိတ် ရှိတဲ့ကာယကံဝစီကံမနောကံတွေရှေ့ထားပြီးတော့သင်ပြုစုခဲ့လုပ်ကျွေးခဲ့ပြီတဲ့ကတပုံညောတိတွန်းအာနန္ဒအာနန္ဒခြေသာအာနန္ဒတွန်းသင်ဒီကတပုံညောတိပြုအပ်သောကောင်းမှုများစွာရှိပေသည်ကောင်းမှုတွေအများကြီးပြုပြီးသားပဲတဲ့ပဓာနမနုယုံသပဓာနာမပြတ်မလားကြိုးစားအထုတ်ခြင်းကိုအနုယုံသပြင်းပြင်းထန်ထန်တင်းတင်းရင်းရအထုတ်ကိုအနုယုံသအထုတ်ပါလေတော့ ခိပံလျင်စွာအနာသော အာသောဂုံခန္ဓောယဟန္တာတိဟောဟိတိဖြစ်လက်တံခြေသားအာနန္ဒာတဲ့တင့်မှာကုသိုလ်ကောင်းမှုတွေပြုထားတာအများကြီးပဲတဲ့ဒါကြောင့်ဒီကုသိုလ်ကောင်းမှုတွေအထောက်ပံ့ပြုတဲ့အတွက်သင်ဟာကြိုးစားမယ်ဆိုလို့ရှိရင် မကြခဲ့ကိလေသာအသောကုန်ခန့်တဲ့ယဟန္တာဖြစ်မှာပဲမြတ်စွာဘုရားတန်ရောစဉ်တော့မရှိဘူးသို့တော်လည်းပဲ မဟာကရုဏာရှိတော်မူတဲ့အတွေ့မိမိကို နှစ်ပေါင်းများစွာလှုပ်ကြွေးပြုစုလာတဲ့အရှင်အာနန္ဒစိတ်ချမ်းသာရေးစိတ်သက်သာရရေးအတွေ့ရှင်တော်မြတ်ဖျားမိန့်ကြားတော်မူရဒီတော့မြတ်စွာဘုရားကအဲ့ဒီမှာအရှင်အာနန္ဒလည်းအတက်အောင်ပရိသတ်လည်းပဲသိရအောင်ဆိုပြီးတော့အရှင်အာနန္ဒရဲ့အံ့ဘွယ်၄ပါးကိုခေါ်ကြတဲ့ရှင်သာယဟန်များတို့တဲ့ ငါရဲ့သားတော်အာနန္ဒာမှာအမွယ်လေးပါရှိတယ်တဲ့ဘယ်လေးပါလဲဆိုတော့ယဟန်တစုံတယောက်သောယဟန်အရှင်အာနန္ဒာကိုဖူးမြော်လိုပါလို့ဖူးမြော်ရရင်တဲ့ဘယ်တော့ခါမှဖူးမြော်ရတာမတင့်တိမ်ဘူးတဲ့အရှင်အာနန္ဒာရဲ့တရားစကားကို နာကြားလိုပါတယ်ဆိုလို့နာကြားရရင်လည်းပဲအရှင်အာနန္ဒာရဲ့တရားစကားနာကြားရတာမဝဘူးတဲ့ထို့အတူပဲယဟန်မထို့အတူပဲဥပါဒကဥပတိကာ ဒီလေးဥဟာအရှင်အနန္ဒာကိုဖူးမြော်ရတဲ့အခါမှာလည်းဖူးမြော်လို့မဝဘူးတဲ့အရှင်အနန္ဒာရဲ့တရားစကားကိုနာကြားရတဲ့အခါမှာလည်းပဲနာကြားလို့မဝဘူးတဲ့ဒါဟာတို့ငါရဲ့ခြေသားအရှင်အာနန္ဒာရဲ့အံ့ဘွယ်လေးပါပဲတဲ့အဲ့တော့အရှင်အနန္ဒကအဲ့ဒီနဲ့မြတ်စွာဘုရားစကားရတော့ထရောက်တယ်ရှင်တော်မြတ်ဘုရားဥသိနာယုံ ဒီမလာမင်းတို့ရဲ့ကုသိနာယုံတိုင်းပြည်ဆိုတာတိုင်းငယ်ပြည်ငယ်ဇနဘုတ်လောက်ကလေးရှိပါတယ်ဗျာဒါကြောင့်မလို့ရှင်တော်မြတ်ဖုရားမထင်ရှားတဲ့တိုင်းငယ်ပြည်ငယ်မှာပြိဋိဘံစံတော်မမူပါနဲ့ထင်ရှားတဲ့ရာဇကြိုဒီလိုသာဝတိဒီလိုဝိတလီဒီလိုသံပါလိုဒီလိုအစရှိတဲ့ထင်ရှားတဲ့တိုင်းကြီးပြည်ကြီးမှာပြိဋိဆိုင်ပြိဋိဘံစံတော်မူပါဖုရားလို့ရှောက်ထားတာဒါမြတ်စွာဘုရားကအဲ့ဒီတည်းအာနန္ဒဒီလိုမလျှောက်နဲ့တဲ့ဒီကုသိနာယုံပြည်ဆိုတာရှိက အင်မတန်စီကားကြီးခဲ့တဲ့သူတုဒ္ဒတနာစကြဝဠာမင်းနေတဲ့သူဒ္ဒတနာမြို့တော်ကြီးဖြစ်ခဲ့တယ်ဆိုပြီးတော့သူဒ္ဒတနာမြို့တဲ့ကြီးကျယ်စီကားပုံကိုမြတ်စွာဘုရားအရှင်အနန္ဒာကိုမိန့်ကြတယ်အတိဘယ်ကတော့ခြေသာအနန္ဒာစိတ်မချမ်းသာမရှိနဲ့ဒီမြို့ဒီဒေသဟာတိမ်ငယ်တဲ့သိငယ်တဲ့မြို့မဟုတ်ဘူးအင်မတန်ကြီးကျယ်တဲ့နေရာဘူမိနဲ့တာမှန်တဲ့နေရာဒါကြောင့်ဒုမြပြိနိဗ္ဗာန်စံတဲ့ခြေသာတက်တာရရလောဒီသဘောမြတ်စွာဘုရားမိန့်နောက် ဒီလိုနဲ့ပဲပထမယံလွန်ကနေတဲ့အခါကျတော့မြတ်စွာဘုရားကအာနန္ဒာကုသိနာယုံမြို့ထဲကိုသွားကြည့်မန္လာမင်းတွေကိုသွားအကြောင်းကြားကြည့်ဒီကနေ့မြတ်စွာဘုရားပြိဋိနိဗ္ဗာန်စံမဲ့ဆိုတဲ့အကြောင်းအကြောင်းကြားကြည့်မြတ်စွာဘုရားအရှင်အနန္ဒာဟာတပါးအဖို့ခေါ်သွားပြီးတော့ကုသိနာယုံမန္လာမင်းတို့ကလည်းအဲ့ဒီအချိန်မှာအရေးကြီးနေတော့လွတ်တော်ကစီဝေဆွေးနွေးလို့မပြီးသေးဘူးတော်တော်အလုတ်လုတ်တဲ့ပုံကိုယ်လေနော် မပြီးသေးဘူးအဲ့ဒါမြတ်စွာအရှင်အနန္ဒာကသွားပြီးအကြောင်းကြားတော့တချို့လည်းပဲအစည်းအဝေးကထပြီးလိုက်လာတယ်အရှင်အနန္ဒာအကြောင်းကြားလိုက်တာကြားရင်ကြားရင်အဲ့လေမြတ်စွာဘုရားရဲ့ပြိဋိဘံသန္တာမြန်လာ ਈ လားဘုရားမြတ်စွာဘုရားရဲ့ပြိဋိဘံသန္တာကြီးကမြန်လာမြန်လာ ਈ လားဘုရားနဲ့ငိုကြကြွေးကြပြီးတော့ကုသိနာယုံအင်းချင်းဥယျတော်ကိုလာကြလာပြီးတော့မြတ်စွာဘုရားရှိမောက်မှာနောက်ဆုံးပူမြော်ဖူးမြော်ပူဇော်ခြင်းအနေနဲ့ဖူးမြော်ပူဇော်ကြတယ်ဒီချိန်မှာပရိသတ်တွေကလည်းပဲအမတန်ပြည့်နဲ့ကြိတ်သက် ပြည့်ညတ်နေပြီအဲ့ဒီအချိန်မှာသုဘဒဆိုတဲ့ပရပိုက်ကြီးကသူ့အဝတ်ထဲသင်္ကန်းကြီးကိုယုတ်ကာရနဲ့လူကြားထဲမှာတိုးပြီးတော့ဟိုနာနဲ့ဒီဘက်နဲ့နဲ့ဖယ်ပါအောင်ဒီနာနဲ့နဲ့လေးတိုးပြီးလိုက်ဆမ်းပါအောင်နဲ့အဲ့ဒါလို့ဆိုပြီးတော့ဝင်လာတာပြိဿလည်းပဲစိတ်ထိခိုက်ပြီးစိတ်မချမ်းမသာဖြစ်နေတဲ့အထက်ကဒီကိုရောကြီးကရှုပ်ရှုပ်ရှုပ်ရှုပ်နဲ့လာတော့အာအာသင့်ပြီးတော့ဖယ်ဆမ်းမအောင်ဆိုတာသူတို့ကဖယ်မိတယ်ဖယ်ပေးမိတာနဲ့ဒီလိုနဲ့သွားလိုက်တာမြတ်စွာဘုရားရဲ့ မြတ်စွာဘုရားသလွန်ညောင်သောအနရောက်သွားတယ်မြတ်စွာဘုရားရဲ့ညောင်သောကိုတင်းတိမ်နဲ့ကာယံထားတယ်ကာယံထားပြီးတော့အဲ့ဒီတင်းတိမ်ဝအပေါက်မှာအရှင်အနန္ဒာကစောင့်သုဘဒပြပိုက်ကအရှင်အနန္ဒာတွေ့တဲ့အခါကျတော့အရှင်အနန္ဒာဂေါရမဘုရားတွေ့ပြရစေဒီညီဂေါရမကိုတွေ့ပြရစေအဲမတွေ့ရဘူးညင်ဥယံလွန်သွားပြီတကောင်ယံနဲ့ဝင်သွားပြီ မတွေ့ရဘူးသင်တို့ပြပိုက်တွေဟာမြတ်စွာဘုရားထံရောက်ပြီဆိုလို့ရှိရင်ဘုရားရှင်ကိုမေခွန်းအမျိုးမျိုးတွေမေးပြီးတော့သင်တို့မေခွန်းနဲ့ညှင်းဆဲတဲ့ပုံကိုမျိုးတွေငါခွင့်မပြုနိုင်နှစ်ကြိမ်သုံးကြိမ်တောင်းပန်တဲ့ရှင်အနန္ဒခွင့်မပြုမြတ်စွာဘုရားကြားတော်မူတဲ့အခါကျတော့မှအာနန္ဒာတဲ့သုဘဒကိုဝင်ခွင့်ပြုလိုက်ပါသုဘဒဟာတို့ကိုမေခွန်းနဲ့ညှင်းဆဲလို့လို့မဟုတ်ဘူးသူသိလို့တဲ့တရားကိုမေးလို့လို့ သူသိလို့တဲ့တရားကိုတို့များဖြေချားလိုက်လို့မဟုတ်လို့သိသွားလို့ရှိရင်သူ့ဘာသာမှာအကျိုးရှိသွားပါလိမ့်မယ်တဲ့ခွင့်ပြုလိုက်ပါဆိုတော့အရှင်အာနန္ဒာခွင့်ပြုလိုက်တော့သူ့ဘာသာမြတ်စွာဘုရားနာရောက်သွားမြတ်စွာဘုရားနာရောက်တဲ့အခါကျတော့မေးတယ်ရှင်ကြီးကောရမအကျွန်ုပ်ဟာတခြားတခြားဘုရားကြီးဆိုတဲ့ပုရဏကတ္တဗာအဇိတကိတကမ္မလပကုဒ္ဒကိစ္ဆာယနာဆိုတဲ့ပုဂ္ဂိုလ်ကြီးတွေထာမတပိခံပြီးကျင့်ကြံအထောက်ခဲ့ပါတယ် အဲ့ဒီပုဂ္ဂိုလ်ကြီးတွေကသူတို့ဟာအကုန်သိသိသူတွေပါကိလေသာကုန်ခန်းတဲ့ယဟန္တာတွေပါလို့ပြောကြပါတယ်သူတို့ပြောတဲ့အတိုင်းသူတို့မှန်ပါသလားတဲ့မြတ်စွာဘုရားပြိဋိဘံဆံမဲ့ကြားလို့အရေးတကြီးပြေးလာတာမမေးလည်းရပဲနေမှာဆိုလို့သူကဆရာအမျိုးမျိုးကိုသိကကိုယ်ခတဲ့ပုဂ္ဂိုလ်ဒီဆရာတစ်ပါးလက်လွတ်သွားမှသိုးတော့ ဒါနဲ့အရေးကြီးလာလို့မလို့မေးတဲ့အခါကျတော့မြတ်စွာဘုရားဒီခါမှာနော်အင်မတန်အားတော်နဲ့နေပြီတလွန်ညောင်သောတော်မှာမြောက်လဲပြီးစောင်းတော်မူနေဒါပေတဲ့တတ္တဝါတွေခြေကျွဖို့ရာ အတွက်ပါရမီ7ပါးအပြား30ကိုလေးတင်ခြင်းနဲ့ကဘာတသိန်းကာလပတ်လုံးအစဉ်ရဲ့ပင်မခံပြီးတော့ဖြည့်ဆည်းပူးခဲ့တာဟာတတ္တဝါတွေခြေကျွဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖြစ်တဲ့အတွက်နောက်ဆုံးအချိန်ထိတတ်နိုင်လာဘုရားရှင်တတ္တဝါအကျိုးကိုဒီကိုရွက်ဆောင်တော်မူတာ မြတ်စွာဘုရားကမိန့်ကြတဲ့သုဘတာတဲ့သူဓမ္မတွေကိလေသာငြိမ့်တာမငြိမ့်တာအကုန်သိတာမသိတာဘေးဖယ်ထားလိုက်သင်ကငါတရားဟောမယ်နားထောင်ဩရမြတ်စွာဘုရားကယတဝိခောသုဘတာဓမ္မဝိနည်းအရိယောအဋ္ဌိငိကောနဥပါလဝအရိယောအဋ္ဌိငိကောနမေကောနဥပါလဝတိ ပထမောပိသမနောနာတထဥပါလဝတိဒုတိယောပိတထသမနောနောဥပါလဝတိတတိယောပိတထသမနောနာဥပါလဝတိသတုထောမိတထသမနောဥပါလနာဥပါလဝတိသုဘဒပရပိုင်တဲ့မဲ့ငင်ရှိပါအကျင့်တရားမရှိရဘာသာအယူဝါဒမှာကိလေသာငြိမ့်တဲ့ပထမပုဂ္ဂိုလ်လည်းမရှိနိုင်တဲ့ကိလေသာငြိမ့်တဲ့ဒုတိယပုဂ္ဂိုလ်လည်းမရှိနိုင်ကိလေသာငြိမ့်တဲ့တတိယပုဂ္ဂိုလ်လည်းမရှိနိုင်တဲ့ ကိလေသာမငြိမ်းရင်ဆင်းရဲငြိမ်းမှာမလားမငြိမ်းဘူးကိလေသာငြိမ်းရင်တော့ဆင်းရဲငြိမ်းမယ်ဒါဖြင့်ရဲ့ကိလေသာကိုငြိမ်းစေတဲ့အကျင့်ဟာဘယ်အကျင့်တော့မဂ္ဂင်၈ပါးအကျင့်ပဲတဲ့ဒါကြောင့်ရှင်တော်မြတ်ဘုရားကမဂ္ဂင်၈ပါးအကျင့်တရားမရှိတဲ့ဘာသာအယူဝါဒမှာကိလေသာငြိမ်းတဲ့ပုဂ္ဂိုလ်မရှိနိုင်တဲ့တဝဲတဲ့အဲ့ဒီဘာသာအယူဝါဒဟာဆင်းရဲကိုမငြိမ်းစေနိုင်ဘူးတဲ့ မဂ္ဂင်ရှင်မအကျင့်တရားရှိတဲ့ဘာသာအယူဝါဒဒီသာနှင်းကိလေသာကိုငြိမ့်စေတဲ့ပုဂ္ဂိုလ်ရှိနိုင်လို့မလို့ဆင်းရဲငြိမ့်တဲ့ပုဂ္ဂိုလ်ရှိနိုင်တယ်တဲ့ငါဖရာရဲ့သာသနာတော်မှာတော့မဂ္ဂင်ရှင်မအကျင့်တရားရှိတယ်ဒါကြောင့်မလို့ငါဖရာရဲ့သာသနာတော်မှာကိလေသာငြိမ့်တဲ့ပထမသောတာပတ္တိမဲ့ပုဂ္ဂိုလ်ဖို့ပုဂ္ဂိုလ်လည်းရှိတယ်ကိလေသာငြိမ့်တဲ့ဒုတိယဖြစ်တဲ့ သကရာဂမိမဲ့ပုဂ္ဂိုလ်ဖို့ပုဂ္ဂိုလ်ကိလေသာငြိမ့်တဲ့တတိယပုဂ္ဂိုလ်ဖြစ်တဲ့အနာဂါမိမဲ့ပုဂ္ဂိုလ်ဖို့ပုဂ္ဂိုလ်ကိလေသာခတ်သိမ်းလုံးဝချုပ်ပြငြိမ့်တဲ့အရဟတမဲ့ဖို့ပုဂ္ဂိုလ်အရဟတမဲ့ပုဂ္ဂိုလ်ဖို့ပုဂ္ဂိုလ်လဲငါဖရာရဲ့သာသနာမှာပဲရှိတယ်တဲ့။သုံညာပရဘဝဒသမနေဟိအင်ကြီးပြီးပရဘဝဒငါဖရာမှတပါသော အခြားအယူအဆ၌ဝါအခြားအယူအဆတို့သည် အင်းညေဟိသစ္စာလေးပါးကိုသိ၍ကိလေသာငြိမ်းချကုန်သောတမနေဟိအင်းညေဟိသစ္စာလေးပါးကိုသိကြသည်သိကြကုန်သည်ဖြစ်၍တမနေသိကြကုန်သောတမနေဟိယဟန်တို့မှသုံးညာစိတ်သုံးလျက်ရှိကုန်၏တဲ့ငါဘုရားရဲ့အယူဝါဒမှတပါတခြားအယူဝါဒမှတော့မဂ္ဂင်ရှိတံအကျင့်မှမရှိတဲ့အတွက်ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်မရှိဘူးတဲ့ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်တွေစိတ်သုံးကြတယ်ဣမေဇာတုပ္ပဒါဘိက္ခု ဣမေသတုပ္ပဒဘေကုပါဒจิตတုပ္ပဒဣမေဘေကုဣယဟံတို့သည်တမ္မာကောင်းစွာဝိရေယုတ်နေကြမှုကဝါတမ္မာဝိဟရေယုံမိမိတို့သိထားတဲ့တရားကို ပြန်လီ ဟောပြောခြင်းအပြင်ကောင်းစွာနေကြမှုက ကောင်းစွာနေကြကုန်မှုကလောကလောကသည်အရဟံတေဟိယဟနာတို့မှာအတုံညောမစိတ်သုံးပေရတဲ့သုဘဒာတဲ့ ဒီမဂ္ဂင်စိတ်တာအကျင့်မှန်ကိုကျင့်လို့မလို့ကိလေသာငြိမ့်တဲ့ယဟနာပုတ်ကိလေသာငြိမ့်တဲ့ပုဂ္ဂိုလ်တွေဟာမိမိတရားကိုသူတစ်ပါးကိုပြန်လဲဟောပြောပြီးတော့နေကြမယ်ဆိုလို့ရှိရင်လောကမှာအဆင့်ဆင့်ကိလေသာငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်တွေသိပြီးတော့ဒီအကျင့်မှန်မဲ့ခင်စိတ်တန်ကိုရှင်းတဲ့အတွက်ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်တွေဆင့်ငါဆင့်ငါဖြစ်ပေါ်နေမှာဖြစ်တဲ့အတွက်လောကကြီးဟာယဟနာမစိတ်သုံးဘူးတဲ့အမြဲယဟနာရှိနေမှာပဲတဲ့ဘုသူ့ကိုဟောတာလဲဒီတော့ ကိလေသာငြိမ့်စေတဲ့ဘာသာအယူဝါဒဟာမဲ့ခင်จิตတာအจิตမှရှိရတယ်ဟုတ်တယ်မဟုတ်လားမဲ့ခင်จิตတာအจิตမှမရှိရင်ကိလေသာမငြိမ့်စေနိုင်ဘူးကိလေသာမငြိမ့်စေနိုင်ရင်ဆင်းရဲမငြိမ့်စေနိုင်ဘူးဟုတ်ကဲ့လားသို့ဘာသာဝါဒရွေးချယ်ကြမှန်မှကြိုများသည်အယူဝါဒအယူဝါဒ မှားယွင်းကမုတ်ချကျိုးနေမည်အမှားအမှန်ရွေးချယ်ရန်သမ္မာရှိရမည်မှတ်ကြောက်မှတင်သမ္မာရှင်ရွေးလင်မမာပြီမဲ့ခင်ရှိတံ တန်ကောင်းမှတင်ညာမှတ်ကြောက်ဖြစ်ပါသည်ဖြစ်ပြမဲ့ခင်ဘောင်းမဝင်ကျင့်စင်မလာသည်ဖြစ်ပြမဲ့ခင်ဘောင်း၌ဝင်ကျင့်စင်မှန်လာသည်ကျင့်စင်မှန်မှန် ဝိတုခမုတ်ချငိမ့်လေသည်ဒုက္ခငိမ့်မှဒုဝါဒမုတ်ချစစ်မှန်သည်ဗုဒ္ဓသာသနာမရှိဖျားမှန်စွာရှိပေသည်ထို့ကြောင့်ဗုဒ္ဓယူဝါဒ မုတ်ချစစ်မှန်သည်ဟုတ်ပြီလားရသလားအဲ့ဒီဆောင်ဖို့အမဲမင်းတို့မရတာပါရှိပြီငါရတဲ့တော်တဲ့လူတွေကဲဆိုစမ်းတစ်ခေါက်ငါနားလိုက်တယ် လေးကိုရင်နေတဲတော်တယ်နော်တိမှန်ကြမှန်ပြောပြူမှန်နှင့်ကောင်းမှန်တဲ့မွေ ဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတတိတမာရိဟုဤသည့်ရှစ်ပြားကျင့်စဉ်ပါမူဘာသာဝါဒဝဒုက္ခမုတ်ချငြိမ့်စေသည်ဟုတ်သလားဆိုတိမှန်ကြမှန်ပြောပြူမှန်နှင့်ပြောပြူမှန် ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြူစာမှန်ညာတတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခ မုတ်ချငြိမ့်စေသည်တိမှန်ကြမှန်ပြောပြမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတတိမာဒီဟုဤသည်ရှိဖြာဤသည် ကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည် နောက်တစ်ခေါက်အဲ့ဒီတရားမြတ်စွာဘုရားသူပ္ပတ္တာကိုဟောတဲ့အခါကျတော့သူပ္ပတ္တာသဘောကျလို့မလို့ရှင်တော်မြတ်ဘုရား တပြည့်အာယဟန်ပြုပြီးတော့ဘုရားဘုရားလို့လျှောက်ထားတဲ့အချိန်ကဘယ်အချိန်လဲညသကောင်အချိန်နော်ညသကောင်အချိန်တိရမြတ်စွာဘုရားကသူပါတာတဲ့တို့မြတ်ရဲ့သာသနာမှာဒိဋ္ဌိပရပိုက်တွေကိုယဟန်ပြုရမယ်ဆိုလို့ရှိရင် လေးလဒိဋ္ဌိပရပိုက်တွေကိုပရိဝတ်နေပြီးစောင့်ကြည့်သေးတယ်တဲ့စောင့်ကြည့်ပြီးလို့လေးလနေလို့ကျင့်တတ်ဖွယ်ရှိမှပဲယဟန်ပြုပေးလိုက်တယ်တဲ့ တချို့ကလည်းပဲမဟုတ်ဘဲနဲ့ပင်စမန္တတတိကရိယအနေနဲ့လာနိုင်တာရှိတာကိုအဲဒါကြောင့်လေးလာနေလို့မလို့သူ့ကျင်납ဖွယ်ရှိမှပဲဒုမြယဟန်ပြုပြီးတဲ့သို့တော်လဲအနန္တသူပဒါတဲ့ဒုမြပုဂ္ဂိုလ်ရဲ့အလိုသိပါတယ်တဲ့ဒါကြောင့်သင်ကြတော့ဖြစ်ရင်လေးလာပရိဝနေဖို့မလိုပါဘူးအခုပဲဒုမြယဟန်ပြုစေရမယ်ဆိုပြီးအနန္တသူပဒါကိုယဟန်ပြုပေးလိုက်ဒါနဲ့အရှင်အနန္တသူပဒါခေါ်သွားပြီးတော့ယဟန်ပြုပေးလိုက်တဲ့တူတူပေါ့ ရံပြုပြီးပြန်ရောက်လာတဲ့အခါကျတဲ့ခါကျတော့မြတ်စွာဘုရားထံကိုသူပဒကတရားပေးဖို့ကမ္မထံပေးဖို့ရှောက်တောင်းတော့မြတ်စွာဘုရားဒီတတိပဌာန်ကမ္မထံမဲ့ပေးလိုက်တယ်တရားအထုံနေရတဲ့အခါကျတော့သူပဒကကုသိနာယောအင်ကြီးဥယျင်ရဲ့ဒေါင်းတောက်လူတိတ်ဆိတ်ရာနေရာမှာအင်ကြီးဥယျင်ကြီးအကျယ်ကြီးကိုဧကဘုံမြတ်စွာကျဲတာအဲ့ဒီနေရာသွားပြီးတော့ဇင်းညာလျှောက်ပြီးတော့တရားရှုမှတ်တယ် အခုယောဂီတွေရှုမှတ်တယ်လို့ကြွားတယ်လှမ်းနေချတယ်ကြွားခြင်းနဲ့ကြွားတယ်လှမ်းနေချတယ်အဲ့ဒါလို့ရှုမှတ်တာပေါ့အဲ့ဒါလို့ရှုမှတ်လိုက်တာဩယာနတဧကမန္တေဩယာနတဧကမန္တေစင်္ကမစင်္ကမအဋိဋ္ဌံတော့ဂတင်တော့ဝါယမင်တော့ဝိပဿနာဝဋ္တင်တော့နသိရိနေဝရဟတံပါပုနိဩယာနတကုသိနာယံဝိညာဉ်ဥယင်ဤ ဧကမန္တေတောင်းတတော်၌ဇင်ကမဇင်းညာကိုအဋိဋ္ဌာယဆောက်တည်၍ဂတင်တော်ရှုမှတ်မှုခြင်းစအောင်အထုတ်သည် ရှိသောဝါယမင်တော်ကြိုးစားသည်ရှိသောဝိပဿနာဝိပဿနာကိုဝုတင်တော်ပွားများသည်ရှိသောပွားစေသည်ရှိသောသူပတ္တော်သူပတ္တာပြပိုက်သည်နစီရေနေဝသူပတ္တယဟန်ကြီးသည်နစီရိနေဝမကြာမြင့်ပြီလဲအရဟတံအရဟတဘုဒ္ဓပါပုဏီရောက်ဤတဲ့ဟောဘာဖြစ်သွားတယ် ယန္နာဖြစ်သွားသည်တဲ့ဘလို့အာထုတ်တာတဲ့ဈဉ္ညာကြောင့်အာထုတ်တာတဲ့ထိုင်းအာထုတ်သလားအဲဈဉ္ညာကြောင့်အာထုတ်ယုံနဲ့ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောတွေမသိဘူးလားသိပြီးတော့မဲ့ညာဘုံညာမရနိုင်ဘူးလားဒါနဲ့များတချို့ကဈဉ္ညာကို အထင်သေးပြီးတော့ထိုင်နာကြီးဖိထိုင်ညင်ရသေးတယ်မဟုတ်ဘူးလားနားလဲလို့လားနားမလဲလို့လား နားမလဲလို့ဒါကြောင့်မလို့ဈဉ္ညာနဲ့တရားရအောင် အထုတ်ကြတရားရပြီးတဲ့အခါကျတော့သုပဒဟာမြတ်စွာဘုရားတန်ပြန်လာပြီးတော့သူတရားရကြောင်းကိလေသာအဲရဟန်းကိစ္စပြီးကြောင်းလျှောက်ထားအဲ့ဒီလျှောက်ထားကြည့်တဲ့အခါကျတော့မြတ်စွာဘုရားကယဟန်တော်တွေပဲတခါလှည့်ပြန်တယ်ယဟန်တော်တွေလှည့်တဲ့အခါကျတော့အကျဉ်းအနန္ဒာကိုပဲဥတည်ပြီးတော့အာနန္ဒာတဲ့သင်တို့စိတ်ထဲမှာတခါတည်းရန်ဒီလို စိတ်ထဲမှာဖြစ်ပေါ်လိမ့်မယ်မြတ်စွာဘုရားပြိဋိဘံစံသွားပြီဒါကြောင့်မလို့တို့ရဲ့သာသနာဟာဆရာမရှိတော့ဘူးလို့အဲဒါလို့စိတ်ထဲမှာထင်လိုက်မယ်တဲ့နာခောပနေတံအာနန္ဒဧဝံတထဗံယောအာနန္ဒမယာတံမောဇဒိတိတောဝိနယောဇပညတ်တော်မယာတံမောဇဝိနယောဇဒိတိတောပညတ်တော်သောမမေစီနာတထ အာနန္ဒจิตတာအာနန္ဒာဧဝံဤသို့နတတ္တပံမမအာမယငါသည်ဟောအသင်တို့အတွေ့ယောဓမ္မောဇအကျင့်တုတ်အဘိဓမ္မာကိုလည်းဒေတိတော်ဟောခဲ့ပြီယောဝိနယောဇအကျင့်ဝိနည်းတရားကိုလည်းပညာတော်ပညာအပ်ခဲ့ပြီသောယေဝထိုဓမ္မဝိနယသည်ပင်လင်ထိုတုတ်အဘိဓမ္မာဝိနည်းသည်ပင်လင် မမစ္စယေနာငါဘုရားပြိနိဗ္ဗာန်စံဤရှိတော်တော်တင်တို့ဤတတ္ထာဆရာပဲပါတယ်တော့တို့များပြိနိဗ္ဗာန်စံသွားတဲ့အတွက်တို့သာသနာဆရာမရှိဘူးလို့မမှတ်နဲ့တဲ့တို့များသုတ်အပိဓမ္မဝိနည်းတရားတွေဟောထားခဲ့ပညာထားခဲ့ပြီတဲ့ဒီတရားဒီဒီသုတ်အပိဓမ္မဝိနည်းတရားတွေလမ်းညွန်တဲ့အတိုင်းလိုက်နာကျင့်ကြံသွားမယ်ဆိုလို့ရှိရင်တဲ့ဒီသုတ်အပိဓမ္မဝိနည်းတရားတွေဒီပင်လင်သင်တို့ရဲ့ဗာလဲ ဆရာပဲတဲ့အဲ့တော့သုတ်ပိဓမ္မဝိနိတရားအတိုင်းမကြည့်ရင်တော့သာသနာပြမရောက်သွားပြီပေါ့ဟုတ်ကဲ့လားအဲ့ဒီနောက်မှာမြတ်စွာဘုရားကတပည့်တို့တဲ့အချင်းညံ့အာဟုသောအာဟုသောငါရှင်ငါရှင်ဆိုတဲ့အသုံးနဲ့မခေါ်ကြနဲ့တဲ့ငဲတဲ့ပုဂ္ဂိုလ်ကကြီးတဲ့ပုဂ္ဂိုလ်ကိုဗန္တေရှင်ဘုရားလို့ခေါ်ပါတယ်ငဲတဲ့ပုဂ္ဂိုလ်ချင်းချင်းဝါတို့အချင်းချင်းကြတော့အာယတမလို့ခေါ်ပါတဲ့ ကြီးတဲ့ပုဂ္ဂိုလ်တော့ဗန္တိလို့ခေါ်တယ်အချင်းချင်းကြတော့အာသမလို့ခေါ်ပါတဲ့အာဟုသောငါရှင်ဆိုတဲ့စကားလုံးမသုံးပါနဲ့တဲ့ခေါ်နည်းပြောနည်းကိုမိတ်ကြတယ်ပြီးတဲ့အခါကျတော့မှသကောင်ကြောသွားပြီမန္လာမင်းတွေလည်းတော်တော်စုံစုံရောက်လာပြီကြံတာလည်းကြံသေးတယ်နတ်တွေပြမာတွေလည်းပဲတိတ်ဆိတ်ပြီးကောင်းကင်ကနေပြီးစောင်းပြီးတော့ကြည်နေကြဖူးနေကြ မြတ်စွာဘုရားကဆက်မိန်နဲ့အနန္တာတဲ့ခုတ်တာနုခုတ်တကသိခါဘုတ်တွေသင်တို့နှုတ်လို့ရင်နှုတ်ကြတဲ့သေငယ်ကုံအလွန်သေငယ်ကုံသောသိခါဘုတ်တွေဝိနိသိခါဘုတ်တွေနှုတ်လို့ရင်နှုတ်ကြတယ်အရှင်အနန္ဒာလည်းဘာမှမလျှောက်နောက်တစ်ခါမြတ်စွာဘုရားဆက်မိတ်နဲ့အနန္ဒာတဲ့သန္နယဟန်ကိုဗျမဒန်ထားကြတယ်တို့ပြိဋိနိဗ္ဗာန်ဆိုရင်သန္နယဟန်ကိုဗျမဒန်ထားကြတယ် ဗျမဒံထားတယ်ဆိုတာဘယ်လိုထားရပါမလဲပြရလို့ရှောက်ထားတော့သန္တာယဟံပြောတာဆိုတာကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေဘယ်သူမှမဆုံးမနဲ့သူ့ကိုဘယ်သူမှစကားမပြောကြနဲ့သူနေခြင်းသလိုနေထိုင်ခြင်းသလိုထိုင်ပါစေတဲ့ဗျမဒံထားကြတာအဲ့ဒါလိုမှပြီးတဲ့အခါကျတော့မှကိုယ်တို့မြတ်လည်းအချိန်ကြီးလာပြီတို့ဒီပြိဿထဲမှာဖရာတရားတန်ခါ မတရားဖို့တရားနဲ့မဂ္ဂင်၈တန်အကျင့်မှန်ကိုယုံမှားတဏှာရှိတဲ့ပုဂ္ဂိုလ်များတစုံတယောက်ရှိသေးလားရှိရင်လည်းလျှောက်ထားကြတို့များရှိတော့မှတို့များရှင်းလင်းပြီးပြသွားနိုင်တယ်တို့များမရှိဘူးဆိုလို့ရှိရင်တော့ရှင်းလင်းပြီးဖြေကြနိုင်မယ်မဟုတ်ဘူးဒါကြောင့်ဖရာဘောမှာတဏှာရှိရင်ဖြစ်စေတရားဘောမှာတဏှာရှိရင်ဖြစ်စေတန်ခါဘောမှာတဏှာရှိရင်ဖြစ်စေ မညံဘုံညာပေါ်မှာတန်မြတ်ရှိရင်ဖြစ်စေဓမ္မမုံမက္ကိစ္စတာအကျင့်ပေါ်မှာတန်မြတ်ရှိတယ်ဆိုရင်ဖြစ်စေလျှောက်ထားကြလို့မြတ်စွာဘုရားမိန့်ကြတယ်ပရိသတ်တွေအများကြီးတောင်းချီပြီးရှိတယ်လူပရိသတ်နတ်ပရိသတ်ယဟန်ပရိသတ်ဘယ်သူမှထပြီးတော့ဘယ်တရားမှတတိတော်များတန်မြတ်ရှိပါတယ်ဘုရားလို့မလျှောက်ထားကြဘူးအဲဒီမှာအရှင်အနန္ဒာက မြတ်စွာဘုရားအောင်ဩဝရှိလပါပြီတဲ့ဗျာဒီလောက်မြတ်စွာသောပြိဿနိုင်ရှင်တော်မြတ်ဘုရားရဲ့ဘုရားတရားတန်ခါယရဏသုံးပါမဲ့နဲ့အကျဉ်းလန်းစင်မဲ့ခင်ရှင်တန်ကိုယုံမတန်ရရှိသူတဦးတယောက်မှမရှိဘူးဆိုတော့အောင်ဩစရာအမှန်တန်ကောင်းပါတယ်ဘုရားဒီတော့မြတ်စွာဘုရားကမိကြတဲ့အာနန္ဒာတဲ့တို့များရဲ့ယဟန်ပြိဿမှာ အောက်အထစ်ဆုံးအောက်ထစ်ဆုံးအနိုင်ဆုံးပုဂ္ဂိုလ်ဟာတဲ့သောတာပန်ပုဂ္ဂိုလ်တဲ့သောတာပတ္တိမဉ္ဇဉ်ဘုညာယာပိတာပုဂ္ဂိုလ်တဲ့ယဟန်ပရိသတ်ကိုပြောတာသောတာပတ္တိမဉ္ဇဉ်ဘုညာယာပိတာပုဂ္ဂိုလ်ဖြစ်တဲ့အတွက်ဘုရားတရားတန်ခါယရဏသုံးပါးနဲ့မဉ္ဇဉ်ဘုညာမဂ္ဂင်ရှိတာအကျင့်မှန်တို့ကိုယုံမတန်တရားလုံးဝဖြီးတော်ဘူးတဲ့ကိုတို့တရားနဲ့တည်ပြီးနေပြီတဲ့မြတ်စွာဘုရားမိန့်ကြားပြီးတဲ့အခါကျတော့မှ ခဏနာပြီးတော့ဟနတဏိဘိက္ခွေယမန္တယမိဝဝယဓမ္မသင်္ခါရအပမဒေနသမ္ပါဒိဋ္ဌဘိက္ခဝေจิตာจิตသမီးတို့ဘိက္ခဝေจิตာယဟများတို့ဒါနိယခုခါ၌ဟန္တငါဖျားတိုက်တွန်းတော်မူ၏အာမန္တယမိသင်တို့ကိုသိစေလိုရေးဖြင့်နှိုးစော်ပေးတော်မူ၏ ဝေယဓမ္မသင်္ခါရသင်္ခါရယုံနာဓမ္မသင်္ခါရတရားတို့သည်ဝေယဓမ္မပျက်စီးတတ်သောသဘောရှိကြကုန်၏အပမဒေနမမေသောတတိတရားဖြင့်တံပါဒေထမိမိလိုအပ်တဲ့တရားကိုပြည့်စည်ပြည်စုံအောင်အထုတ်ကြကုန်လောသင်္ခါရတရားတွေပျက်စီးတတ်တယ်တဲ့ပျက်စီးတတ်တဲ့တရားတွေကိုမေ့မထားဘဲနဲ့အမြဲတစေတတိရှိပြီးတော့ ဒီသင်္ခါရတရားတွေရဲ့လွတ်မြောက်ရာ အမှန်ပြိနိဗ္ဗာန်ကို ရောက်ရာအရေးကိုယူယူဆဆအထောက်ကြမပေါ့ကြနဲ့မပေါ့ကြနဲ့မြတ်စွာဘုရားမိန့်ကြအဲဒါလိုမိန့်ကြပြီးတဲ့နောက်မြတ်စွာဘုရားဟာပထမဇံဝင်စားတော်မူတယ်ပထမဇံနဲ့လေမြတ်စွာဘုရားဟာအာကာသဉ္စယတနာဆိုတဲ့အရူပဇံအထက်ဆုံး၈ခုမြောက်ဇံကိုဝင်စားတဲ့ အဲနေဝတညာတတညာယရဏဇံဝင်စားတယ်နေဝတညာတတညာယရဏဇံဝင်စားဝင်စားပြီးတော့မှအဲ့ဒီအောက်ကတတ္တမဇံဝင်စားတဲ့အာဂိစညာယရဏဇံပြီးတော့မှဝိညာဉ်ဉ္ဇာယရဏဇံပြီးတော့မှအာဂတဉ္ဇာယရဏဇံအထက်ကနေအောက်ပြန်ပြီးတော့ရှင်တော်မြတ်ဖျားတလွန်တော်မှာပဲပဲတုံးလုံးတော်လျှောင်းတော်မူလျက်ဝင်စားနေငြိမ့်လို့ပြိဿကလည်းပဲ သုံးလုံးဝင်စားနေတဲ့မူတဲ့အခါကျတော့အာဂတနိသရဏဇံပြီးတဲ့အခါကျတော့ရူပစတုထဇံပြီးတော့တတိယဇံပြီးတော့ဒုတိယဇံပြီးတော့ပထမဇံဝင်စားတယ်ဝင်စားပြီးတော့မှတခါပြန်ပြီးတော့ပထမဇံကနေပြီးပထမဇံဒုတိယဇံတတိယဇံစတုထဇံအစဉ်တိုင်းဝင်စားပြီးတော့အာဂတနိသရဏဝိညာဉ်ဉာယရဏအကိစဉာယရဏနေဝတဉာဏတဉာယရဏဝင်စားပြန်တယ်ဝင်စားပြီးတော့မှនិရောဓသမဘဝင်စားတယ် နိရောဓသမဘာဝင်စားပြီဆိုတဲ့အခါကျတော့စိတ်ရောစေတသိက်ရောယုတ်ရောအာလုံးစိတ်တစယုတ်ရောခြုံငိမ့်သွားတယ်စိတ်တစယုတ်ရောခြုံငိမ့်တဲ့အခါကျတော့ထွက်သက်ဝင်နေဆိုတာစိတ်တစယုတ်ပဲစိတ်တစယုတ်လဲခြုံငိမ့်နေဆိုတော့ဘုရားရှင်ဟာလုံးဝပြိဋိဘံစံသွားတယ်လို့ဒီလိုဖြစ်သွားတယ်အဲ့ဒီတည်းမှာအရှင်အနန္ဒာက နောင်ကြီးအရှင်နှုတ်တော့တာဘုရားရှင်ပြိဋိဘံဆံသွားပြီပြိဋိဘံဆံသွားပြီလို့ယူကျုံမရပြောတော့အရှင်နှုတ်တော့ကညီတော်အာနန္ဒာတဲ့ဘုရားရှင်ပြိဋိဘံဆံနေဘူးတဲ့တင်ညာဝေဒိတနိရောဓခေါ်တဲ့စိတ်စေတသိက်စိတ်ရစယုတ်အလုံးစုံချုပ်တဲ့နိရောဓသမဘတ်ကိုဝင်စားနေတာပါဒီခါမှအရှင်အာနန္ဒာစိတ်တသက်ရရပြီးတော့မှမြတ်စွာဘုရားဟာနိရောဓသမဘတ်ကထတော်မူပြီးတော့ နေဝတညာနာတညာယရဏဇံဝင်စားတဲ့အဲ့ဒီကမှနေပြီးတော့အာကိဉ္စညာယရဏဝိညာဉ်ဉ္စယရဏအာဂတဉ္စယရဏဇံဝင်စားပြီးတော့နောက်စတုထဇံဝင်စားတယ်အဲ့ဒါလိုအနုပုပ္ပတမပတ်ကိုအစဉ်တိုင်းဝင်စားပြီးတဲ့အခါကျတော့စတုထဇံမထတော်မူတော့ရှင်တော်မြတ်ဘုရားပြိဋိဘဆံတော်မူတယ်ငြိမ့်သွားတယ်ရုပ်ခန္ဓာရောနာမ်ခန္ဓာရောလုံးဝချုပ်ငြိမ့်ပြတ်ဆဲသွား အလုံးယဟန်တော်တွေရောလူတွေရောလူပရိသတ်တွေရော ရှင်တော်မြတ်ဖျားကြည်ပြီးတော့ငြိမ်ပြီးနေကြပြီးတော့မှတတိယလာကြပြီးတော့ယဟန်ရောလူတွေရောငိုကြွေးလိုက်ကြတာသောတပန်တဂရာယညာနေလျက်ငိုကြွေးရအနာဂယဟန်တွေကတော့အနာဂယဟန်တွေနဲ့ယဟန်နာတွေပဲမငိုကြွေးပဲနဲ့ဆောက်တည်ရရဒါတော့အဲ့ဒါလို့ရှင်တော်မြတ်ဖျားပြိဋိနိဗ္ဗာန်စံမီဆိုတာသိတာနဲ့ လာပြီးကြီးညိုတဲ့ကြီးညိုတဲ့ကြီးညိုနေတဲ့အထက်ကသဟံပတိပြမကြီးကတပေဝနိခိပိတံတိဘုဒ္ဓလောကေသမုတ်တယံယထဧတာရိသောတထလောကေအပတိပုဂ္ဂလောတထာဂတောဗလပတ္တောသံဗုဒ္ဓောပရိနိဗ္ဗုတောသဟံပတိပြမကြီးကစပြီးတော့တံဝေကစကားပြောက်ထားတယ်ယထအကျဉ်လောက၌ ဧတာတိသောဤသို့သဘောရှိသော အပတိပုဂ္ဂလောတုဘက်ကင်းတော်မူသော တထာဂတောရှိဖျာတို့ကဲ့သို့လာခြင်းကောင်းတော်မူသော ပလပတောကိုရောအားဆေဘညံတော်အားဆေဘတို့ရောက်တော်မူသောတထာလူနာမြမတတ္တဝါတို့ဤဆရာအစစ်ဖြစ်တော်မူသောတံဗုဒ္ဓတိစရာမှန်သမျှတဇမကြံတရားမူညာဖြင့်အမှန်တိုင်းသိတော်မူသော ဧတာတိသောတထဤသို့သောမြတ်စွာဘုရားတော်မှလည်းပြိနိဗ္ဗုတောပြိနိဗ္ဗာန်စံတော်မူရကြသည်ဤဣမသမိန်လောကေဤကဲ့သို့သောလောက၌တပေဝါလုံးစုံကုန်သောလုံးစုံသာလင်းဖြစ်ကုန်သောဘုဒ္ဓတတဝါတို့သည်သမုတ်တရားမိမိခန္ဓာကိုယ်ကိုနှိက္ခိပိတံသည်စွန့်ပြည့်၍ခြားထားကြရကုန်မှာပါတကား ဗဟာမတိပြမကြီးကသံဝေကစကားမြဲအဲ့ဒီနောက်တဲ့အခါအဲ့ဒီနောက်ရောက်တဲ့အခါကျတော့တရားမင်းကသံဝေကစကားမြဲကြတယ်အနိစ္စဝတ္တသင်္ခါရဥပ္ပါဒဝယဓမ္မိနောဥပိစိတဝါနိရုဒ္ဓန္တိဒေတာဥပသမောတုခောသင်္ခါရယုတ်နဓမ္မသင်္ခါရတရားတို့သည် အနိစ္စဝတ္တဖြစ်ပြီးလင်ပျက်စီးကြသဖြင့်မမြဲကြကုန်ဥပ္ပါဒဝယဓမ္မိနော ဖြစ်တတ်သောသဘောပြက်တတ်သဘောပြက်တတ်သောသဘောရှိကြကုန်၏ဒေသံထိုဖြစ်တတ်ပြက်တတ်တဲ့သင်္ခါရတရားတို့၏ဥပါသမောငြိမ်းအေရာမှန်နိဗ္ဗာန်သည်သူခေါ်ချမ်းသာလှပေ၏ယုံနံဓမ္မသင်္ခါရတရားတွေဆိုဖြစ်ပြီးပျက်စီးတတ်တာပဲဒါကြောင့်မမြဲကြဘူးဒီသင်္ခါရတရားတွေဒီယုတ်တဲ့နံနေ ငြိမ့်သွားမှပဲအဖြစ်အပျက်တွေကလွတ်ပြီးတော့ချမ်းသာတော့မှပဲဒီငြိမ့်တဲ့နိဗ္ဗာန်သာလည်းချမ်းသာပဲတရားမလဲတံဝေကယူလို့အရှင်နုရုဒ္ဓလည်းဆက်ပြီးတော့မိတ်ကြတဲ့နာဟုအတ္တတပတ္တသော ထိတစိတ်တတသာရိနောအနေသောတန္တိမာရဗယံကာလမဂရိမုနီ ထိတစိတ်တတဒီကြီးခိုင်ခံသောစိတ်တော်ရှိတော်မူသော တာဒီနောလာဘအလာဘစသည်ဖြင့်တုံလှုပ်တော်မူသည်ဖြင့်တာရီဂုံနှင့်ပြည့်စုံတော်မူသော အနေသောတဏကင်းတော်မူပြီးသောမုဏိမုဏိထွတ်တင်ဖျားရှင်သည် ကာလံပြိနိဗ္ဗာန်စံခြင်းကိုယာအကရိပြုလေပြီဝါယံယတမိန်ကာလရဲ့အကျင့်အခါ၌အကရိပြုလေပြီ တရားထူရပြိနိဗ္ဗာန်ဆံသောခန္ဓာအတ္တတပတ္တသောထွက်သက်ဝင်တဲ့လေသည်နာဟု ဖြစ်တော်မမူတော့ပေရှင်တော်မြတ်ဖျားပြိနိဗ္ဗာန်ဆံသွားပြီအမတန်တီရခိုင်ခံတဲ့စိတ်ရှိတော်မူလို့လာဘအလာဘယတအယတအစိုက်တဲ့လောကရန်တရား၈ပါးတွေ့ကြုံရတော့လေတုံ့လောက်တော်မမူဘူးဧဇာခေါ်တဲ့တဏှာကင်းတော်မူတယ် ဒီလိုဂုဏ်တွေနဲ့ပြည့်စုံတဲ့မြတ်စွာဘုရားဟာတန်တိန်ကိလေသာခတ်သိမ်းကင်းငြိမ်အေးငြိမ်ရာမှနိဗ္ဗာန်ကို အာရဘရည်ရောသမှုအကြောင်းပြု၍ကာလံပြိနိဗ္ဗာန်စံခြင်းကိုအကရိပြုလေပြီပြိနိဗ္ဗာန်စံသွားပြီအတန်လီနေနာစိတ်တေနဝေဒနာဣဇဝတယိပိဇောတတေဝနိဗ္ဗာန်ဝိမောက်ခောအဟုစေတသော အတန်လီနေနမတွန့်မဆုပ်ရဲရသောစိတ်တေနာအရဟတဖလသမာဘစိတ်ဖြင့်ဝေဒနာဝေဒနာကိုဣဇဝတိသီခံ၍သွားတော်မူလေပြီပိဇောတတေဝါလောင်လေသောစီမိဤနိဗ္ဗာန်ဤဝငြိမ့်တကဲ့သို့စေတသော ရှင်တော်မြတ်ဖရာဤစိတ်တော်သည်ဝိမောက်ခောကိလေသာတို့မှ လုံးဝလွတ်မြောက်သည်အဟုဖြစ်တော်မူလေပြီပြီးတော့မှအရှင်အနန္ဒာကလည်းပဲ ထပြီးတော့တံဝေကစကားအဲ့ဒီအခါကျမှသူလည်းမြွက်ကြားနိုင်တယ်တရာတိယံဘိသနကံတရာတိလောမဟံတနံသဗ္ဗကာရဝရုပေတေတံဗုဒ္ဓေပရိနိဗ္ဗုတေတံဗုဒ္ဓေရှင်တော်မြတ်ဖရာသည်ပရိနိဗ္ဗုတေပရိနိဗ္ဗာန်စံတော်မူသည်ရှိသောသဗ္ဗကာရဝရုပေတေအလုံးစုံသောသဗ္ဗကာရဝရုပေအလုံးစုံသောချင်းရာအကြောင်းရာတို့နှင့်ပြည့်စုံကုန်သောဧတေထိုသဘောတို့သည် ယထာကျင်ခါ၌ဧတေထိုသဘာဝတရားတို့သည်တပ္ပကာရဝရုပေအလုံးစုံသောအချင်းရာအကြောင်းအရာတို့နှင့်ပြည့်စုံကုန်၏တရားထိုခါ၌ဘိန္ဒနာကံကြောက်ဖွယ်ဖွယ်သည်အတိဖြစ်လေပြီလောမဟန္တနာကြက်သည်မွေခြင်းထပွဲသည်အတိဖြစ်လေပြီဖယားပြိဋိဘံစံတော့ကချက်ချင်းမြေကြီးကအာယုသင်္ခါရလွတ်တုံးကလို့တုံလိုက်တာဟုတ် အဲ့လိုမြေကြီးကတိတ်ပြီးလှုပ်ပြလိုက်တဲ့အခါကျတော့မြင်းကလေးကြီးပဲ့တင်ဟိပြီးလှုပ်တော့အရှင်အာနန္ဒာကသူကသောတာပန်ပဲဖြစ်ပြီးတော့ကြောက်ဒါကြောင့်တန်ဝေကစကားဆိုတဲ့အခါကျတော့သူကတခြားတခြားပုဂ္ဂိုလ်လို့အင်မတန်လေးနဲ့တဲ့တန်ဝေကစကားကိုမဆိုဆိုနိုင်တော့မမှုဘူးဆိုနိုင်တော့မမှုလို့မလို့မြတ်စွာဘုရားပြိဋိဘံစံတဲ့အခါမှာသဘာဝတရားတွေရဲ့အချင်းအရာတွေဟာ မြတ်စွာဘုရားရဲ့ပြိဋိနိဗ္ဗာန်စန္ဒာကိုမခံနိုင်လို့မို့လို့မြေကြီးဟာတုံ့လှုပ်တယ်ကြောက်မဲ့ဖွဲသောတက်ကြီးကြည်ကြီးကြတိမွေးခြင်းထပဲသောမြေကြီးတုံ့လှုပ်တယ်လို့အရှင်အနန္ဒကမိန့်ကြဒီဓမ္မအရှင်အနုရုဒ္ဓကအလုံးတံဝေကစကားမြတ်ကြပြည့်တဲ့အခါကျတော့အာနန္ဒာညီတော်အာနန္ဒာကုသိနာယုံနဲ့တွားပြီးတော့မလာမင်းတို့ကိုအလုံးအကြောင်းကြားကြရှင်တော်မြတ်ဖရာပြိဋိနိဗ္ဗာန်စံတွားပြီးဆိုပြီးတော့အကြောင်းကြားကြဆိုတော့အရှင်အာနန္ဒာဟာမလာမင်းတွေကိုတွားပြီးတော့အကြောင်းကြားတော့ဟိုမှာ မန္လာမင်းတွေကတန္ဓာကာရခေါ်တဲ့လွတ်တော်မှာတချို့စီဝေတုံနဲ့စီဝေတာကတော့မြတ်စွာဘုရားပြိဋိဘံနဲ့စာပြိဋိဘံသာနာနဲ့ပတ်သက်လို့စီမံလို့စီမံမှုစိုင်းမြင့်ဖို့လည်းဖြစ်ကောင်းဖြစ်နိုင်တာပေါ့လေမန္လာမင်းတို့မြတ်စွာဘုရားပြိဋိဘံစံတော်မူသွားပြီသင်တို့သိအောင် အကြောင်းကြားတယ်ပြောတဲ့အခါကျတော့ကြားကြားချင်းပဲမန္လာမင်းတွေဟာတစ်ပင်တွေကိုခုတ်လှဲလိုက်တယ်လို့ဘုံဘုံလဲပြီးတော့ ငိုပွဲဆင်ကြကြတာဆင်ဆင်လိုက်ကြတာတဲ့ဘယ်သူမှမဆယ်နိုင်ဘူးအိန္ဒြေမဆယ်နိုင်ဘူးတဲ့ပြီးတဲ့အခါကျတော့မှရှင်အနန္ဒာကသူ့ရဲ့ဆိုတဲ့ပုံကိုယ်တွေတွေ့တော့သူကတရားစကားဟောပြတော့မှလာမင်းတွေတက်တာရရတော့ရတော့မှရှင်အနန္ဒာနောက်လိုက်လာလိုက်လာပြီးတော့ဒီမြတ်စွာဘုရားရဲ့အလောင်းတော်ရှိ ရောက်တဲ့အခါကျတော့မှစီမံသင့်တာတွေစီမံရတယ်တဲ့ဒီတော့ဘုန်းကြီးတို့တရားအချိန်ကြာသွားပြီဒီနေရာမှာ အဆုံးတတ်ကြစို့ဆရာဒီနေရာမှာမြတ်စွာဘုရားပြိဋိဘံစံသွားပြီဆိုတဲ့အခါကျတော့အခုနသဟမတိမြမာကြီးတံဝေကစကားမြတ်ကြားသလိုတလောက်တကောအိဋ္ဌိပတ်နဲ့ပြည်စုံပြီးတော့တရားလုံးစုံကိုအကုန်စင်ကိုရောတိုင်းထိုးထွင်းသိတော်မူသောတတ္တဝါအများကိုကယ်တင်ခြေကျွတ်နိုင်တော်မူတဲ့ဉာဏ်စွမ်းရှိတော်မူသောရှင်တော်မြတ်ဖရာတော်မှာ ယုတ်နဲ့နာ အစုပေါင်းစုပြီးတော့ထားတာဖြစ်တဲ့အတွက်ပြိဋိဘံဆံရသေးတယ်ဆိုတော့တတ္တဝတိုင်းတတ္တဝတိုင်းယုံနာအစုဖြစ်တဲ့တတ္တဝတိုင်းတတ္တဝတိုင်းဟာလဲသေကြရမှာဆိုတာပျက်စီးရကြရမှာဆိုတာသေချာနေတော့အဲ့ဒီမသေးမီမပျက်စီးမီအကြမှာမိမိတို့ကိုယ်ကတရားရထအောင်ရှင်တော်မြတ်ဘုရားမိန့်ကြားတဲ့အတိုင်းကိုကိုကိုအာကိုကိုတရားအာကိုကိုမလိုဘူးလား ကိုကိုကိုအာကိုဖို့တရားအာကိုဖို့လိုတဲ့အဲ့ဒါလို့ကိုကိုကို အာကိုတရားအာကိုတဲ့အခါမှာ အာမကိုနိုင်အောင် ပိတ်ကာစီးထားကဘာတူလဲအဝိဇ္ဇာမသိတာမဟုတ်လားအမှန်တိုင်းမသိတာရုပ်ကိုအမှန်တိုင်းမသိတာနာမ်ကိုအမှန်တိုင်းမသိတာအာယုံ၅ပါးကာမဂုဏ်တရားတွေရဲ့ဒုက္ခများပုံကို အမှန်တိုင်းမသိတာဟုတ်တယ်မဟုတ်လားအဲ့လိုအမှန်တိုင်းမသိတာကို အမှန်တိုင်းမသိတဲ့အတွက်ပဲအဲ့ဒီအာယုန်တွေကိုကောင်းတယ်လို့ထင်တော့ခင်မင်တတ်မဲ့မှုမရှိဘူးလားခင်မင်တတ်မဲ့မှုရှိတော့ဒီအာယုန်တွေရအောင်မလုပ်ပေဘူးလားအဲ့ဒါလိုလှုပ်ချင်းတဲ့ဒုက္ခတွေမပွားဘူးလားအဲ့ဒီဒုက္ခတွေတဘဝပြီးတဘဝဒုက္ခတွေပွားရတာလက်သက်တရားဘသူလဲတဏှာပဲဟုတ်ကဲ့လား အဲ့ဒီဒုက္ခဘောင်ကလွတ်အောင်ဆိုလို့ရှိရင်တဏှာကိုပယ်တတ်နိုင်ရမယ်တဏှာကိုပယ်တတ်ခြင်းနဲ့ဆိုလို့ရှိရင်ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုဖြစ်တိုင်းဖြစ်တိုင်းတတိနဲ့မလစ်ရမလားရအောင်ရှုမှတ်ပြီးတော့သိနေရမယ်ဒီလိုမဟုတ်လားအဲ့ဒါလို့သိဖို့ဆိုလို့ရှိရင် ဝီရိယမပါဘဲနဲ့သိပါမလားဝီရိယဟာရှေ့တန်းကမလိုပေဘူးလားသမ္မပဒံဝီရိယကိုဝီရိယ ခန္ဓာကိုယ်နဲ့ဇွဲကောင်းကောင်းထိုင်ရမယ်စိတ်ဝိရိယမလျော့တဲ့ဇွဲနဲ့ကြိုးစားအထောက်ရမယ်ဟုတ်သလားဒါကြောင့်အိုဘဲလူသားငမိုက်တာတင်ငါအဝိဇ္ဇာပိတ်ဖုံကာ၍ငါးပြအာယုံဒုက္ခပုံမှုအကုန်မမြင် အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်သံသာဆုံးဆံငါဖြင့်တဏှာလက်သည်ထင်နိုင်ချဲ၍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 ဟိုငဲ့ဒီငဲ့ငဲ့ပြီးတော့မရှိဖြစ်မမဖြစ်ပဲနဲ့အချိန်လင့်နေပြီဆိုလို့ရှိရင်တော့တရားကမဥခင်ဘယ်သူကဥမလဲဥမယ်ဟုတ်ကဲ့လားသရိတဟာရှင်တော်မြတ်ဖျက်မိတ်ကြတဲ့အတိုင်းအမှန်တရား၄ပါးကိုမသိမမြင်တဲ့အဝိဇ္ဇာကြောင့်သန္တရာလဲမှာတဝဲလဲလဲလဲနေရတဲ့အတွက် အမှန်တရားလေးပါးကိုသိအောင်ရုပ်ဖြစ်တိုင်းနာဖြစ်တိုင်းတတိမပြရှုမှတ်ပွားများကြိုးစားအထုတ်ခြင်းအဖြစ်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘာဝအမှန်ကိုအမှန်အတိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလဲရှင်တော်မြတ်ဖရာနဲ့တကွာယဟန္တာရိစံယာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။